ဒီနေ့မြန်မာတက္ကရာ1384ခုဒဇမုံလစု17ရက်ခရစ်တက္ကရာ2012ခုနှစ်ဒီဇင်ဘာလ9ရက်တနင်္ဂနွေနေ့ဓမ္မစကြာတုတ်ရက်ဏိဒန်းကိုပဲဆက်သွားတော့မှရှိပါသေးတယ်မနေ့ကတော့ကမြတ်စွာဘုရား တရားဟောဖို့မာရဏတိဘက်ကိုကြွဖို့နေရာမှာဘုရားရှင်တို့ဆုံးသက်ခဲ့တယ်။အဲတော့ရှေးရှေးသောဘုရားရှင်တွေကတော့ဗာရဏတိကိုအဲဓမ္မစကြာတရားဟောတဲ့အခါမှာသူတို့ကဒီတကုန်းနဲ့ကြွကြတယ်ပေါ့နော်ဇန်နဲ့တကုန်းနဲ့ကြွကြတယ်ဒါပေမဲ့ဦးဇင်းတို့မြတ်စွာဘုရားကတော့ဒီလမ်းမှာ ဥပကကြီးနဲ့တေကရုံးကြီးနဲ့တွေ့เสียရှိတယ်တဲ့အဲ့တော့ဥပကတေကရုံးကြီးကလည်းပဲအဲနောင်တော့အခါကာလမှာသူနဲ့တွေ့လျရတဲ့အကျိုးတရားကိုရမယ်ဆိုတော့အဲ့ဒီအကျိုးတရားရပါစေဆိုပြီးတော့တတ္တဝါတွေအကျိုးကိုငှဲ့ပြီးတော့မှမြတ်စွာဘုရားခြေချင်းကြွရတယ်အဲ့တော့မနေ့ကပြောခဲ့တဲ့အတိုင်းပဲဒီမဟာဗောဓိမန္တိုင်ခေါ်တာပေါ့နော်ဘုရားပွင့်တဲ့နေရာမဟာဗောဓိမန္တိုင်ကနေပြီးတော့မှဗာရဏသီကိုကြွမယ် အဲ့တော့သူ့ရဲ့ကိစ္စကမဟာဗောဓိမန္တိန်နဲ့ဂရာမြို့ဆိုတာတောင်နှင်းမြောက်တဲ့တယ်ရှိတယ်ဦးဇင်းတို့အိန္ဒိယရောက်တော့ကနော်လမ်းလည်းပဲတောင်နှင်းမြောက်ပဲအရှိဗနာလေးကနေရင်စရာမြစ်မြေရိုးပေါ့နော်သူကမြေရိုးမှာအရှင်တောင်နှင်းမြောက်အဲ့ဒါလိုရှိတာအဲ့တော့တောင်နှင်းမြောက်ဘလောက်လောက်ရှိလဲဆို6မိုင်လောက်ရှိတယ်စားရမှာတော့3ခါဟုတ်ဆိုတော့ဒီနေ့ခေတ်တခါဟုတ်ကို2မိုင်ဆိုတော့3ခါဟုတ်ဆိုတော့6မိုင်လောက်ရှိတယ်အဲ့ဒီကြားလဲမှာဥပကာကြီးနဲ့တွေ့ဖို့အကြောင်းရှိတယ် ဒါတော့ကြွားတဲ့ခါမှာလည်းပဲအဲ့ဒီရှေးတုန်းကဘုရားရှင်တွေကနော်ဇန်နဲ့ဓမ္မစစ်ကြဟောတဲ့နေရာကြွားတယ်အခုဦးဇင်းတို့ဂေါတမမြတ်စွာဘုရားကြတော့ခြေချင်းကြွားတယ်အကြောင်းကလမ်းမှာဥပကကြီးနဲ့တွေ့ဖို့အကြောင်းရှိလို့တဲ့ဒါတော့ဥပကကြီးနဲ့တွေ့ပြီးလို့ရှိရင်ဗာရာဏသီကိုဆက်ရအောင်ပါနဲတဲ့ခကြီးမဟုတ်ဘူးနော်142မိုင်ရှိတယ်ဦးဇင်းဟိုထဲမှာသူတို့ဘလောက်ရှိလဲလို့တွေ့ကြည့်တာနည်းနည်းတော့တွတ်ပုံတွင်နေတော့ကွာကောင်းကွာမယ်ပေါ့နော်တချို့ကဒီဘက်ကကားလမ်းအရှိကြီးဘက်ကပတ်တွင်နည်းနည်းကီလိုမီတာနည်းနည်းများမယ်ပေါ့ အဲဖြောင်းတဲ့လမ်းလမ်းတူကနေတွေ့တော့နည်းနည်းနဲမယ်ပေါ့ဒါတော့ဘလောက်ပဲတွေ့တွေ့မိုင်က140ကျော်နေတယ်140ကျော်တာကိုတာမန်ခြေတော့ခြေကျင်သွားမယ်ဆိုလို့ရှိရင်ဒီဝါဝါဆိုလာပြည့်နဲ့မနေ့အစောကြီးဘလောက်ပဲစောစော ထွက်ထွက်ညနေပိုင်းဘာသာနဲ့ဒီကိုဘလို့မှမရအောင်ဆိုတော့ဒီဘုဒ္ဓဝန္တာထာဂရာနဲ့ဇတ်ထာဂရာမှာသူတို့ကိုဖွင့်ဆိုတဲ့နေရာမှာတော့ ဒီမြတ်စွာဘုရားဟာရပောင်49ပြီးတော့ရပောင်50ပြည့်တဲ့နေ့မှာဒီအဇဒီအဇပလညောင်ပင်ရင်ကိုပြန်ပြီးတော့မှတရင်သုံးတယ်အဲ့ဒီနေရာမှာတရင်သုံးပြီးတော့အဲ့ဒီမဟာဗောဓိပင်မှာပဲဒီနားတဝက်ကလေးမှာပဲနောက်ထပ်ဝါဇူလာဆန်း6ရက်ကနေ14ရက်နေ့ထိစစ်နေတယ်ဆိုတော့အတိတ်ပဲမျိုးသူကရေးထားတယ်တဲ့နော်ထက်ကရမှာရေးထားတယ်ပေါ့လေရေးထားတော့အဲ့ဒါကိုဒီခီးကိုမာစီဆရာတို့ကြီးကတွက်ဆတယ် ဒါတော့ဒါကိုတရထက်နဲ့သွားမယ်ဆိုရင်ဒါခြေကျင်ခရီးကဘလို့မှမရောက်နိုင်ဘူးတရထက်နဲ့ဘလောက်ကြီးပဲစောစောထွက်ထွက်နော်ဒီမဟာဗောဓိကနေဗာရဏသီကိုဘလို့နည်းနည်းမှမရောက်နိုင်တကိုးတာမသုံးနဲ့အကြောင်းတစ်ခုခုကြောင့်တကိုးတာမပါနဲ့ဒါတော့ဒီမှာလဲတကိုးမပါဘူးလို့စာမှာဆိုထားတဲ့အတွက်ကြောင့်မလို့ရိုးရိုးသွားမယ်ဆိုရင်ဒီခီးဟာမရောက်နိုင်ဘူးဆိုတော့ကင်ဒါဆိုဘလို့နည်းနည်းကြွမလဲဆိုတော့ဒါကိုမဆီဆရာတော်ကြီးက ကျမ်းဂန်နဲ့လည်းမဆန့်ကျင်အောင်ပေါ့နော်ဒါကိုစဉ်းစားတယ်ဒါတော့ဝါဇူလာဇန်6ရက်နေ့လောက်ကစထွက်မှဖြည်းဖြည်းဖြည်းဖြည်းချင်းထွက်ပြီးတော့သွားမှဗာရဏသီကိုဝါဇူလာဖြစ်နေရောက်မှာဒါကြောင့်10ရက်လောက်တော့ကြွရလိမ့်မယ်ဖြည်းဖြည်းချင်းဆွန်ကန်ရောက်တဲ့နေရာမှာဆွန်ကန်စားဆက်ကြွပေါ့နော်အဲ့ဒါပြီးတော့ကျုံသလိုအိတ်ပေါ့ဒါပဲနေမှာပေါ့ဆိုတော့အဲ့ဒါတော့သူက10ရက်လောက်တော့ကြွရလိမ့်မယ်ဆိုပြီးတော့ဝါဇူလာဇန်6ရက်နေ့လောက်ကထွက်တယ်လို့ဆိုတော့ကြီးကတော့ဒီလို သူ့ရဲ့ထင်မြင်ယူဆချက်ကိုသူကထည့်ထားပါတယ်ဒါအမတန်လည်းကောင်းပါတယ်အဲ့ဒီတော့ကောင်းပြီဦးဇင်းတို့အရေးကြီးတဲ့အကြောင်းအရာကတော့ဒါကတော့အရေးကြီးတော့မကြည့်ပါဘူးသို့တော်လည်းပဲတစ်ခါတလေကြားလို့ရှင်အဲ့ဒီလိုလေးတွေစဉ်းစားရတာပေါ့ဒါတော့ဗုဒ္ဓဂယာကနေပြီးတော့မှဗုဒ္ဓမဟာဗောဓိမန္တန်ကနေပြီးတော့ဂယာမြို့ကလေးကိုသူတို့နှစ်ခုကြားမှာ6မိုင်လောက်ရှိတော့ဂျားထဲမှာ ဥပကတေကရုံးကြီးနဲ့တွေ့เสียရှိတယ်အဲ့ဒီဥပကတေကရုံးဆိုတာကသူတို့ခုနမနေ့ကတော့ငါဦးဇင်းတို့ပြောခဲ့တဲ့ထက်မှာတိဋ္ဌိဆရာကြီး6ဟုတ်ထဲမှာနောက်ဆုံးနိဂန္ဓနာတာပုဒ္ဒဂိုင်းကနိဂန္ဓဂိုင်းသားနိဂန္ဓဂိုင်းသားဆိုတော့ရှင်းရှင်းလင်းလင်းပဲနေမှာပေါ့သူကသူကအမတန်ရှင်းလင်းတယ်နော်ဘာမှမပါမှမဟုတ်ဘူးဦးဇင်းတို့ကဒါအဲ့ဒါလိုကြည်တာသူတို့ကတွေ့တာနဲ့တခါတည်းအမလီနော်ရမ်းတာဆိုဆိုပြီးတော့မှထိုင်ထိုင်ပြီးတော့ရှ िख ိုးတယ်ဆိုတာပဲနော်အဲ့တော့ ရည်လဲရည်စရာဟုတ်လဲဟုတ်ချင်မဟုတ်မဟုတ်လဲမဟုတ်ချင်မဟုတ်ဘူးဒါတော့သူတို့ကတော်တဲ့တည်းမှာသွားကျင့်ကြတယ်ပေါ့လေတော်တဲ့တည်းမှာသွားကျင့်ကျင့်လာပြီလို့ရှိရင်ပြန်လာဟေးဒုက္ခတော်ကြီးကတော့ဘယ်နှစ်နှစ်တော်တဲ့မှာနေလာတာဒုက္ခတော်ကြီးကဘယ်နှစ်နှစ်တော်လဲမှာနေလာတာဆိုပြီးတော့သူတို့ကခါတဲ့သူဘုန်းကြီးကိုဘုန်းကြီးလည်းပြန်ညသေးတယ်ဆိုတာကိုဗျာနော်အဲ့တော့တော်တဲ့မှာနေပြီးတော့10နှစ်15နှစ်နေပြီးမှအဲ့ဒီသူတို့ဂျိန်းဘုန်းကြီးတပါးများမြို့ထဲရောက်ပြီးဆိုဟာရှိသမျှဒကာတွေရောဒကမတွေရောဒကမပူများတယ်ပြောတာပဲ ရေခွက်တွေယူလာခေါင်းဘွားရေလောင်းအောက်ကနေပြန်ခမ်းအဲ့ဒါမင်းအန္တရာယ်ကင်းတယ်တဲ့အဲ့ဒီယူသုံးရင်အဲ့ဒီမျိုးမလို့ယုံလားအန္တရာယ်ကင်းတယ်နော်လတ်လာပါလဲပေါ်တယ်ဟလာပုံစံကတော့ခုနပြောတဲ့အတိုင်းပဲရှင်းရှင်းလင်းလင်းပဲသူတို့ကဘာမှမပါဘူးအဲဥပက္ခကြီးကလည်းပဲအဲ့ဒီရှင်းရှင်းလင်းလင်းခိုင်းကလာတာသူကဆိုတော့ဥပက္ခကြီးက သူကသူသွားဖို့ကဘယ်ကိုသွားမှလဲဆိုလို့ရှိရင်သူကြောင်းထိုင်မဲ့နေရာတစ်ခုရှိတယ်အဲ့ဒါကသူ့ရဲ့နေရာကဝင်ကဟာရဆိုတဲ့မုတ်ဆိုးရွာကိုသွားမှာအဲ့ဒီရွာမှာကမုတ်ဆိုးတကြီးကသူ့ကိုဖိတ်မယ်ပေါ့အဲ့တော့အဲ့ဒီရွာကိုဝင်ကဟာရကိုသွားတဲ့ခါမှာသူကဝင်ကဟာရကိုအသွားဖះကဂရာဘက်ကိုအသွားအဲ့ဒီမှာလမ်းမှာသွား cross အနေနဲ့သွားတွေ့တာတွေ့တဲ့ခါကျတော့မြတ်စွာဘုရားကဘုရားဖြစ်ပြီးကစားဆိုတော့ဘုရားမြတ်စွာဟာ ရုပ်ရည်ယူပကာယကြည့်မယ်ဆိုရင်လည်းပဲအမတန်မှပြောမယ်ဆိုရင်လူလိုပြောမယ်ဆိုရင်တော့ very very handsome ဖြစ်တယ်နော်သူ့ရဲ့ပုံပန်းတရံကအမတန်မှယောက်ျားကောင်းပြီးသားတဲ့လက္ခဏာတွေအင်္ဂါတွေနဲ့ပြည့်စုံလို့ချောတာကလည်းတစ်ပိုင်းဖျားဖြစ်ပြီးတဲ့အတွက်ရုပ်ရည်ယူပကာယအစင်းမြကြီးလင်းပြီးတော့လှပတောက်ပြောင်နေတာလည်းတစ်ချက်တစ်ကြောင်းပေါ့နော်ဒါကြောင့်အဲ့ဒီလိုမျိုးရုပ်ရည်ယူပကာယအစင်းနဲ့ပြည့်ပြည့်စုံစုံဆိုတော့ तू အစဉ်းစားတယ် तू သိတာကတော့ဒါပပ္ပိစပပ္ပိစိတဘယ်လိုသိထားလဲဆိုရင် ပပ္ပဇိတာအားလုံးကိုပပ္ပဇိတာခေါ်တယ်ပပ္ပဇိတာဆိုတာကဦးဇင်းတို့ဘုန်းကြီးတွေပြောတာမဟုတ်အဲအိန္ဒိယမှာဘာသာရေးအကျင့်တစ်ခုကိုကျင့်ရင်ထိုပုဂ္ဂိုလ်ကိုသူပပ္ပဇိတာလို့ခေါ်တယ်ဒါရမဟုတ်ဘူးတိပြင်ခိုင်းသားတွေဆိုလို့ရှိရင်ဗုဒ္ဓဘာသာနဲ့ခိုင်းမတူပေမဲ့လည်းအဲသူတို့ကဘိက္ခုလို့ခေါ်တယ်သူတို့ကိုသူတို့အဲဘိက္ခုဆိုတာဦးဇင်းတို့ဗမာလိုအတန်တွင်းနေဆိုဘိက္ခုသူတို့ရဲ့တက္ကတအတန်တွင်းနေဆိုဘိက္ခုလို့ခေါ်တယ်နော် အာ we are also bhikshu တဲ့သူကငါတို့လည်းပဲဘုန်းကြီးပဲတဲ့သူကပြီးတယ်လားလူခံတော့တာပဲလားနော် ခွက်ကလေးကင်ပြီးတော့ဘာဖြစ်လို့လဲသူတို့လည်းပဲခွက်ကင်တာလေခွက်ကင်သူတို့ကတပိတ်ပဲဆိုတော့သူတို့ကဒါခွက်ကံပြီးတော့တောင်းလို့ရှိရင် we are also big shoe တဲ့အဲ့ဒါပြီးလို့ရှိရင်အဲ့ဒါသူများနေလိုက်ပြီးတော့တွေးလိုက်မဲ့ဗာရဏသီဘာလို့ရအောင်လဲအဲ့ဒါအများကြီး big shoe တွေအများကြီးပဲသူတို့ကလားသွားပြီးတော့တရောင်းစားနဲ့သွားမှထင်တယ်သူတို့ big shoe တွေအဲ့ဒါဆိုတော့အဲ့ဒီခေတ်ကပပ္ပဇိတာလို့ခေါ်တယ်ဆိုတော့ဒါပပ္ပဇိတာဖြစ်တယ်ဆိုတာသူသိတယ် ဆိုတော့အဲ့ဒီအပြင်မှာ plus ပေါ့ဟုတ်လား तू ပြန်ထင်ထားတာက तू ဒီသူတို့ပုံစံမျိုးအနေနဲ့သူတို့ကိလေသာကိုအောင်ပြီးနိုင်ပြီးကိလေသာကိုထိမ့်ချုပ်နိုင်ပြီးဆိုရင် तू ကနောက်ထပ်အပိုကဘာရတယ်လဲဂျိနဘာတယ်လဲဦးဇင်းတို့မနေ့ကပြောခဲ့ပြီဂျိနကိလေသာတွေကိုအောင်နိုင်တဲ့ပုဂ္ဂိုလ်ကိလေသာတွေကိုအနိုင်ယူပြီးတော့နှင်ထုတ်လိုက်ပြီးညှစ်ထုတ်လိုက်ပြီးအဲ့ဒီပုဂ္ဂိုလ်ဂျိနဆိုတော့ဒါဂျိနနေမှာပဲဆိုတဲ့အစွဲလေးလည်းရှိတယ် ဒါကြောင့်မလို့ तू ကဘလို့မေ့တယ်လဲဆိုလို့ရှိရင် तू ကလမ်းမှာဘုရားရှင်ကိုတွေ့တော့နော်ဘုရားရှင်ရဲ့အစင်းယူပကရအထူးကြည်လင်းတဲ့အိန္ဒိရေတော်အိန္ဒိရေဆိုတာမျက်စိမျက်နှာမျက်ခုံးမျက်လုံးနော်ပုံကြည့်လိုက်ရှင်ရှင်းရှင်းလင်းလင်းကြည်ကြည်လင်းလင်းပြောတာပြီးတော့မှအသားအရေကလည်းပဲတောက်တောက်ပြောင်းပြောင်းဝါဝါဝင်းဝင်းနော်ဘုရားဖြစ်ပြီးတော့ဆိုတော့လည်းဒါရောင်ကြီးတော်လွတ်ချင်လည်းလွတ်မယ်မလွတ်ချင်လည်းမလွတ်ဘူးနော်ဒါတော့ဘုရားရောင်ကြီးတော်ကလွတ် မလွတ်တည်တန်အောင်ဘုရားရဲ့ရုပ်ရည်ပကာယနဲ့ကြည်လင်တဲ့အသားအရေးအရာမောင်းနေဆိုရင်ကြည်လိုက်တာနဲ့ကိုမှကြီးညိုစရာတတ်ပဲတယ်တတ်တတ်ပဲပဲပေါ့နော်ဟိုကြီးညိုစရာဖြစ်တယ်ပြီးတော့ယဟန်တပါးဆိုတာလည်းသိတယ်သူသူ့စိတ်ထဲမှာထင်တာကဒါတော့သူဟာကြီးနာဖြစ်နေပြီလို့သူဒီလိုထင်တယ်ဒါကြောင့်မလို့ तू ကဘယ်လိုမေ့တယ်လဲဆိုရင်ဘယ်ခိုင်းငါလဲဆိုတာသိချင်တယ်သူ့ဆရာဘယ်သူလဲဘယ်လိုတရားမျိုးကိုကျင့်တယ်လဲဆိုတာသိချင်တာ ဒါကြောင့်တင့်ဆရာဟာဘယ်သူလဲနော်ဆရာကိုမေးတယ်နံပါတ်1နံပါတ်2ဘယ်သူတရားကိုနှစ်သက်သဘောကြပါလဲဘယ်တရားကိုကျင့်တယ်လဲလို့မေးတာဆရာကဘယ်သူလဲဘယ်တရားကိုသဘောကျတယ်လဲဘယ်သူကိုရည်စူးပြီးတော့ယဟန်ဝက်လာတယ်လဲဒါကသူ့ရဲ့မေကုံဥစဉ်ရှေ့မှာဆိုလို့ခြုံထားတာဆိုတော့မြတ်စွာဘုရားကိုဥပကကြီးကအဲ့ဒီလိုမေးတယ်မေးတော့မြတ်စွာဘုရားကအဲ့ဒီမှာအမတန်ကောင်းတဲ့ဂါထာနဲ့ဖြေတာเนาะအဲ့တော့ ဦးဇုံနဲ့အဲ့ဒါလေးကိုမြတ်စွာဘုရားရဲ့ဂုံပုတ်တွေပါတဲ့အတွက်ဒီဂယာနဲ့မဟာဗောဓိမန္တန်ကြားမှာဦးဇုံတို့ပြိဿရဲ့မျက်လုံးထဲမှာမရောက်ဘူးဆိုလဲစဉ်းစားကြည့်လိုက်တေကရုံကြီးကတော့ထုံးစံအတိုင်းပဲရှင်းရှင်းလင်းလင်းနဲ့ဘုရားမြတ်စွာဘုရားအမတန်ကြီးညိုစရာကောင်းတယ်ဒီ view နှစ်ခုဒီ very very different မှာနော်သူတို့နှစ်ခုစီจิตသေးရှိတော်မူသောဘုရားရဲ့ပုံသဏ္ဍန်ပုံပန်းတန်တန်တော်နဲ့ဦးဇင်းတို့ရဲ့ မျက်လုံးထဲမှာကြည့်လိုက်ရင် very very awkward ဖြစ်တယ်ကြည့်လို့ရှိလို့မကောင်းတဲ့အခုနတေကရွန်ကြီးပုံသူတို့ဖျားတဆူနဲ့တေကရွန်ကြီးလမ်းမှာတွေ့တဲ့ပုံကိုအာယုံယူပြီးတော့ဖះကပြန်သူ့ကို ဖြေနေတာကိုအာယုံယူပြီးတော့ဆိုကြည့်ရအောင်ပူဇော်ကြည့်ရအောင်တဗ္ဗာဘိဘူးတဗ္ဗဝိဒုဟမသမိတဗ္ဗေသူဓမ္မေသူအနုပလိတ်တော်တဗ္ဗင်ဇဟောတနခယောဝိမုတ်တော် တယံအဘိညာယကမုဋ္ဌိတေယံမြန်မာလိုဥပကအဲ့ ကောင်းပြီဦးဇင်းတို့အမတန်ကောင်းတဲ့ကာထာတွေဖြစ်လို့ဖះပြောတာတွေကနောက်ကွယ်မှာအတိပ္ပယ်တွေအများကြီးရှိလို့ဦးဇင်းဖြည်းဖြည်းရင်တလုံးချင်းရှင်းပါမယ်အဲ့တော့ဖះပြောတာက ပထမတဗ္ဗာဘိဗုဆိုတာမြန်မာလိုမှာငါသည်အလုံးစုံကို လွှမ်းမိုးနိုင်၏ဒီစကလုံးကအဘိဗုဆိုတာလွှမ်းမိုးတယ်ဆိုတာအနိုင်ယူတာကိုပြောတာအဲ့တော့အနိုင်ယူတာကဘာလဲဆိုတာကမြုပ်နေတယ် ဆိုတော့အနံယူတယ်ဆိုတာဘာလဲဆိုရင်မျက်စိနားနာလျှာကိုယ်စိတ်အိန္ဒြေ6ပါးကိုထိမ့်ကျုံနိုင်ပြီလို့ပြောတာနော်အဲ့ဒါသိအရေးကြီးတဲ့စကားလုံးသိလဲကောင်းတယ်အကြောင်းကဘာလဲဆိုရင်နောင်နာလေးမှာကတ်လာလိမ့်မယ်နော်ဒီအကြောင်းဘာကြောင့်ဖះထထောက်လိုက်တယ်လဲဆိုဥစဉ်အောင်ရှင်းနေတောင်နေထောက်ဆကြည့်တော့ဩဖះဒါကြောင့်ဒီစကားပြောတာပဲလို့အထာကရမှာမဖွင့်ဘူးဒါပေမဲ့မှန်းဆကြည့်လို့ရတယ်ဟေးငါကမျက်စိကမြင်လို့လဲကိလေသာမဖြစ်ဘူးနားကအာယုန်နဲ့အမျိုးမျိုးကြားပြီမဲ့ ကာမအဲယာကလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးအတူတူပဲနှာခေါင်းရှားကိုယ်စိတ်အာယုံ၆ပါးနဲ့လာတွေ့ပေမဲ့ငါမှာအာယုံ၆ပါးကိုမျက်စိနာနာလျာကိုယ်စိတ်ကိုကောင်းစွာထိမ့်ချုပ်နိုင်ပြီဒါတွေမြင်လို့ကြားလို့ကိလေသာမဖြစ်တော့ဘူးလောဘဒေါသတွေမာနတွေမဖြစ်ဘူးလို့ပြောတာဒါဆိုရင်မထိမ့်ချုပ်နိုင်တဲ့သူကဟွန်းဖြစ်တယ်ဒါပဲအဲ့တော့မထိမ့်ချုပ်နိုင်တဲ့လူကောင်းကောင်းဒုက္ခရောက်မှာတီလို့ဖះကြိုပြီးတော့ hintless slip ပေးလိုက်တာ အဲ့တော့ဦးဇင်းတို့ပဲစဉ်းစားကြည့်လေကိုက Chinese တက်စရာရှိလို့ဆိုလို့ရှိရင်ဒီဒီ season ကပို့ပြီးတော့ဆိုးတယ်နော်ရှိသမျှတွေအရောက်နေအကုန်လုံးကဈေးတွေကလျှော့နေတာဆိုတော့ဟာမြင်လိုက်တာနဲ့လိုချင်ကတ်တလောက်တည်းလည်းရတယ်ဆိုတော့စိတ်ထဲမှာမဝင်တောင်းအင်းတော်အင်းတော်နဲ့စိတ်ထဲတော့တေးတေးနေကြတာဟုတ်တယ်မလားလို့နော်ပြေးပြီးတော့ဝယ်လိုက်ရှင်တာနော်ခေါင်းနဲ့ဘာမှမရှိတာနဲ့ဒါလေးပြန်ပြီးတော့အိမ်ထဲဝယ်လာလားစဉ်းစားကြည့်မဝယ်နိုင်သေးတာတော့ဝယ်ချင်တဲ့စိတ်ကမဖြစ်ဘူးလား ဖြစ်တာပဲနော်ဦးဇင်းတို့ဆရာတော်ပြန်တော်မူပုဂ္ဂိုလ်ပြောတာဆိုင်နေသွားတာမကောင်းပါဘူးကွာတဲ့ဘာဖြစ်လို့ဆိုကိုနဲ့ကိုလူချင်းနဲ့ဒါဘုန်းကြီးဆိုတာတောင်ကိုနဲ့အတဲ့တာတော်တော်ရှားတယ်နော်တိတ်ပြီးတော့အသုံးတဲ့တာတိတ်လူတွေလောက်မများဘူးမြင်ကြရလူချင်းတော့တထောင်မြင်လောဘတထောင်ဖြစ်တော့ကွာဟုတ်တယ်လေဟွာလေးမြင်လဲအင်းဟွာလေးမြင်လဲအင်းဆိုအင်းဆိုတာပါလဲလူချင်းတာပြောတာထုတ်တော့မပြောဘူးနော်အဲ့ဒါစဉ်းစားကြည့်ပေါ့ဆိုတော့ကိုတခါတလေအသုံးမတည့်တာတောင်မှ ကိုလက်သုံးစရာမရှိတာတောင်မှအ ਨੇ ဆုံးတော့ enjoy လေးဖြစ်မဖြစ်ဘူးလားလှတယ်ဆိုတာလေးလောက်တော့ကဲစိတ်ထဲမှာခံစားမိတယ်ကိုနေလည်းအသုံးမတည့်ဘူးအထူးသဖြင့်ကအမျိုးသမီးတွေဝတ်တဲ့အင်ကြီးတွေလှလှပပထူးထူးဆန်းဆန်းဆိုကိုနေလည်းဝတ်တာပေါ့ဩလှလိုက်တာဆိုရင်ဝတ်လို့လည်းရလားဒါပေမဲ့လှတယ်ဆိုတာလေးတော့ဟမ်အဲ့ဒါပြောတာဒါတော့ဘာကြောင့်လဲအကြောင်းအကြောင်းပါလေဒီမျက်လုံးဒီမျက်လုံးအိန္ဒြေမထိန်တာဆိုအဲ့ဒါပြောတာ အိန္ဒိရဆိုတာစက်ခုံတရေသောတိုင်တရေဂါနိုင်တရေအပြီးတမှာကျောင်းသားတွေကြည်နေပြီလို့ယုံကြည်တယ်ဒါတွေကိုမကြည်လဲကြည်မှမကြည်ဘူးလို့ပြောရင်ကိုပဲပြန်သင်ပေးနေမှာဆိုတော့ကိုရှိတော့လာမကောင်စောစီးရတယ်ဗမာပြည်ကလာတာဗောလီဘောတော့ပုတ်တတ်တယ်ဆိုတော့မျက်စိနန္ဒလျာကိုစိတ်ကိုအိန္ဒိရ6ပါးခေါ်တယ်အဲ့ဒီမှာမထိန်နိုင်ဘူးဆိုရင်မထိန်နိုင်ခြင်းတည်းဟူသောအကြောင်းကြောင့်ဒုက္ခအဲ့ဒီကလာတာနော် လောဘဒီအဲ့ဒီပေါက်ဖွားတယ်လောဘပေါက်ဖွားရနေရဒီဒုက္ခပေါက်ဖွားရနေရပဲဟုတ်တယ်မို့လားလောဘသမှုတွေကဒုက္ခသမှုတွေရောပေါ့ဗျာဟုတ်လားရှင်းရှင်းလေးပဲလောဘဖြစ်လို့ဒုက္ခဖြစ်တာပဲရှင်းရှင်းလေးဒါတော့တပ္ပပိဘူးတဲ့ तू ကအဲ့ဒီအချက်ကို तू စီရိုးရိုးဟိုတည်းမဟုတ်ဘူးသူတို့ပြောနေတဲ့ဂျီနာပုံစံပြောတာမျိုးမဟုတ်ဘူးသူတို့ပြောနေတဲ့သူတို့ဖွင့်ဆိုထားတဲ့ definition နဲ့ဘုရားပြောနေတဲ့ဟာတွေကနည်းနည်းဘုရားခွာပြောနေတာ စိတ်ထဲမှာတော့ तू ကြီးနာလို့ထင်တယ်ဒါပေမဲ့ငါမင်းတို့ထင်တယ်လို့ကြီးနာမျိုးမဟုတ်ဘူးနော်ဒါတော့ဘာလဲဆိုတကယ်အတွင်းထဲမှာရှိနေတဲ့အတွင်းမှာဖြစ်နေတဲ့အာယုန်နဲ့ဓွာရတိုက်ဆိုင်လို့ပေါ်လာတဲ့ကိလေသာကိုဘုရားကအကုန်လုံးပယ်လိုက်ပြီးပြီ eliminate လုပ်လိုက်ပြီးပြီဒါအဲ့ဒါအဘိဘူးဆိုတဲ့စကားလုံးကပြောတာအနိုင်ယူတာလွှမ်းမိုးတာတခါတည်းဟိုထိုးတဲ့ remove လုပ်လိုက်တာပြောတာဘာမှမရှိတော့ဘူး destroy လုပ်လိုက်ပြီးပြီဆိုတော့မျက်စိနာနာလျာကိုယ်စိတ်တတ်တော်ရတဲ့ဒုက္ခပေးတဲ့ဟောဒီ အိန္ဒြေ6ပါးကငါအခုထိမ့်ချုပ်လိုက်ပြီလို့ပြောတာနော် control လုပ်လိုက်ပြီအနိုင်ယူလိုက်ပြီဆိုတော့ပြောမယ်ဆိုရင်ငါအဲ့ဒီမျက်စိနာနာလျာကိုယ်စိတ်ကိုလွှမ်းမိုးတယ်ဆိုတာအဲ့ဒီမြင်ချင်းကြားချင်းကြောင့်ဖြစ်တဲ့ကိလေသာတွေမဖြစ်တော့ဘူးလို့အဲ့ဒီစကားလုံးကစပြောတာဒါကဘုရားရဲ့သူ့မှာစွန့်ရည်တစ်ခုနော်သူဒီဘာလဲဆိုရင်အဲ့ဒါကိုမနေ့ကတော့ဦးစင်းပြောပြီးပြီသူတို့ဆရာကြီးတွေဒီတက်ကီဆိုတဲ့စကားလုံးနဲ့ဦးစင်းတို့ကဖော်ထုတ်ခဲ့တယ်နော်မနေ့ကတော့ငါပြောခဲ့တဲ့ထက်မှာပါတယ် အဲ့ဒီမကရတိုင်းမှာရှိနေတဲ့ဆရာကြီးတွေရဲ့တန်ဟိုတဲ့ငါကသူတို့ယူထားတဲ့ယူဆတမလေဟိစိန်တိတော်စိန်တိတာဆိုတာကြံထားတာဘုရားကကြင့်ထားတာကြံတာနဲ့ကြင့်တာအဲ့ဒီအကျင့်ငါပြီးပြီလို့ဆိုလိုတယ်အဲ့ဒီကိလေသာကိုအောင်နိုင်ကြောင်းအကျင့်ငါကပြီးခဲ့ပြီဒါဆိုရင်မင်းတို့ကိုးကွယ်နေတဲ့ဂိုင်းကမင်းတို့ဆရာကြီးတွေကကျင့်တာမဟုတ်ဘူးကြံတာကြံတာကိုစကားလုံးကိုတက်ကီတက်ကကြံတဲ့ ကြံစပြီးတော့ယူတဲ့ပုံကိုယ်တွေကိုတက်ကီပုံကိုယ်လို့သုံးတဲ့ပါဠိကနော်အဲ့ဒါကိုဘုရားကမတိမသားနဲ့ဟိုဘက်ကလူကိုထောက်ပြနေတာဒါတော့ဦးဇင်းတို့ကဒါကိုဘုရားဘာရည်ရွယ်ချက်နဲ့ပြောတယ်လဲဆိုတာကိုမသိရင်ဒီစကလုံးကအတိတ်ပဲဖော်လို့မရအောင်ဒါတော့အတိတ်ပဲကသူသည်ဘယ်ကဘယ်ကိုင်းရလာတယ်လဲနိဂန္ဓကိုင်းနိဂန္ဓဆိုတာတို့ဆရာကြီးတွေကိုင်းပဲနော်အဲ့ဒီဆရာကြီးတွေကတက်ကီကြံထားတာကျင့်တဲ့လောက်ကျင့်လိမ့်မယ်ဒါပေမဲ့မအောင်မြင်ဘူးမအောင်မြင်တဲ့အတွက်သူသည်တို့သည် တကယ့်ကိုအစစ်အမှန်ဈိနာမဟုတ်ဘူးအစစ်အမှန်ဂျိနာမဟုတ်ဘူးနောက်မှလာလိမ့်မယ်အဲ့ဒါဘုရားထောက်ပြတော့မှာဒါတော့ဘုရားအဲ့ဒါစချီနေတာဒါတော့ငါဘာလဲဆိုတော့စပြောတယ်အဘိဘူတဲ့နော်တပ္ပဘိဘူမျက်စိနဲ့နာလျာကိုစိတ်မှာရှိသမျှကိလေသာဖြစ်တဲ့နေရာ၅6မျိုးလုံးကအောင်ပြီးပြီတဲ့ဒါနံပါတ်1တပ္ပဝိတုဆိုတာတပ္ပဝိတုဆိုတာစကလုံးကဘာနဲ့ဆိုလဲလောကဝိတုနဲ့အတူတူပဲနော်တပ္ပဝိတုဒီဂုံတော်ထဲမှာဘာနဲ့တူ အေးလောကသုံးပါးလုံးကိုသိတယ်ဆိုတာတပ္ပဝိတုနဲ့အတူတူပဲဆိုတော့ဘုရားသည်သူ့ရဲ့ဂုံပုတ်ကို ပြောနေတာတပ္ပဝိတုလောကဝိတုလောကသုံးပါးမှာရှိသည်များအဲ့ဒီထက်မှာရှိသည်များသင်္ခါရတရားမှန်သမျှကိုအကုန်လုံးသိပြီးပြီတဲ့သိစရာမှန်သမျှတရားအကုန်လုံးကိုသိပြီဆိုပြီးတော့မှပြောတာအဲ့ဒါသူ့ရဲ့ဂုံပုတ်ပဲနော်ပြီးတော့နောက်တစ်ခါတပ်ပိတုဓမ္မေတုအနုပါလိတ်တော်ဆိုတော့ဒီတတ္တဝါတွေမှာကိလေသာမကင်းသေးရင်တွေ့တဲ့အာယုံကိုအနုပါလိတ်တယ်ဆိုတော့သွားပြီးတော့ကတ်တာကတ်ညိတာ သွားသွားပြီးတော့ကတ်တာအဲ့ဒီလိုကတ်ညိတဲ့ဟာတွေသူတို့ဘယ်အာယုံမှမှဘုရားမှမကတ်ညိတော့ဘူးတဲ့ဘုရားကအာယုံတွေးသမျှကို तू ကအာယုံကိုကတ်တယ်ဆိုတာအတွင်းကလောဘရှိလို့ကတ်တာဆိုတော့ကိလေသာရှိလို့ကတ်တယ်ဆိုရင်ကိလေသာမရှိရင်မြင်ပေမဲ့မျက်စိကသူ့မှာကတ်เสียရှိသေးရလားမရှိတော့ဘူးအဲကြောင့်ဘယ်အာယုံပဲတွေ့တွေ့တယ်မကတ်တော့ဘူးလို့ပြောတာတပ်ပင်စဟောကိလေသာမရှိရင်ကြံတဲ့ကိလေသာကြောင့်မလို့တွေ့တာနေတဲ့အရာဝတ္ထုတွေမှန်သမျှဘာကမှမကြံအောင် သူ့ရဲ့ခန္ဓာသူရထားတဲ့တရားတောင်မစွဲဘူးကုန်ကုန်ပြောမယ်နော်ဘုရားတရားမစွဲနဲ့လို့ပြောတာလားတရားကိုကျင့်ဖို့ပဲပြောတယ်စွဲလို့မပြောဘူးဒါတော့တရားကိုဖောင်တဲ့ဥပမာပေးတယ်ဒီမြေကြီးကိုကူးမယ်ဆိုရင်ဖောင်သည်ရေကူးဖို့အတွက်လိုတယ်ကုန်းပေါ်ရောက်ရင်ဖောင်ကြီးထမ်းသွားစရာလိုသေးလားမလိုဘူးတရားကိုအဲ့ဒါလိုကျင့်သုံးအောင်ပါဝိဇ္ဇနုတရားကိုလေ့လာတယ်သိရှိအောင်လုပ်တယ်ဆိုတာတရားကိုစွဲဖို့မဟုတ်ဘူးတရားကိုကျင့်ဖို့ တရားဆိုတာဘာလို့ဖို့လဲဆွဲဖို့မဟုတ်ဘူးဆွဲရင်ဘာပဲဆွဲဆွဲတရားကိုဆွဲလဲတဏှာပဲဓမ္မတဏှာဟုတ်တယ်မဟုတ်လားတဏှာမှရင်ဒုက္ခပေးမှာပဲဒါရှင်းရှင်းလေးသူ့ formula လွယ်လွယ်လေးပဲသွားတာဆွဲမှရင်ဘာပဲဆွဲဆွဲအဆွဲမှရင်တဏှာပဲတဏှာမှရင်ဒုက္ခပေးမှာပဲနော်ဒါကြောင့်ဒီနေရာမှာတပ်ပင်စဟောအကုန်လုံးခန္ဓာကိုဆွဲတဲ့တဏှာပစ္စည်းပစ္စည်းကာမဂုဏ်ဝတ္ထုတွေကိုဆွဲတဲ့တဏှာ အကုန်လုံးကြံတာမြောက်လိုက်တော့ဗောဒါဆွဲသမီးဆွဲဇနီးဆွဲယာတုဆွဲထီဆွဲနန်းဆွဲအကုန်လုံးပဲအကုန်စွန်မိပြီတဲ့တပ်ပင်စဟောဆိုတော့ဘာလဲဆိုရင်နော်ဂျိနာတွေလည်းပဲတဏှာနဲ့ခြင်းလို့အဝတ်မဟုတ်ဘူးဟုတ်တော့မလားဒါပေမဲ့ဖះတဏှာမရှိဘူးဆိုတော့ तू အဝတ်ဝတ်တယ်ဒါတော့ကောင်းပြီပြဿနာကဘာလဲဆိုရင်ခန္ဓာကိုယ်နဲ့ပတ်သက်လို့တဏှာနဲ့ခြင်းလို့အဝတ်ချွတ်တာကမမှန်ဘူးလို့ပြောတာသုံးမယ် တဏှာမရှိရင်ဒါကကိုယ့်ကိုဒုက္ခမပေးဘူးအဲ့ဒါမစ္စည်းမလမ်းစဉ်တဲ့ကိုဆွဲတော့မှ तू ကသွားတော့မှနော်မစ္စည်းမလမ်းစဉ်ပဲကို तू ဒီလိုဆွဲပြီးတော့ပြောတော့မှဒါတော့တဏှာမကင်းရင်ဘလောက်ကြီးပဲဒီလိုပဲကြင့်ကြင်မအပ်မရတွေနော်ဒီနေ့ခေတ်လောကစကားနဲ့ပြောရမြန်ရှစ်တောင်ရှစ်ဆရာကောင်းပါတယ်ဟုတ်တယ်မဟုတ်လားဆိုတော့ဒီဟာတွေကိုကြင့်နေတာကတကယ်တဏှာကင်းမမဟုတ်ဘူးဥပမာထားပါတော့အစာမစားပဲကြင့်မယ် ဟာအဝတ်တမိုးဖက်မိဘုံနဲ့မိဘုံအလဲတဲ့မှာကျင့်မယ်လူကကြာတော့ပိန်ချုံအားနေနဲသွားတဲ့ခါကျတော့ဒီကာမဂုဏ်အာယုံဘက်ကိုစဉ်းစားတဲ့စိတ်ကပျော့သွားတာကုန်တာဟုတ်ရဲ့လားကျမကြီးပြန်ကောင်းတော့ပြန်ပေါ်တာပေါ့ဟုတ်တယ်မဟုတ်လားပြန်ပေါ်တာပဲအဲ့ဒါတော့သူတို့ကုန်တဲ့အကုန်ဆိုတာကကုန်တာမဟုတ်ဘူးလူတွေကဒီခန္ဓာကိုယ်အားနေတဲ့အတွက်စိတ်ကပျော့သွားတာဒါကိုသူတို့ကနဲတာကိုအဲ ဒီအဲ့ဒီဟာမျိုးကိုသူတို့ကကုံတယ်လို့ယူဆတာဒါတော့ဘုရားကဒီမှာဒုက္ခနာကုမှာအဝတ်တွေပါတယ်ဝတ်တယ်သုံးတယ်ပစ္စည်းလေးပါသုံးတာလဲမသုံးတိုင်းကာမဂုဏ်ပဲကာမဂုဏ်ဝတ္ထုပစ္စည်းတွေဒါတော့ရဟန်းတော်တွေမှာကြတော့ပစ္စုပ္ပခဏဆင်ခြင်တယ်ပြီးတော့မှသုံးဆွဲရတယ်နော်အဲ့တော့ဒါတော့ဒီမှာအစားအသောက်ပေါ်မှာတဏှာထားရတဲ့လောကောင်အဝတ်အစားပေါ်မှာတဏှာထားရတဲ့လောကောင်သုံးရင်တော့အဲ့ဒါတဏှာညှိနေလို့ရှိရင်အဝတ်အစားမရှိတော့လည်းပဲတဏှာကဖြစ်ရကြီးပဲအဲ့တော့တပ်ပိစဟောတဲ့ အာယုံဝတ္ထုတွေမှာကန့်ညစ်တဲ့တဏှာဘုရားကတော့စွန့်ပြီးပြီနော်ဒါသူတို့နဲ့မတူတဲ့အချက်တွေကိုပြောနေတာနော်တဖြည်းဖြည်းလာလိမ့်မယ်သူတနစ်ခရောက်ဝိမုတ်တော့တဏှာကိုခွာလိုက်ပြီးတဲ့အတွက်ရှိသမျှအာယုံကိုတဏှာကိုအပိအပိုင်တတ်ပြီးတဲ့အတွက်သူစိတ်သည်နိဗ္ဗာန်ကိုတိုက်ရိုက် directly သူကအာယုံယူလို့ရတယ်ဆိုတော့နိဗ္ဗာနဆိုတဲ့စကားလုံးဟာဦးဇင်းတစ်ခါတော့ရှင်းပြပြီးနိဝါနနိကမရှိတာဝါနကတဏှာ တဏှာမရှိရင်စိတ်သည်နိဗ္ဗာန်ကိုရောက်တယ်လို့အဓိပ္ပာယ်ရှိတယ်ဆိုတော့နော်ဒါတော့ကောင်းပြီမြတ်စွာဘုရားကတဏှာကိုအပိပိုင်ပယ်တာပြီးတာဖြစ်တဲ့အတွက်ကြောင့်တဏှာနဲ့ပိတ်ဆို့ထားတဲ့နိဗ္ဗာန်ဆိုတဲ့အာယုံကို အခုချိန်မှာတိုက်ရိုက် အာယုံယူနေပြီလို့ပြောတာငါစိတ်ဒီတဏှာကုံရနိဗ္ဗာန်ကိုတိုက်ရိုက်ရောက်နေပြီအာယုံယူနေပြီတဲ့နိဗ္ဗာန်ချမ်းသာကိုခံစားနေပြီလို့ပြောတာ ဒါတော့သူတို့လည်းပဲသူတို့ကိုယ်ကိုသူတို့တော့ကြီးနာငါတို့အောင်နေပြီငါတို့ဒီကိလေသာကိုအနိုင်ယူနေပြီလို့ပြောတဲ့အခါမှာသူတို့ကအဲ့ဒီအောင်နဲ့သူတို့ဒီဘုရားဘက်ကပြောရင်နိဗ္ဗာန်ချမ်းသာကိုခံစားရတယ်ဆိုတဲ့အချိန်ကမှသူတို့ရဲ့ချမ်းသာခံစားတာတစ်မျိုးဖြစ်လာလိမ့်မယ်နောက်ပိုင်းနော်မတူတာတွေဖြစ်လာလိမ့်မယ်ပြီးတော့တယံအဘိညာယတယံကိုတိုင်ကိုတိုင်ဆိုတာလဲဝိသေသတပုတ်ပဲသူများတင်ပေးတာဟုတ်ရဲ့လားမဟုတ်ဘူးအာလာရနဲ့ဥရကရေတိကြီးကလောကီဇန်တော့ဟုတ်တယ်ဒါပေမဲ့တပ်ပိညုတညာရဖို့တော့ မဟုတ်ဘူးဒါကြောင့်မလို့တယံဆိုတာကသူ့ကိုလာထောက်မှာဆိုလို့တယံအဘိညာယအထူးတဲ့ဉာဏ်ဆိုတော့ဒါဆိုရင်ထူးတဲ့ဉာဏ်လို့ပြောမယ်ဆိုရင်စောစောတုန်းကရတဲ့ဉာဏ်ကမထူးဘူးဒါလည်းမှတ်ထားမယ်မြတ်စွာဘုရားကစောစောစောစောတုန်းကရတဲ့ဉာဏ်တွေကိုလောကိတမဘအဘိညာဉ်တွေကိုရတာကို तू ကအဘိဒီထူးသောဉာဏ်လို့မသုံးဘဲနဲ့သဗ္ဗညုတဉာဏ်ကိုရောက်မှထူးသောဉာဏ်ဒါကအမြင့်ဆုံးဉာဏ်တယံဘိညာယ ဒီတရားလုံးဒီထူးသောဉာဏ်ဖြင့်သိတယ်ကိုယ်တိုင်သိတယ်ဒါကြောင့်မလို့ကိုယ်တိုင်ကိလေသာကုန်အောင်ကျင့်ကြံပြီးလို့တဏှာကုန်တဲ့နိဗ္ဗာန်ကိုရောက်ပြီးတော့ကိုယ်တိုင်သိလာတဲ့ပုဂ္ဂိုလ်ကိုယ့်ဘာသာကိုနီးမှန်လမ်းမှန်ရပြီးကျင့်လာတဲ့ပုဂ္ဂိုလ်တယောက်အတွက်ငါဘုသူဆရာလို့ညွှန်ရမှာလေတဲ့ဒါဘုရားပထမဆုံးပြောတာအဲ့ဒီထက်မှမြတ်စွာဘုရားကဒီတပ်ပါပြီဘူးဆိုတာလဲဂုံဘုတ်တွေပဲကျင့်ကြံမှုဆိုင်ရာ တက်ရပြောမယ်ဆိုတပ်ပဝိတုဆိုတာလောကဒီဒီလောကဝိတုဆိုတဲ့ဂုံနဲ့အတူတူပဲနော်ဒါတွေကိုပဲဂုံပုတ်တွေထုတ်ပြောပေမဲ့သူကဘာမှနားမလည်သေးဘူးနော်ဒါတော့ဒုတိယကာထာဆက်ပြောတယ်နံပါတ်1ဖတ်လိုက်ကြစို့နာမေအာစရိယောအတ္ထိတတိတောမေနဝိဇတိဒါဒေဝကသမိန်လောကသမိန်နတ္ထိမေပတိပုဂ္ဂလောဥပက ဟုတ်ပြီအဲ့မှာပါဠိလိုများနားလည်ရင်ဟောဒီဂါထာကတော့အမတန်းကိုလှတဲ့ဂါထာနာမေအာစရိယောအထီတယ်အဲ့ဒီတော့အာစရိယောဆိုတာတော့လူတိုင်းသိတယ်နော်ငါမှာဆရာမရှိဘူးလို့ပြောတာအဲ့ဒါတပ်ပညုတညာရဖို့အရေးမှာတတိသောမေနာဝိဇတိတဲ့ဒါတော့ငါတဲ့သားတဲ့လူကိုမပြောနဲ့ငါနဲ့တူတဲ့လူတောင်မရှိဘူးသူရဲ့အကျင့်ဇယိုက်အားဖြင့်တော်လကောင် နော်ပြီးတော့အတိညာအဖြစ်တော်လည်းကောင်းတူတဲ့လူတားတဲ့လူမပြောနဲ့တူတဲ့လူတောင်မရှိဘူးတဲ့တတဝေကသမိန်လောကသမိန်ဒါဟောဒီလောကကြီးတစ်ခုလုံးပဲဆိုကြပါစို့နော်နတ္ထိမေပတိပုဂ္ဂလောငါဖះအဲတိလဆတဲ့ဂုံနော်အကျင့်ဂုံတွေဟိုတနေ့ကတော့ငါဦးဇင်းတို့မြတ်စွာဘုရားပါရမီဖြည့်ခဲ့တာတွေနဲ့ပတ်သက်ပြီးတော့နော်260ဘယ်နှစိတ်လဲ250 256စိတ်256စိတ်တစ်စိတ်တောင်မှ ဦးဇင်းတို့ဒီဘက်ကတတ္တဝါတွေအလုံးဘက်ကမမီဘူးဆိုတာဟုတ်တော့မလားဒါကြောင့်မလို့ဒီမှာကြည့်အဲ့ဒီဒီဒါကပါရမီဖြည့်တဲ့အချိန်ရှိတယ်ဘုရားဖြစ်တာမပါသေးဘူးဒါတော့ဘုရားဖြစ်ပြီးတဲ့အချိန်ကျဘလောက်မြင့်သွားမလဲဆိုတာစဉ်းစားကြည့်ဒါတော့အဲ့ဒီတော့တီလကုံတမာရီကုံစတဲ့အဲ့ဒီလိုဂုံကျေးဇူးတွေနဲ့ငါဘုရားနဲ့တူဘက်ရှင်ပြိုင်ပြီးတော့မှရင်ပေါင်တန်းရှင်ပြိုင်နေတဲ့ပုဂ္ဂိုလ်ဆိုတာဒီလောကကြီးထဲမှာဘယ်သူမှမရှိဘူးတဲ့ ဆိုတဲ့ခါကျတော့သူတို့အထင်ကြီးနေတဲ့သူတို့ခုနကဂျိနာဘက်ကဆရာကြီးတွေအခြားခြားသောဆရာကြီးတွေကိုသူတို့ကလည်းဖះမပွင့်ခင်ကတည်းကလောကကြီးထဲမှာဖះပွင့်နိုင်မယ်ဆိုတော့ကောလာလာဖြစ်နေတဲ့ခါကျသူတို့လည်းပဲဟိုနာဖះပေါ်ဒီနာဖះပေါ်တော်တယ်သွားပြီးတော့ကြင်ညဖះဆိုပြီးတော့မျိုးရက်ပြန်ဝင်လာငါလည်းဖះပဲဖះတွေအများကြီးပဲဦးဇင်းတို့ကသူတို့ဒိဋ္ဌိဆရာကြီးလို့ပြောနေတဲ့အချိန်ကမှသူတို့ကဖះတွေတကယ်ဖះတွေဒါကိုဒါသနာဆရာတွေဘက်ကကြည့်ရင်ဒါတကယ်ကို very great philosopher ကြီးတွေဒါကနော် ဒါတော့သူတို့ကတကယ်တကယ်အဲ့ဒီ very very popular well known teacher ကြီးတွေပဲအဲ့ဒါကြီးတွေနည်းနည်းပေါ့ပေါ့သေးသေးမမှန်နေဒါကြောင့်မလို့ဒါဟံပတိပြမကြီးကတတိပေးတာတတိပေးလျှောက်တာရှင်ဖေဟာနော်ဟောဒီမကရာတိုင်းမှာဒီဆရာကြီးတွေကတိတ်လွှမ်းမိုးတော့နော်နဲ့လျှောက်နေတာအကြောင်းရှိလို့လျှောက်တာဒါကိုသေးသေးလေးများမမှန်နဲ့နော်ဘုရားကတောင်မှဒါသူတို့သူတို့ရဲ့ဝါဒတွေရဲ့ကြီးကျယ်မှုကိုထုတ်ခေါ်တယ်ဆိုတော့ဒါနည်းနည်းနော်နော်ဝါဒမဟုတ်ဘူးနည်းနည်းနော်နော်ပြန့်နှံ့မှုမဟုတ်ဘူးစိတ်ဒီအမြင့်တွယ်မှုမဟုတ်ဘူးဒါကြောင့်မလို့အဲ့ဒီ သူတို့ပြောနေတဲ့ဆရာကြီးတွေသို့မဟုတ်ဖရာကြီးတွေဒီဖရာလည်းမဟုတ်ဘူးလို့ပြောတာအကျင့်လည်းမရှိဘူးလို့ပြောတာဒါကို तू ကတနည်းအားဖြင့်နော်ဒီနေ့ခေတ်မှာပြောမယ်ဆိုရင်တော့တမတသို့မဟုတ်တမတအလောင်းတွေကသူတို့ရဲ့ဝါဒလေးကျင်နာခြင်းဟိုနားလေးသွားပြောလိုက်ဒီနားလေးသွားပြောလို့ပြောတာမရှိဘူးလားရှိတယ်ဒါလည်းအတူတူပဲဘုရားကတယောက်တည်းကိုပြောနေတာဒါပေမဲ့ the whole world the whole universe ကို proclaim လုပ်နေတာနော် အခုဦးစင်းစောစောလေးတုန်းက mental image ကိုပေါ်အောင်လို့ပြောတယ်မဟာဗောဓိမန္တိုင်နဲ့ဂရာမြို့ကြားမှာဖះနဲ့ဥပကနှစ်ယောက်တည်းတွေ့တာဒါပေမဲ့ရည်ညွှန်းချက်ကသူတယောက်တည်းဟုတ်ရဲ့လားတလောကလုံးကိုကြီးညာနေတာငါဖះဖြစ်ပြီလို့ပြောနေတာငါဖះနဲ့တားတဲ့လူမပြောနဲ့တူတဲ့သူတောင်မရှိဘူးလို့ကကြီးညာနေတာဒါနဲ့တဲ့ no no မဟုတ်ဘူးဒါ big နော်ဒါတကယ့်ကိုမှ announcement ကြီးတစ်ခုပဲနော် claim လုပ်တာနဲ့တဲ့ announcement ကြီးမဟုတ်ဒါ ပြောမယ်ဆိုရင် ရှစ်ပေါ်ပြီးသားဖះလို့ထင်ရှားနေတဲ့အရင်ပေါ်နေတဲ့ပုံကိုယ်တွေကိုဖះကလူလူပြောရင် challenge လုပ်နေတာဒါ challenge ပဲဟုတ်တော့မလားလို့စောစောပေါ်နေပြီလေအရင်ပေါ်ပြီးသားလူရှိပါလေနဲ့နောက်ကလူခေါ်တယ်ဆိုတာ challenger မဟုတ်လားလို့ဟုတ်တော့မလားအရင်ချန်ပီယံရထားတဲ့လူကိုနောက်ကနေပြီးတော့ပြန်ရင်ဒါ challenger ပဲဖះ challenger လုပ်နေ challenge လုပ်နေတာပဲဒါဆိုတော့နောက်တစ်ခုဂါထာတစ်ခုကိုဆက်သွားကြဆိုနံပါတ်3အဟာဟိ အဟံဟိအရဟလောကီအဟံတထာအနုတ္တရောဧကောမိသမ္မာသမ္ဗုဒ္ဓောတိတိဘူတောသမိနေဘူတောဥပကဟမ် အဲ့ဒီမှာစကလုံးတွေဟာမြတ်စွာဘုရားအခုသုံးနေတဲ့စကလုံးတွေအမတန်ကြက်လက်တဲ့ဂါထာဆိုတော့လဲတစ်လုံးအပိုက်ကလေးတစ်ပတ်ကိုရှစ်လုံးရှိတယ်အဲ့ဒီသုံးတဲ့စကလုံးတွေထဲမှာတစ်လုံးချင်းတစ်လုံးချင်းတချို့တချို့ဂါထာတွေမှာကြတော့စကလုံးပြည့်အောင်လို့အတန်မှန်အောင်လို့ဖြည့်ပေးရတဲ့ဗဒပူရဏဆိုတာရှိတယ်အဖြည့်ကံပုတ်နော်ဦးဇင်းတို့လောဟိုထဲမှာတစ်ခါတလေသုံးတော့မလားငါတော့အဖြည့်ကံပုတ်ပါကွာဆိုတာဦးဇင်းတို့ပါဠိကလာတာစကလုံးလေးကအတိတ်ပဲတော့မရှိဘူးသို့တော့ ပါအရေးအတွက်ကြိုက်အောင်အတန်မှန်အောင်လို့တလုံးထည့်လိုက်တာအဖြစ်ပံအဖြစ်ကံအဖြစ်ပုတ်လို့ခေါ်တယ်ဒါတော့ဒီဘုရားပြောတဲ့ဒီအခုလက်ရှိပြောနေတဲ့ထဲမှာအတန်ကြိုက်အောင်လို့အဖြစ်ပုတ်အနေနဲ့ထည့်တာတလုံးမှမပါဘူးဒါဆိုရင်အလုံးတိုင်းဒီအတိပ္ပယ်ရှိတယ် every word is a very very important အခုကြည့်နော်အဟံဟိဆိုတဲ့နေရာမှာဟိဆိုတဲ့စကားလုံးလေးတာတချို့နေရာတွေမှာအဖြစ်ကံပုတ်အဖြစ်နဲ့ထည့်တာတွေအများကြီးရှိတယ် ဒါပေမဲ့အဲ့ဒီနေရာမှာကြတော့အခုနေရာမှာကြတော့အဖြစ်ကံပုံမဟုတ်တဲ့အပြင်မှာမှကြံတာတွေကိုကန့်တက်နဲ့ပယ်ပြစ်လိုက်တာနော်အဟံဟိအဟံအေဝသူတို့ပြောမယ်ဆိုရင်ငါသာလျင် only i လို့ပြောတာကြံတဲ့လူတွေကန့်ပြစ်လိုက်တာနော်ဒီနေရာမှာငါဒီသာလျင်လို့အဲ့ဒီမှာငါဒီရဲ့နောက်ကတာလျင်လေးထည့်ပေးလိုက်ဦးစင်းစာရေးတာကြသွားလို့နော်ဒါမှအတိပ္ပယ်တစ်မျိုးဖြစ်မယ်ငါဒီတာလျင်ဆိုရင်ကြံတာတွေမဟုတ်ဘူးလို့ပြောတာ အာဟိအရဟလောကေဟောဒီလောကကြီးထဲမှာငါတယောက်တည်းပူဇော်ထုကိုခံလိုက်တဲ့ရန်တာဒါဆိုရင်စောစောလေးတုန်းကကျင်ညာပြီးတော့ဖះဖះရန်တာရန်တာလို့ကျင်ညာထားတာတွေကိုဖះကဘာဖြစ်လိုက်ပြီလို့ဆိုတခါတည်းပယ်ချပလိုက်တာငါတယောက်တည်းပဲရန်တာအစ်စ်ဖြစ်သေးတယ်တဲ့အာဟိအဟံအေဝငါတယောက်ထဲသာလျင်လောကီဟောဒီတလောကလုံးမှာအရဟဘူဇောထုကိုခံတိုက်တဲ့အရဟံအရဟမြည်တဲ့ပုဂ္ဂိုလ်တယောက်ပဲတဲ့နော်ပြီးတော့အဟံတတ္ထအနုတ္တရောတတ္ထအနုတ္တရော ဂုံတော်ကိုပါတယ်မှာပါတယ်လေတတ္ထာလို့ဆိုရဲတတ္ထာဒေဝမနုဿာနံလည်းဟုတ်တယ်အနုတ္တရောပုရိသဓမ္မတာရတိလည်းဟုတ်တယ်ဂုံတော်တွေကိုထည့်ပြောနေတာဘုရားဂုံတို့ဒီမှာထည့်ပြောနေတာအဲ့မှာတတ္ထာဘုရားကဒီနေရာမှာငါ I am creator လို့ပြောရလားဟွန်းတွေ့လားငါဘာလို့ teacher လဲဆိုတာလည်းပြောနေတယ်ဆိုတော့များသောအားဖြင့်ဆရာကြီးတွေလာတယ်ဆိုရင်ဘာသာရေးဆရာကြီးတွေလာလိုက်တာနဲ့တပြိုင်တည်းတခါတည်းဗန်စင်းရှင်ကစတာပဲ ဗြဟ္မာဆိုတာလည်း transition ကျန်တဲ့ဘုရားတွေလည်း transition တွေစတယ်ဒါပေမဲ့ဦးဇင်းတို့ဘုရားကဘုရားပုံပြီးတဲ့အခါမှာသူဒီဘယ်ကဲ့သို့သောဘုရားမျိုးဖြစ်သည်နည်းဆိုတဲ့နေရာမှာဟောဒီစကလုံးနဲ့ငါဟာဆရာပဲတဲ့ transition မဟုတ်ဘူးတဲ့နော်ငါဒီမင်းတို့လူသမျှကိုငါလောကကြီးကိုလောကောင်တတ္တဝါကိုလောကောင်ဖန်ဆင်းပေးနေတဲ့ transition ဘုရားမဟုတ်ဘယ်လိုဘုရားလဲဆိုရင်တင်ပြပေးမဲ့ဆရာဘယ်လိုဘုရားအင်းတင်ပြပေးမဲ့ဆရာဒါတော့ဘုရားဒီတင်ယုံမဲ့တင်ပြပေးလို့ရတယ် ဒါတော့ကျွတ်လက်ဖို့အတွက်ကိုကြတာတတ္တဝါတွေကိုပိုင်ကျင့်ရမှာမင်းတို့အတွက်ငါတာဝန်ယူတော့ကွာဆိုပြီးတော့မှအဲ့ဒီလိုမျိုးဘုရားအာမခံပေးတာမျိုးမဟုတ်ဘူးနော်ငါဘုရားရှိလာပြီးတော့ဒူးထောက်ပြီးတော့မှဘုရားကဲပါဒီပြီးတော့ဘာဖြစ်လာလဲညာဖြစ်လာတယ်ဆိုလို့အေးမင်းမပူနဲ့မင်းသားနေမြနေအေးစစ်စစ်အိမ်မှာပြန်နေငါကြည့်ရှင်းလိုက်မယ်ဆိုတော့ဦးဇင်းတို့ဘုရားအဲ့လိုမျိုးမဟုတ်ဘူးနော်ဆိုတော့မင်းတို့ဘာတွေဆောင်းရန်ရှောင်းရန်တွေကိုသင်ပြပေးမယ်ဆရာပဲတဲ့အဲ့ဒီဆရာတွေကဆရာတွေထဲမှာတော့အနုတ္တရော uncompairable teacher လို့ပြောတာ ဆရာထဲမှာတော့အတော်ဆုံးဖြစ်လို့အနုတော်တော်တဲ့သူထင်မြတ်တဲ့ဆရာမရှိဘူးနှိုင်းဆရာဆရာမရှိဘူး uncomparable teacher ဆရာတကဆရာထဲမှာအမြတ်ဆုံးသောဆရာဒါတော့ဘုရားဒီသူကိုယ်သူညွှန်ပြတယ်ငါဒီသင်ပြပေးတဲ့ဆရာ အတုမရှိတဲ့ဆရာအေကောမေတ္တမတန်ဗုဒ္ဓတရားလုံးစုံအကုန်မှန်သမျှကိုဆရာမရှိဘဲနဲ့ငါကိုယ်တိုင်ထိုးထွင်းပြီးတော့သိလာခဲ့ပြီဒါကြောင့်တိတိဘုဒ္ဓသမိနေဘုဒ္ဓ ကိလေသာအပူမီးတွေငြိမ့်တဲ့အငြိမ့်ဓာတ်ကြီးကိုငါအခုရနေပြီတဲ့ကဲဒါတော့သူတို့ဒီပြင်ဒီပြင်ကဘောရက်နေလည်းပဲဂျီနာဖြစ်ပြီးရင်သူတို့လည်းပဲရန်တာဖြစ်ပြီးကိလေသာကုန်ပြီးသူတို့လည်းပဲဓာတ်တွေဖြစ်နေတယ်လို့ပြောတဲ့အချိန်ကမမြတ်စွာဘုရားသူ့ရဲ့ပုံပန်းတရားတွေကိုဖော်ထုတ်ပြနေတာနော်ကဲနံပါတ်၄သွားကြပါစို့နော်သိရှိနေလိမ့်မယ်ဓမ္မစကံဘဝတေတုံဂေသာမိကာတိနံပုရံ အန္တိဘူတသမိန်လောကသမိန်အာဟိသံအမတဒုံတုဘိဥပက အဲဒါမြတ်စွာဘုရားရည်ရွယ်ချက်ကိုပြောတာနော်ဒါတော့ဦးဇင်းတို့ဖတ်တာဂါထာ၄ခုရှိပြီနံပါတ်1ဂါထာဒီဘုရားရဲ့ကြင်ကြံမှုပိုင်းဆိုင်ရာနဲ့ပတ်သက်လို့ကိလေသာကလွတ်မြောက်ပြီဆိုတာကိုဒါအချင်းချုပ်ပြောတာပဲအချုပ်ကဘာလဲဆိုရင်ဘုရားဒီကိလေသာအလုံးကိုအောင်နိုင်ပြီးတဲ့ပုံကိုဖြစ်တဲ့တွေ့သူမှာဒီအောင်နိုင်ဖို့လမ်းကြောင်းလည်းမရှိတဲ့တွေ့သူကိုယ်တိုင်အောင်မြင်အောင်ကြင်ကြံခဲ့ပြီးတဲ့ပုံကိုဒါတော့ ကျင့်တဲ့အခါမှာသူတို့ဘာတွေရဲ့ညွန်ပြမှုနဲ့လမ်းပြမှုတွေကျင့်တာလားဆိုတော့မဟုတ်ဘူးသူဒီသူ့ဘာသာသူကျင့်ခဲ့တဲ့သူသူ့မှာဆရာမရှိဘူးနာမေအာစီရောအတ္တိသတိတော်မေနာဝေစီတိဒါတော့အရှင်ဘုရားလိုပုံစံတူ level တူဘုရားတွေကိုရှိသေးသလားဆရာတူလည်းမရှိအဲ level တူလည်းမရှိဘူးတာတဲ့သူဆိုတာမပြောနဲ့နော်ဒီတလောကလုံးမှာသူနဲ့တီလာစတဲ့ဂုံအားဖြင့်အတူပုဂ္ဂိုလ်ဆိုတာတလောကလုံးဘယ်သူမှမရှိဘူးငါဒီတူဦးတူသောဘုရားဒါကိုဆိုလိုတယ်နံပါတ်3ကာတာဘာပြောချင်တာလဲ तू အဲ့ဒီလိုအကျင့်ကြံနေတဲ့ကျင့်ကြံခဲ့ပြီးတဲ့အတွက်အရဟံဆိုတဲ့ဂုံတူတွေလည်းရတယ် တတ္ထာဒေဝမနုဿာဏဆိုတဲ့ဂုံမျိုးလည်းရတယ်အနုတ္တရောပုရိသဓမ္မတာရတိဆိုတဲ့ဂုံတွေလည်းရှိတယ်တမ္မာသမ္ဗုဒ္ဓဆိုတဲ့ဂုံတွေလည်းရှိတယ်နော်အဲ့ဒီလိုဂုံတုနဲ့ပြည့်စုံနေတဲ့ဘုရားဖြစ်တဲ့အကြောင်းပြောတယ်ပြီးတော့နံပါတ်၄ကတော့အခုငါသွားနေတဲ့ရည်ရွယ်ချက်ကိုပြောနေတာသူကဘယ်သွားနေလဲဆိုတော့ဗာရဏသီပြည်ကိုသွားတာဘာလို့ဖို့လဲဓမ္မစစ်ကြတရားအဲဟောဖို့တို့သွားနေတာဒါတော့ဘုရားကလမ်းမှာ ဥပကတော့ဘုရားရှစ်လက်ခုမှမဟုတ်ဘူးဒီတိုင်းကြီးပဲမတ်တက်ကြီးရဲ့ပြီးတော့ဘေးနားနေကြည်နေပြလိမ့်မယ်ဆိုတော့မြတ်စွာဘုရားကသူဟာဘယ်လိုပုံကိုမျိုးလဲဆိုတာလည်းပြောပြီးပြီဘယ်လိုဘုရားမျိုးလဲဆိုတာလည်းပြောပြီးပြီဘယ်လိုဂုံတွေနဲ့ပြည့်စုံတယ်လဲဆိုတာလည်းပြောပြီးပြီသူဒီဘကဲ့သို့သောရန်တာပုံကိုလဲဆိုတာလည်းပြောပြီးတဲ့အပြင်နောက်ထပ်ငါအခုသွားနေတာကတဲ့ဒီကာတိတိုင်းဗာရဏသီပြည်ကိုဓမ္မစစ်ကံပိုးတည်တုံဓမ္မစစ်ကြတရားဟောဖို့သွားနေတာ သွားနေတဲ့ခါမှာလည်းပဲဟောဒီလောကကြီးကဘလို့အနေထားမျိုးရှိတယ်လဲဆိုရင်အန္တိဗုဒ္ဓတမင်လောကတမင်ပညာမြင့်စုဘာကမှမရှိဘူးအကုန်မိုက်ကန်းနေတဲ့လောကကြီးတွေကသူတွေကို နော်ဘာလို့ဖို့လဲဆိုတော့အာဟင်ဇံအမတဒုံတုဘိန်တဲ့ပညာမြင့်စီမရှိစံကံမရှိစံတန်သူကန်းတပွဲဖြစ်သောနတ်လူအပေါင်း၌နော်တရားဒေသနာ အမြိုက်စီကြီးကို တိခတ်ပေအံတဲ့အဲ့ဒီမှာမြတ်စွာဘုရားကအခုရတီကိုမှတရားစီရမတိရသေးဘူး အခုကရည်ရွယ်ချက်ပဲရှိသေးတယ်ဟောကြမှတီးရမှာဟုတ်တယ်မဟုတ်လားဆိုတော့အမတဒုံတုပိဆိုတာအဲ့ဒီစကလုံးလေးတွေသုံးတဲ့အခါမှာစောစောကလေးတုန်းကလည်းတနေရာမှာဦးဇင်းတို့အမတဆိုတဲ့စကလုံးလေးကိုသုံးခဲ့ပြီးပြီစောစောဦးဇင်းတို့အမတအမတဆိုတဲ့စကလုံးတွေကိုတော်တော်လေးရှင်းရှင်းပြခဲ့တယ်စောစောလေးတုန်းကဦးဇင်းတို့ဒီဟောဒီဓမ္မတိပြမကြီးကနော်ရှောက်တဲ့အခါမျိုးမှာ အပါတုတအပပပုရေတံအမတတ္တဓွာရံ နော်မတရားတကားကြီးအမြတ်နိဗ္ဗာန်တကားကြီးကိုဖွင့်ပြီးပြီဆိုတော့ကလည်းအမတပဲအခုလဲတစ်ခါလာပြန်ပြီအမတဒီစကလုံးတွေဘာကြောင့်အမတအမတတွေဘာကြောင့်ဖះထအောင်သုံးတယ်လဲဒါလည်းစဉ်းစားစရာဆိုတော့စကလုံးဟာခက်မှာ trans ရှိတယ်ဟုတ်တော့မလားဒီနေ့ခက်ပြောပြီဒီနေ့ခက်ဟာတချင်းဆိုရင်လည်းကြိုက်လို့ဆိုဟိုလူရောလည်းဟိုနားရောက်လည်းဒီတချင်းဒီနားရောက်လည်းဒီတချင်းဟုတ်တော့မလားလူတိုင်းကလည်းဒီတချင်းပဲဆိုတော့ဒီတိုင်းမှာအကျင့်မှာလည်းပဲ ဒီခက်စားနေတဲ့အကျင့်တစ်ခုကိုဒီစကလုံးတစ်လုံးနဲ့သုံးရင်အဲ့ဒီအသုံးကလောကထဲမှာပြန့်ဖះလည်းသုံးတာပဲအဲ့ဒါတော့စဉ်းစားမှာကအဲ့ဒီဖះပွင့်နေတဲ့အချိန်ကမှာအမတဆိုတဲ့စကလုံးကမေဇိမတခွန်းမှာအကုန်လုံးသုံးနေတဲ့စကလုံးတစ်လုံးဖြစ်ပင်လိမ့်မယ်ဒါကြောင့်သူတို့သုံးတဲ့စကလုံးနဲ့သူတို့ကိုပြန်ပြောတာအမတဒုံတုပဲမသေးတရားပြောတာနော်အာဒုံတာပဲနော်အင်းအမှဦးစင်တစ်ချောင်းဝင်ကြတာဖြစ်လိမ့်မယ် အဟမ်ဒုံတုပင်ဖြစ်ရမယ်နော်အဲ့တော့ဒုံတုပင်လို့ဖြစ်လိမ့်မယ်ပြီးမှဦးစင်းကြည့်လိုက်ပါအဲ့တော့အဲ့ဒီမှာစီဒါတော့တရားကိုစီနဲ့ဥပမာပေးတယ်ဒါတော့သူတရားကဘယ်လိုတရားလဲဆိုရင်ကျင့်မယ်ဆိုရင်မသေးတဲ့တရားဒါတော့အဲ့ဒီချိန်တုန်းကလူတွေကသူတို့ကျင့်နေတာဒီဘာရဖို့လဲဆိုရင်မသေးရာဌာနတစ်ခုကိုရောက်ဖို့ဟောဒီနေ့ကလည်းဦးစင်ပြီးခဲ့တဲ့အပတ်တည်းကပြောခဲ့ပြီးပြီမသေးရာတရားကိုရဖို့အတွက်ကျင့်တဲ့ခါတွေကအဲ့ဒီခက်ကတည်းကလောကီကဲအနေနဲ့လည်းရှိတယ်ဆိုတာလေ ဒီနေ့ခေတ်ဆိုရင်အရှင်ထွက်ထွက်တာပြောတာအရှင်ထွက်ထွက်ဖို့အတွက်ကျင့်နေတဲ့လောကီကိုင်းတွေလည်းရှိတယ်ဘာသာရေးစီဘာသာရေးကျင့်စဉ်တစ်ခုတည်းပင်လင်မသေးတဲ့ဌာနကိုရောက်ဖို့ဆိုတော့ကျင့်တာတွေရှိတယ်ဒါတော့ကောင်းပြီမြတ်စွာဘုရားကလည်းသူတွေ့တဲ့တရားကိုမသေးတရားလို့ပဲသုံးတယ်နော်မသေးတရားလို့သုံးတာဖြစ်တဲ့အတွက်ဒီတရားဟာမြတ်စွာဘုရားကဒီတရားကိုကျင့်သုံးလို့ရှိရင်နောက်ဆုံးဘယ်ကိုရောက်နိုင်တယ်လဲမသေးတဲ့အမြိုက်နိဗ္ဗာန်ကိုရောက်မယ် ဒါတော့အမတဆိုတဲ့စကားလုံးကသူတို့တက္ကတလို့မြန်မာမှုပြတဲ့ခါကျတော့ဒီအမရိတလို့တင်တယ်ရှိတယ်ဦးဇင်းတော့တေချာမမှတ်မိဘူးအဲ့ဒီတက်ကြောင့်ရကောက်ကလေးပြောင်းပြီးတော့အမြိုက်လို့သုံးတာအမြိုက်ဆိုတာကအာအရာတစ်ခုမှာအနှစ်သာရအမတေကိုလို့လည်းပြောတယ်ဒါပေမဲ့တကယ်ပါဠိမှာရှိတဲ့အမတဆိုတာအဲ့ဒီအမတဆိုတဲ့စကားလုံးကိုကြည့်ပြီးတော့အမတေလို့ပြန်တာအမတေဆိုတာအရာတစ်ခုရဲ့အနှစ်သာရအဆုံးနောက်ဆုံးအမှန်တရားနောက်ဆုံးအမြင့်မြတ်ဆုံးသောအရာဒါတော့ ရှေးတုန်းကရှိတာအမတဆိုတဲ့သဘောတည် မသေးရာ တရားမသေးရာဌာနတစ်ခုကိုပြောတယ်အဲ့ဒီမသေးရာတရားကိုငါတရားသွားဟောမလို့တဲ့ဘယ်မှာသွားဟောမလဲဆိုရင်အဲဗာရဏတိပြည်နာကမြို့နာကနော်ဣတိပဒနာတော့မှာသွားပြီးတော့ဟောမှာအဲ့ဒီတော့မြတ်စွာဘုရားကအဲ့ဒီလိုမျိုးသူသွားရမယ်အဲသူသွားနေတဲ့ရည်ရွယ်ချက်ကိုလည်းပြောလိုက်ရောသူကနေ तू ကဥပကတေကရုံးကြီးကနေပြောတယ်အဲနဲ့ तू ခေါ်တဲ့သူတို့အချင်းချင်းခေါ်တယ်လို့ပဲငါရှင်တဲ့ ဝန်ခံတဲ့အတိုင်းဆိုရင်တော့ငါရှင်အခုနက तू ပြောတယ်မဟုတ်လားငါဟာဘလို့ဖြစ်တယ်ညာလို့ဖြစ်တယ်မပြောဘူးလားငါအခုနတပ်ပါဝိတုတပ်ပါဒီဟိုတဲ့နေပြောအခုနဝန်ခံတာလေတပ်ပါပြီဘူးတပ်ပါဝိတုဆိုပြီးတော့ဒါတွေကို तू ကဝန်ခံထားတယ်ငါတူတူသောဖရာတူတူသောယန္တာအစစ်ဆိုပြီးတော့ဓမ္မတမုဒ္ဒဂုံတထာဒေဝဂုံအနုတ္တရဂုံစသည်တွေနဲ့ပြည့်စုံတဲ့ဖရာငါအဟံဤအဟံဤအရာလောကေလောကမှာတူတူသောအရဟံတပုဂ္ဂိုလ်ယန္တာပုဂ္ဂိုလ်ဆိုတော့ပြောတော့ဒါဖရာဝန်ခံတာမဟုတ်လားကိုကိုကို ဝန်ခံနေတဲ့ proclaim လုပ်နေတယ်ငါရှင်လူလူပြောတော့ခမည်းဝန်ခံတယ်လို့ပြောရမယ်ဆိုလို့ရှိရင်ဆိုတော့သူသူသိတဲ့စကားလုံးနဲ့အတိတ်ပဲဖော်တော့မယ်ခမည်းပြောတဲ့အတိုင်းဆိုရင်တော့ဆိုတော့ဒါတော့ तू ကတော့ဝန်ခံနေပြီဒါပေမဲ့ तू ဝန်ခံတာကိုကိုယ့်နယ်ပဲနဲ့သူ့နယ်ပဲ तू ဖီးနဲ့ကိုဖီးမတူဘူးမဟုတ်လားမတူတော့ဟောဘက်ကပြောတဲ့စကားလုံးကိုကိုနားလေတယ်လို့စကားလုံးလေးတွေပြန်ပြီးတော့ဖော်တဲ့တဘာဝရှိတယ်ဟုတ်တယ်မဟုတ်လား ဒါတော့တယောက်နဲ့တယောက်နယ်ပယ်ချင်းမတူရင်ကိုသိတဲ့စကားလုံးကနယ်ပယ်နဲ့ဒီဟိုဘက်ကဖြစ်ဖြစ်ကိုပုံဖော်တယ်ဖော်တဲ့အခါကျတော့ငါရှင်ပြောတဲ့အတိုင်းဆိုလို့ရှိရင်တော့တဲ့အဆုံးမရှိ အောင်တော်မူတဲ့အနန္တဇိနဖြစ်မှာပဲဘာလဲလဲအဆုံးမရှိအောင်တော်မူတဲ့အနန္တဇိနာဖြစ်မှာပဲရှိသမျှကိလေသာတွေအကုန်လုံးအောင်ပြီးတဲ့ဇိနာဖြစ်မှာပဲတဲ့ဒါတော့သူတို့ဘာသာရဲ့အထွတ်ထိပ်ဒီပါလဲဇိနာ ဗါတယ်လေအေးအဲ့ဒါသူတို့ဘာသာရဲ့အမြင့်ဆုံးကိုပြောတာဟုတ်တော့မလားဒါတော့ထားပါတော့ဥမာခရစ်ယာန်မှာဆိုလို့ရှိရင်မြင့်မြတ်တဲ့ပုဂ္ဂိုလ်စိတ်လို့သုံးတယ်မလားဒါတော့စိတ်ဆိုတဲ့စကားလုံးကိုဦးဇင်းကဗုဒ္ဓဘာသာဘက်ကနေလွယ်လွယ်ပြောမယ်ဆိုရင်ဘာလို့ပြန်မလဲအေးအဲ့ဒါပြောတာရဟန္တာလို့ပြန်လိုက်တာဒါတော့ကိုကသူတို့ဘက်ကပြောတော့ကိုကိုနားလဲတဲ့ကိုဘက်ကစကားလုံးတွေပြန်တယ်လို့ပဲဖះကိုရှိသမျှဂုံပုတ်တွေကိုစွတ်ပြီးတော့အာတူဓာတွေပြောတာဝန်ခန္ဓာကိုထောက်ဆရင်တော့ခမည်းပြောတဲ့အတိုင်းဆိုတော့ အနန္တစိနာနေမှာပဲခမရကခမရရန်တာဘောလို့ပြောတာနော်ဒါတော့သူ့ရဲ့ထင်ကြီးကိုပြောတယ်ဒါတော့ तू ကဘာကြောင့်မေးတယ်လဲဆိုရင်သူတို့ဂိုင်းမှာခုနပြောပြီးကိလေသာတွေကိုပယ်ရှားအောင်နိုင်တဲ့ပုဂ္ဂိုလ်ကိုဇိနာသို့မဟုတ်ဂျိနာလို့ခေါ်တယ်အဲ့ဒီတို့ကြောင့်မလို့သူတို့ဂိုင်းဆရာကြီးကိုလည်းဦးဇုံတို့မနေ့ကတော့ပြောခဲ့ပြီဂျိနာဒီနေ့ခေတ်ဂျိန်းဂျိန်းနစ်ဇမ်နော်ဒါတော့အဲ့ဒါကို तू ကဒီစကလုံးကိုသုံးပြီးတော့သူတို့ဘာသာထဲမှာသုံးတဲ့ဂျိနာနဲ့တွဲပြီးတော့အနန္တဆိုတာတော့အလုံးလို့ပဲဆိုကြပါစို့ အပြီးရှိသမျှကိလေသာတွေကိုအောင်ပြီးပြီအဆုံးမရှိကိလေသာတွေကိုအကုန်အောင်ပြီးတဲ့ဂျိနာအောင်နိုင်သူပေါ့နော်ဒါခွန်ခါရလို့သူတို့ပြန်ကြတာပဲခွန်ခါရဆိုတာအောင်နိုင်ပြီးတဲ့သူပေါ့နော်ဆိုတော့ကောင်းပြီမြတ်စွာဘုရားကတခါပြန်ပြီးတော့ဘယ်လိုဟာလဲဂျိနာရဲ့ definition ကိုသူတို့သူပြောနေတဲ့အနန္တဂျိနာနဲ့မြတ်စွာဘုရားပြောမဲ့အနန္တဂျိနာနဲ့မတူတဲ့အကြောင်းကိုမြတ်စွာဘုရားထပ်ပြီးတော့သူ့ကိုမှားခဲ့သေးတယ်အဲ့ဒါကိုဖတ်ကြည့်ကြစို့ မာတိသောဝေဇိနာဝန္တိယေပတ္တာအာတဝခယံဇိနာမေပါပကဓမ္မာတတမဟမုပကဇိနောဥပကအဲရပြီနော် အဲ့တော့မြတ်စွာဘုရားအဲ့ဒါ definition ပဲနော်ဦးဇင်းတို့စာတွေကိုဆက်ဆက်တဲ့အခါမှာအဲ့ဒီလိုမျိုး ထောက်ဆတွေးဆပြီးတော့ဘုရားဘာပြောတယ်လဲဆိုတာကိုလည်းဦးဇင်းတို့တွေးယူရတယ်နော်တခါတလေကဒီစကလုံးကိုသုံးရင်ဒါသမိုင်းမှာသူတို့အခက်ပေါ့နော်ဘာတွေခက်စားတယ်လဲဒါလည်းတွေးဆရတယ်အဲ့တော့တွေးဆပြီးတော့အဲ့လိုအတိတ်ဘယ်ကိုဖော်ဆက်တဲ့အခါမြတ်စွာဘုရားကဦးဇင်းနားလည်လိုက်တာအထာဂရမှာမဖွင့်ဘူးတောင်မဖွင့်တော့ဘုရားဘာကြောင့်မလို့ဒီလိုပြန်ပြီးတော့သူကနေပြီးတော့ကောက်ချစ်ချတယ် ဥပက္ခကြီးကကောက်ချက်ချတယ်ဒီလိုခမည်းပြောတဲ့အတိုင်းဆိုလို့ရှင်တော့သူ့ဘာသာအနေနဲ့ပြောရင်အနန္တဇိနာနေမှာပဲခမည်းကဒါတော့သူ့မြတ်စွာဘုရားကိုဇိနာလို့တော့ဂုံတင်လိုက်တာပဲနော်ဂုံတင်လိုက်တာပဲဂုံတင်ပေမဲ့သူတို့တင်တဲ့ဂုံကမမြင်မဲနဲ့ဘာဖြစ်သွားလဲနေနေတယ်စကလုံးချင်းတူပေမဲ့ quality ကွာနေတယ်အဲ့ဒါကြောင့်မြတ်စွာဘုရားမင်းတို့ထင်တဲ့ဇိနာလို့တော့ငါမဟုတ်ဘူးလို့ပြောကျင်တော့မာရီသောဝေဇိနောဝင့်တိရေပတ်တာအာသဝခယဥပကာရံ အာသောကုံချင်းတို့ရောက်တော့ငါကဲ့သို့သောပုဂ္ဂိုလ်တို့သည်သူတယောက်ထဲလားဆိုတော့မဟုတ်ဘူးအာသောကုံပြီးရဲ့ဘသူမဆိုအာသောကုံပြီးရဲ့ဘသူမဆိုဗါတယ်လေစင်စစ်စကလုံးကိုမကြောနဲ့နော်စင်စစ်ဇိနာမြည်ဒါတော့တကယ်ဇိနာအဆက်တကယ်ဂျိနာရေယဂျိနာအဆက်ဖြစ်ဖို့ဆိုလို့ရှိရင်ဘာကုံမို့လို့လဲအာသောကုံမို့လို့တယ်အဲ့ဒါ criteria ပဲဒါပေတာမယ် ဒါ standard ပဲဂျိနာအခေါ်ခံရမယ်အစစ်အမှန်ဂျိနာ ဖြစ်ဖို့အရေးသည်ဘာလိုတယ်လဲဆိုတော့အာသဝကုံဖို့လိုတယ်အဲ့ဒါဒီဂျိနာအတွက်တိုင်းတာစရာပေးတာမယ်မြတ်စွာဘုရားမှတ်ကြောက်တင်လိုက်တာဒီကြောက်ပေါ်မှာတင်ကြည့်အာသောကုံမကုံမကုံရင်ဂျိနာမဟုတ်ဘူးပဲအဲ့ဒါလေးလေးနဲ့စဉ်းစားနော်ဂျိနာတွေအများကြီးပေါ်နေတဲ့အချိန်ကမှာဂျိနာရဲ့ standard တစ်ခုကိုမြတ်စွာဘုရားတခါတည်းသတ်မှတ်လိုက်တာဒီ standard ထဲမှာမဝင်တော့စောစောကဂျိနာတွေဘလောက်ပဲပေါ်ပေါ် ရှင်းတာမဟုတ်တော့ဘူးဖះပယ်ပြန်ပြီတခါဒီခါနဲနဲနုံနုံမဟုတ်ဘူးနော်လွယ်လွယ်လေးမစင်စားနဲ့သူများဘာသာမှာမြတ်ပါတယ်ဆိုဂျိနာဆိုတဲ့ပုဂ္ဂိုလ်ကိုဖះကနေဂျိနာမဟုတ်ဘူးလို့ပယ်နေတဲ့အချိန်ကမှဒီနေ့ခေတ်ဘာသာရေးပြဿနာမဖြစ်နိုင်ဘူးလားကျုပ်တို့ပုံမှာပြီးဖះသွားဟောရင်အပိတ်ခံရမှသိကြတယ်ဘာသာရေးလှုံ့ဆော်မှုနဲ့ဟုတ်လားဟုတ်တယ်ကျုပ်စဉ်းစားကြည့်တယ်ဒါသူတို့ဟိုဘက်ကဂျိန်းကိုင်းက နိကန္ဒနာတဗုဒ္ဓကကဂျိနာဆိုတာအမြင့်ဆုံးပုဂ္ဂိုလ်ဆိုတော့ဘုရားမဟုတ်ဘူးတဲ့မင်းတို့ဂျိနာတွေအတုတွေတဲ့ဒါတော့စင်စစ်ဆိုတာကိုကသကလုံးလေးကမှအမတန်လှတဲ့သကလုံးဒါအာသောတရားမှာမကုန်လို့ရှင်တော့ဂျိနာအစစ်မဟုတ်ဘူးလေဆိုလို့ရှင်တော့သောသောဟာတွေဂျိနာအတုတွေဖြစ်ပြီပေါ့ဒီနေ့ခေတ်လို့ပြောနေတာဒါဘာသာရေးပြဿနာပဲဗျဘာသာရေးပြဿနာပြောင်းနှိုးဆွသူပဲမြတ်စွာဘုရားစောစောပွင့်တာတော်သေးတယ်ဒါမို့ဆိုရင်ဘာသာရေးနှိုးဆော်မှုနဲ့နော်လှုံ့ဆော်မှုနဲ့ထောင်နေပါလေကြာရင်ကြာနေပါဒီနေ့ခေတ်ဆိုတော့ပြောမရဟုတ်လား အဲ့တော့ငါဒီရုပ်မှသောအကုသိုလ်တရားကို အောင်အပ်ပြီးဖြစ်သောကြောင့်ဒါဒုတိယနော်ဇိတာမေပါပကဓမ္မနောက်တစ်ခုရှိသေးတယ်မကောင်းတဲ့အကုသိုလ်မှန်သမျှရုပ်မှတဲ့အကုသိုလ်မှန်သမျှအောင်ပြီးပြီနိုင်ပြီးပြီပယ်ပြီးပြီတတ်ပြီးပြီတဲ့ဒါတော့အပေါ်ကအသောတရားဆိုရင်လည်းပြီးတော်လည်းပဲဒီပြင်ပို့ပြီးတော့လင်းနေအောင်လို့ပေါ့နော်ဒီအသောဆိုတဲ့သဘောကိလေသာဆိုတဲ့သဘောဒီရုပ်မှတဲ့သဘောရှိတယ်တင့်တယ်တဲ့သဘောမရှိဘူးလို့ပြောတာကောင်းမြတ်တဲ့သဘောမရှိဘူး သူကနေ produce လုပ်ပေးလိုက်တဲ့အကျိုးမှန်သမျှ result မှန်သမျှထိုဟာကိုလုပ်ပြီးပြီဆိုရင်အာဟုတုတခုရှိရင်တော့လကောင်ရှိနေတဲ့ကိလေသာမထိနဲ့လို့ကံသုံးပါးနဲ့ကျူးလွန်ရင်တော့လကောင်အကျိုးကပါတယ်လေမကောင်းကျိုးပဲလာမှာဒါကိုလည်းသူကမြတ်စွာဘုရားပြောခဲ့တယ်ဒါတော့အာသောတွေအာဟုတုတရားတွေကိုအောင်မှသာလျင်ဇိနအစစ်ဖြစ်မယ်တဲ့ခိုင်ဒါတော့စောစောလေးတုန်းကကြီးညာထားနေတဲ့ပေါ်ထားနေတဲ့ဇိနတွေကိုမြတ်စွာဘုရားမတိမတာနဲ့ပယ်ပစ်ခဲ့တာ ဒါတော့မင်းလည်းမင်းကိုမင်းကြီးနာလို့ထင်တာမဟုတ်သေးဘူးကြည့်အောင်လို့ပြောတာပဲတဲ့တယ်ပြောရရင်ခင်နောက်တစ်ခုကဒါမပါတဲ့အတိတ်ပဲကိုဖော်ဆောင်တာဟုတ်တယ်မို့လားဝိဇ္ဇနုစာရီပါရေးတယ်ဆိုတာတကယ်မပြောတဲ့ဟာအတိတ်ပဲနောက်ွယ်တဲ့နေမှာ hidden meaning ဆိုတာရှိတယ်မို့လားစာရေးတဲ့သူတွေလေ hidden meaning ဆိုတာမပြောဘူးတက်ရိုက်ပုံဖော်ယူရတာဒါမြတ်စွာဘုရားဥပကကိုစဉ်းစားဖို့အတွက် hidden meaning ခြံခဲ့တာ gain ငါတို့ဂျီနာဆိုတာကတော့အာသောကုံမကောင်းတဲ့ကိလေသာကုံမှဂျီနာခေါ်တယ်မင်းတို့ဂိုင်းကကောမင်းကော မေးတယ်လို့မဖြစ်ဘူးလားဖြစ်တယ်ဒါမေးနေတာအကင်မင်းဂျီနာမင်းလက်ဂျီနာလို့မင်းကိုကိုမင်းတတ်မှတ်တယ်ဆိုရင်မင်းအဲ့ဒီ standard နဲ့မှီသလားအဲ့ဒီ criteria ပုံမှာမင်းတင်လို့ရပြီလားတတ်မှတ်လို့ရပြီလားတွေးကြည့်လို့ရပြီလားဒါသူ့ရဲ့မြတ်စွာဘုရားကနေပြီးတော့ဂျီနာ standard ကလေးကိုအဲ့ဒီနေရာမှာစပြီးတော့ကျင်ညာလိုက်တာပဲ the whole universe နော်သူ့တင်ပြောတာများမထင်နဲ့ကျန်တဲ့ gain တွေအကုန်လုံးပါတယ်မှတ်ထားနော်ဒါဥစဉ်ကလွယ်အောင်လို့ဥပမာနဲ့ပြောပြောနေတာတမတတွေသူတို့ နော်သူတို့ဝါဒတစ်ခုကျင်ညာကြီးခုနလေးသွားဒီနားလေးသွားကျင်ညာတာပဲဟိုတနေ့တော့ TV မှာသတင်းကြည့်လိုက်သေးတယ်နော်သူတို့ဗာလဲ physical physical clip ဖြစ်နေတဲ့ခါမှာသူတို့ပါတီနှစ်ခုကညင်းနေတယ်မဟုတ်လားဒါတော့ဥပမာသူ့ဝါဒကိုသူကင်ထားခြင်းတဲ့ခါကျတော့အိမ်လေးတစ်အိမ်နဲ့ဝင်လူလေး၄ယောက်လာပဲရှိတယ်အဲ့ဒါကိုသွားပြီးတော့ပြန်ပြောပြနေတာတော်တော့တော်သေးတာပေါ့လေမြတ်စွာဘုရားဥပကတယောက်ရှိတယ်ကောဟိုတဲ့ကတော့အိုဘားမားတော့၃ယောက်ဆိုတော့နည်းနည်း၂ယောက်လောက်တော့တာတာပေါ့ဟုတ်လားအဲ့ဒါကျင်ညာနေတာသူ့ဝါဒကိုကျင်ညာနေတာ ဒီတိုင်းပဲမြတ်စွာဘုရားကကြည်ညာနေတာတော့ခင်ကောင်းပြီဒါတော့မြတ်စွာဘုရားကတကယ်လေးနှစ်တဲ့မြတ်စွာဘုရားဘုရားတစ်ပါးမှာရှိရတဲ့ဂုံတွေကြည့်ရမယ်အကျင့်တွေပေးရမယ်ဟာတွေဇိနာအစစ်တွေကိုဒီလောက်လေးလေးနှစ်နဲ့တရားကိုပြောပင်ပြောတော်လဲပဲနော်ဘုရားတို့ရဲ့ဓမ္မတာအယဒီဓမ္မစစ်ကြာဆိုတဲ့တရားဥကိုပါမဟောသေးရင်တတ္တဝါတွေဒီကျွတ်တန်းဝင်တဲ့အဆင်မရှိဘူး။နောင်အကျိုးတရားတစ်ခုခုဖြစ်ဖို့လောက်မျိုးစီတော့ဖြစ်တယ် ဒါတော့အဲ့ဒီ music ကလေး तू နောင်ရပါစေဆိုပြီးတော့မြတ်စွာဘုရားကဒီမိုင်142မိုင်ရှိတဲ့ဗာရာဏသီကိုဇန်နဲ့သွားရင်ရရတဲ့နဲ့ဒါကိုဒီဘက်ကို တက်သူနဲ့တွေ့ပြီးမှတခါဟိုဘက်ထောင်တက်သွားတာမှန်းကြည့်တာဦးဇင်းတော်အဲ့လိုတော့ခြေတော့တော့မဖြတ်ဘူးကိုတော့ရောက်ဘူးလားလို့မင်းပါဆိုလို့နော်အဲ့တော့အဲ့ဒါလို့ဒါတော့ကောင်းပြီဓမ္မစစ်ကြာမဟောမီမှာအဲ့ဒါလေးလည်းမှတ်ထားဓမ္မစစ်ကြာတရားတရားဥမဟောခင်မှာဘသူကိုပဲတရားဟောဟောအလွန်ဆုံးရနိုင်တာဒီနောင်ကအအတွက် ဝါသနာဖြစ်ဖို့ကုသိုလ်မျိုးစေ့လေးဖြစ်အောင်ပဲအလွန်ဆုံးရလိမ့်မယ်တဲ့တရားအထူးရမ်းတာမဖြစ်နိုင်ဘူးတဲ့ဒါတော့ဥပက္ခကြီးကို မြတ်စွာဘုရားကသူ့ရဲ့ဓမ္မစစ်ကြာဟောဖို့အရေးသွားတဲ့လမ်းမှာဒီလောက်တခန်းတနာနော်သူကိုတွေးဖို့သွားရတယ်ဆိုရင်ဘုရားရဲ့တမိုင်းမှာလည်းပဲသူ့တမိုင်းမှာဥပက္ခကြီးတွေးခြင်းလို့သူဇန်းနဲ့မသွားဘဲနဲ့ခြေကျင်သွားတယ်ဆိုတာကြီးရှိမနေဘူးလားရှိနေတယ်ဆိုရင်ဦးဇင်းတို့ဥပက္ခအကြောင်းတော့သိတဲ့နဲ့ဗျဟုတ်လားနော်ဥပက္ခဘယ်လိုပုံကိုလဲ နော်တော်တော်များများကတော့ဥပကဆိုလို့ရှိရင်တော့အယုတ်တွေတော့တွေ့ဘူးတာပဲမဆာဥပကနဲ့မဆာဝါတို့မဆာပါတို့ဆိုပြီးတော့ तू ကစာပါလို့လည်းခေါ်တယ်စာဝါလို့လည်းခေါ်တယ်နော်ကြိုက်တာနဲ့မှဗမာပြည်ကအယုတ်တွေမှာတော့စာဝါလို့ရေးတာများတယ်နဲ့တူပါတယ်စာပါလို့ရေးတာနည်းတယ်စာပါလို့လည်းရှိတယ်စာဝါလို့လည်းရှိတယ်ထားပါတော့ तू ကအခုနကဒီဝင်ကဟာရဆိုတဲ့ရွာတကြီးမုတ်ဆိုးကြီးနော် အဲ့ဒီတော့မှတကြီးကသူ့ကိုကြည်ညိုတယ်ဒါတော့ဘလို့ကြည်ညိုလဲသူသည်ကြီးနာလို့ကြည်ညိုမယ်သို့မဟုတ်သူသည်ရဟန္တာကြီးလို့ကြည်ညိုမယ်ကြည်ညိုတဲ့အတွက်ကြောင့်သူ့ရမှာတင်းပြီးတော့ကိုးကွယ်တာနော်ဒါတော့သူ့ရမှာတင်ပြီးတော့ကိုးကွယ်တော့ तू ကဘယ်ထက်မှနေတယ်လဲဆိုရင် तू နေတဲ့ကြောင်းလေးထဲမှာစင်အုပ်ကြီးတစ်လုံးရှိတယ်အဲ့စင်အုပ်ကြီးထဲမှာဝင်နေတာအာရှင်မြတ်ဘလို့လို့စင်အုပ်ကြီးထဲဝင်နေမလဲဆိုတော့အကြောင်းရှိတယ်အဲ့ဒီနားမှာအမတန်ခြင်ပေါ်တာခြင်ပေါ်တော့ခြင်အောင်မရှိတော့ तू ကစင်အုပ်ကြီးထဲဝင်နေတာ တွေ့လိမ့်မယ်အိန္ဒိယဖျားဦးသွားရင်အဲ့ဗုဒ္ဓဂါယာပတ်ချလက်မှာပေါ်သလားမမင်းနေချင်းဟွန်းကုံကုံပြောရင်လေအိမ်သာတက်တဲ့အချိန်လောက်မရှိဘူးစိတ်ညစ်တာနော်ရှင်အိုက်ပေါ်တယ်အဲ့တော့ဦးဇင်းကဒီစာဖတ်တော့အဲ့ဒီဒေသမှာတဲ့ချင်းနေမြစ်တွေက အမတန်ကြမ်းတယ်ကြမ်းတဲ့အတွက်ကြောင့်မလို့အော်ဟုတ်လောက်တယ် စင်အိုးကြီးတဲ့ဝင်ပြီးတော့နေရတယ်ဆိုတော့ចောင်းတကာကလည်းချင်းအောင်ဝယ်မပေးနိုင်ရှာတော့ကဲကိုတော့ဒီပြီးတော့ချင်းအောင်တော့မရှိဘူးစင်အိုးကြီးတဲ့တာဝင်နေပြီးတော့ဆိုပြီးတော့နေတာရှိမှသူចောင်းထဲမှာစင်အိုးကြီးတစ်လုံးရှိတယ်အဲ့ဒီထဲမှာဘယ်ချိန်နေလဲဆိုရင်ချင်းကြိုက်တဲ့ချိန်နေတယ်အဲ့ဒါသူ့ရဲ့ချင်းအောင်ပဲနော်ဥပကရဲ့ချင်းအောင်အဲ့တော့သူအဲ့လိုနည်းနဲ့ကြီးညူလို့ကိုးွယ်ထားတာဒီနေ့တော့သူကမုတ်ဆိုးဆိုတော့တောလိုက်ရတယ်သားတွေနဲ့ညီတွေနဲ့မုတ်ဆိုးလိုက်တော့မယ်ဆိုတော့သမီးကိုမှားတယ်သမီးနော်အေးရောဦးเจ้าကဆရာတော်ကြီးပေါ့နော်ရဟန္တာကြီးပေါ့ အဲ့ဒါကိုအခါတိုင်းတော့သူကိုယ်တိုင်သွားပြီးတော့ပို့မယ်ကတ်မယ်ပေါ့ဒီနေ့တော့သူတို့မုတ်ဆိုးတောလဲတောလဲထွက်ကြမယ်ဆိုတော့သူသမီးမှာခဲ့တာမှာခဲ့တဲ့အခါကျတော့ဒါကိုဆုံးသူဆုံးကန်ကြွတဲ့အခါမှာဆုံးမပြေမပြစ်ဖို့မှာခဲ့တော့သူသမီးကိုတေချာမှာတော့အာသူသမီးကလည်းပဲဒါလုပ်ပါမယ်ဆိုလို့ဝန်ခံတယ်ဒါနောက်နေ့ကျတော့ရဟန္တာရှင်မြတ်ကြီးကြွလာတယ်ပေါ့လေဘလို့ကြွလဲတော့မသိဘူးဟလားအဲ့တော့ရဟန္တာရှင်မြတ်ကြီးကြွတဲ့အခါကျတော့စောစောလေးတုန်းကသူ့ဘာသာသူတော့ကြီးနာလို့တော့ထင်ထားတာပဲဒါပေမဲ့ခက်တာကမဆာဝါမဆာဝါ မဆာဝါမဆာဝါနဲ့လောက်ခါမှာပဲသူလည်းကြီးနာယာရီပြုတ်ပြီးတော့တယ်နော်ဒါတော့သူ့ကိုဆွန်လောက်နေသူ့ကိုဆွန်လောက်တဲ့ခါကျတော့မဆာဝါကိုကြည့်လိုက်တယ်ကြည့်လိုက်တဲ့ခါကျတော့သူဘာမှမထဲနိုင်ဘူးလေမျက်လုံးမျက်လုံးဥစဉ်စောစောပြောခဲ့ပြီမျက်လုံးစက်ကုန်တွေနေရလားမနိုင်ဘူးမြတ်စွာဘုရားစောစောတူလို့တပ်ပါဘိဘူးနဲ့ကြီးညာထားတာဟေးငါကတော့မျက်စိနာနာလျှာကိုယ်စိတ်အကုန်ထိမ့်ချုပ်နိုင်တယ်ဟောဒီမျက်စိနာနာလျှာကိုယ်စိတ်ကြောင့် ဒွါရ6ပါးကြောင့်အာယုံ6ပါးနဲ့တိုက်ဆိုင်မဲ့ကိလေသာမဖြစ်ဘူးတဲ့အခုကနာကဂျီနာလို့ပြောတယ်ဥပကကြတော့ဘာဖြစ်ပြီလဲဇန်လျှောလေတော့တတိပြရတာနော်အဲ့တော့ဥပကလာဆွန့်ကတ်တဲ့ခါကျတော့ကတ်လိုက်တဲ့ဆွန့်ကြီးကိုကြောင်းယူလာမစားနိုင်တော့ဘူးမဆာဝါမျိုးလုံးနဲ့မထွက်တော့နော်မဆာဝါမျိုးလုံးနဲ့မထွက်တဲ့ခါကျတော့ကိုင်းမဆာဝါကိုတန်တာရင်ပရိစေရင်နဲ့ပဲသူ့တပိတ်ကြီးလားဘာဘာလားမသိအဲ့ဒါကြီးအောက်ချပြီးတော့ဒီတိုင်းပဲဒါမစားတော့ဘဲနဲ့အဲ့ဒီမဆာဝါပရိစေနေတော့တာအဲ့ဒါမဆာဝါကမ္မထမ်းပွားနေတော့တာ တပတ်၁၀ရက်လောက်နေပြီလို့အိမ်ပြန်ရောက်တဲ့ခါကျတော့သမီးတို့မေးတယ်ဟာသမီးတောင်နေကောင်းရဲ့လားတောင်မမေးဘူးဆရာတော်ကြီးကြွလာလားရဟန္တာကြီးကြွလာလားဆိုတော့ကြွလာတယ်ဟာအခုတော့အခုတော့လာတယ်လားအခုတော့မလာဘူးတဲ့တရက်ပဲလာတယ်အဖေဘုန်းကြီးမလာတော့ဘူးတဲ့ဟာကြံတဲ့ရက်တွေဘာဖြစ်တယ်လဲဆိုပြီးတော့ကြောင်းကပြားကြရတော့အဝတ်တောင်မလဲဘူးတန်းပြီးတော့ကြောင်းလိုက်သွားကြောင်းရက်လိုက်တဲ့ခါကျတော့သူ့ရဲ့ရဟန္တာကိုရောကြီးကမှတုံးလုံးပဲလေဖြဲပြီးတော့မှဆာဝါပရိစိတ်နေတာဖြစ်နေတာအဲ့တော့ဟာရှင်ဘုရားဘာဖြစ်တာတုံးဆိုတော့မပြောပြရစင်းနဲ့ကွာတဲ့ဟာလာကြောင်းတကာကြီးဆိုတော့ ဟာနောက်တစ်ဟာရှင်းပြမလုပ်ပါနဲ့ပြောပါကြည့်လိုက်တော့လည်းနွမ်းနေပြီခုနှစ်ရက်လောက်မစားဘူးဒါတော့သူ့ဆရာတော်ကြီးဒီတိုင်းဆိုသေးရကျရှင်းပြပြောပါတပည့်တော်ဘာမှမထားပါတခါအရင်လုံးမှပါအေးကွာမင်းကမင်းလုံးလို့တာပြောရတာငါမပြောချင်ဘူးတဲ့မင်းပြောရင်လည်းငါသေးတော့မှာအာရှင်းပြအသေးတော့မခံပါနဲ့ဗျာပြောတာပြောပါဆိုတော့ပြောတော့ငါစာဝါမြင်တဲ့အချိန်ကစားပြီးတော့ငါမတင်ရရင်မရရင်တော့သေးရကြီးရဲ့တဲ့အဲ့ဒါကြီးနာဗျာပါတယ်လေကြီးနာစာဝါကြောင့်မလို့ကြီးနာရာသူကြောင့်ပြောရတာအဲ့ဒီတော့ ဟာသူကလည်းမေးလိုက်မိပြီဟိုကလည်းဖြေလိုက်ပြီဆိုတော့ကိုင်ခဲ့ရကြီးရဲ့သူကူညီပါမယ်လဲကိုတော့ तू က promise ကပေးလိုက်ပြီလေရှင်ပြမလို့ဘာနဲ့ကူညီပါမယ်ဆိုတော့ပြောလိုက်ပြီဆိုတော့ तू ကကူညီရတော့မယ်ဒီတာဝန်ကြီးသူ့ရှိရောက်လာတော့ကိုင်ဒါဆိုတော့အဲသူသူမင်းနေပေးစားမလို့နေစားမအောင်ဒါဆိုအရှင်ပြစာဝတ်နေရေးလေးလှုပ်ဖို့အတွက်ဘာများတည်တယ်လဲဆိုတော့ကျုပ်ဘာတည်ဘူးတဲ့နော်ဟာရှင်ဗျာ လူလောကကြီးဆိုတာစာဝတ်နေရအမတန်ခက်ခဲတဲ့ကြက်တဲတယ်လောကကံရမယ်ရှင်ဘုရားဒါရဲ့သမီးဇနီးမယားဖြစ်လာတယ်ဆိုရှင်ဘုရားစာဝတ်နေရတတ်မှာဘာမှမတတ်ဘူးဆိုဘာနဲ့ထူထောင်မလဲဆိုဘာနဲ့အိမ်ထောင်ကျွေးမွေးမလဲဆိုတော့အေးတဲ့ဘာမှမလုပ်တတ်ပေမဲ့မုတ်ဆိုးကြီးတော့မုတ်ဆိုးလိုက်နောက်ကအသားတို့ငါးတို့တော့ထားနိုင်ပါတယ်ရထက်ရွာတဲ့ရောက်ရင်ရောင်းတတ်ပါတယ်ဆိုတော့အင်းဒီလောက်လည်းမဆိုးပါဘူးလေဆိုပြီးတော့ကျောင်းကိုယ်တော်ကြီးပင့်လာအိမ်ကြတော့သမီးနေပေးစားလိုက်ရတာနော် သမီးနေပေးစားအဲ့တော့တားလေးတယောက်ရတယ်နာမည်ကသူဘတ္တတဲ့နော်သူဘတ္တဆိုတာမောင်တင့်တယ်ခေါ်မလားမောင်လှပြောမလားမသိဘူးသူဘတ္တဆိုတာအမတန်တင့်တယ်ကောင်းမြတ်ချောမောတဲ့တားလေးပြောတာနော်ခြေစနုံးနဲ့တင်စားခေါ်တာလားမသိပါဘူးနောက်တော့ရဟန်းဝတ်သွားတယ်အဲ့ဒီသူဘတ္တဆိုတဲ့သားကိုချော့တဲ့အခါကျတော့ဦးစင်းစဉ်းစားကြည့်မယ်မဆာဝါကငငယ်နော်လှတော့ပါတော့ဥပကကတော်တော်ကြီးလောက်ပြီဆိုတော့အဖိုးကြီးနဲ့ဟိုမှာသမီးပြိုနဲ့ရနေတယ်ဆိုတော့လည်းမကြိုက်ဖက်နဲ့အဖေပေးစားလို့ယူရတယ်ဆိုတော့လည်းယူချင်မှာမဟုတ်ဘူး ဒါသူ့အသက်အရွယ်နဲ့ဆိုရင်ရဟန်းဘဝနေတာကမှသူ့အတွက်ကောင်းမယ်ဆိုပြီးတော့သူရဟန်းဘဝပြန်သွားအောင်လို့တစ်ဖက်လက်နဲ့သားချော်တာနော်အမေသာထံတက်ကဒွန်းယဟန်လူထွက်သားသူသားကိုချော့တာနော်နော်သူ့အဖေကဘာမှမတတ်တော့အမေသားမထားဘူးလားထားရတယ်လေတက်ကဒွန်းကနေလူထွက်ပြီးတော့လာတဲ့ခါကျတော့တက်ကဒွန်းပေါ့အဲ့တော့တက်ကဒွန်းကနေလူထွက်တော့သူနဲ့သားရတော့အမေသာထံတက်ကဒွန်းယဟန်လူထွက်သားမုတ်ဆိုးနောက်လိုက်ငါကိုကြိုက် အမိုက်လူထွက်သားတစ်ခါလည်းမဟုတ်နှစ်ခါလည်းမဟုတ်တရက်လည်းမဟုတ်နှစ်ရက်လည်းမဟုတ်ဆိုတော့ငါတော့မထိခလုတ်ထိခလုတ်မကြတဲ့ကြကြားတဲ့ကြားစောင်းစောင်းတစ်မျိုးတဲ့တဲ့တစ်မျိုးကြတော့ခံခက်လာတာနော်ခံခက်လာတဲ့ခါကျတော့ तू ကတွေးတယ်ဟွန်းဒီခါမှအဲ့လိုတော့ပြောချင်မှပြောမှာပါ तू ချစ်လို့ယူထားတာဟုတ်လားဒီဆာဝါဆိုတဲ့ဟာငါ့ကိုမြဘယ်သူမှအားကိုးစရာမရှိဘူးလို့ထင်တယ်သလားမသိဘူးနော်အိမ်တောင်လေးကြလို့တနေ့နေ့နဲ့တော့ရှိရောဗောဗျ ငါကငါမှာမိတ်ဆွေကြီးအနန္တဇိနာနဲ့ငါသိတယ်နော်ငါကမြဘသူမှအာကိုရမရှိဘူးဒကောင်ကျွတ်တမျက်နာများထင်သလားမသိဘူးဆိုပြီးတော့မှဒီနေ့ကျတော့အဲ့ဒါလို့တခါတည်းမထိကလုထိကလုနဲ့တားချော့တေးဆိုပါများတဲ့ခါကျတော့နာလွန်အားကြီးတာနဲ့အင်းကနေထွက်သွားတာအဲ့ဒီကနေပြီးတော့မှရွာကထွက်သွားပြီးတော့အဲ့ကျတော့ဘုရားကတာဝတိမှာရှိနေပြီတာဝတိရှိတဲ့ခါကျတော့တာဝတိကြောင်းနဲ့သွား အနန္တစိနာယဟန်ကြီးရှိလားဆိုတော့သိတယ်ယဟန်နဲ့အဲ့ဒါနဲ့ဘုရားရှိခိုးသွားဟေးငါရှိလွတ်လိုက်လွတ်လိုက်ဆိုတော့ဘုရားရှိရောက်တယ်အဲ့တော့တော့ကြည့်လိုက်တော့လည်းအသက်ကကြီးပြီအဲလူဘွားရောက်တယ်ဆိုတော့အင်ကြီးဝေစားလေးလောက်တော့ပါကောင်းတယ်ရဲ့ဟုတ်လားစောစောတော့ကယဟန်တို့ကတော့သူကအဝေစားစေးကြည့်လို့မပါဘူးနော်အခုတော့လူထွက်လိုက်ပြီဆိုတော့ဇိနာလည်းဇန်လျှောပြီလေဇန်လျှောပြီဆိုတော့လူလောကရောက်နေအဝတ်ကလေးတော့ဝတ်မယ်လို့တော့ထင်ပါတယ်ဘုရားရှိသွားတာအဝတ်ပါကြစို့နော်မပိုင်လည်းမကောင်းဘူးလေဒါတော့ဘုရားလျှောက်တယ် ရှင်ဘုရားတဲ့တပည့်တော်မှတ်မိပါသေးသလားတဲ့တပည့်တော်တို့နှစ်ယောက်လေတဲ့ဘာဘောဓိပင်နဲ့ခရာချမှာတွေ့ခဲ့ကြတယ်လေသူကပြန်ပြောပြတာမှတ်မိပါတယ်ဥပကကြီးရဲ့တဲ့ဒါတော့စိုးစမ်းပါအောင်ဟာရှင်ဘုရားတပည့်တော်ဝင်ကဟာရဆိုတဲ့ရွာမှာမုံစိုးသမီးနဲ့ညာလို့ဒီလိုဒီလိုဖြစ်ပါတယ်ဆိုတော့သူ့ရဲ့ဇတ်ထုတ်ရှိကြီးခင်းပြသူဘာကြောင့်ရောက်တယ်လဲဆိုတော့စောစောတုန်းကတော့ဟိုတုန်းကတော့သူဘာမှမလုပ်တတ်တော့ရောက်ခမကြီးအဲမုံစိုးလိုက်လို့ရတယ်အသားတွေငါးတွေမရောက်ဘူးလား အသားရောက်တယ်အခုကြတဲ့သူအသားမရောက်တော့ဘူးသူကကြောက်ရောက်တယ်ကြောက်ရောက်တော့ကြောင်းရောက်တာဗောအခုကြောင်းရောက်တယ်ဗောနော်စောစောအသားရောက်တယ်အခုတော့ကြောက်ရောက်တယ်ဆိုကြောင်းရောက်လာပြီလို့ပြောတာနော်ကြောင်းရောက်လာတော့ဂိုင်းဒါဆိုရင်ဥပကကြီးတဲ့အသက်တည်းလည်းကြီးပြီနော်ဘုန်းကြီးမွေးရှင်မူလားတဲ့ဘုရားမေးတယ်ဒီတော့ဝက်ပါမယ်ဘုရားဆိုတော့အဲ့တော့အသက်ရွယ်ကြီးပြီသူနဲ့တန်တဲ့ကမ္မထမ်းလေးပေး ပေးပြီးတော့မှသူအဲ့ဒီကမ္မထံပွားလိုက်တဲ့ခါကျတော့မကြခင်မဲ့သူအနာဂံကြီးဖြစ်သွားတယ်နော်ပေါ်ပေါ်တော့မထင်နဲ့ဘုရားကအဲ့ဒီအနာဂံဖြစ်ဖို့အရေးနော် တွေးပြီးတော့ဒီလမ်းကိုလာတာဒါတော့အနာဂံဖြစ်ပြီးတော့လည်းပဲဟိုသုတ္တဝတ္တ၅ဘုံမှာအောက်ဆုံးဘုံအာဝိယဘုံရောက်ရောက်ပြီးတော့မကြခင်သူကရဟန္တာကြီးဖြစ်သွားပြီအခုရှိသေးတယ်နော်ခင်ဗျားတို့မယုံရင် fax ရိုက်ကြည့်လိုက်အဲ email ပို့ကြည့်လိုက်နော်အေးဟုတ်တယ်မင်းတို့နော်ထေရဝါဒအသင်းထဲက ဟိုတဲ့နေ့ကမင်းတို့ဓမ္မစစ်ကြာလေ့လာနေတော့ငါအတင်းနေပြောနေတာငါအပွားကြားတယ်လို့အဲ့ဒါပြောခြင်းတောင်အတွန်လေးတောင်ပါခြင်းပါလိုက်မှနော်အောက်ကမှတ်ချစ်ဆိုပြီးတော့ BS နဲ့လေဟုတ်တယ်သူရှိသေးတယ်ဆိုတဲ့အကြောင်းပါလဲအောင်မယ် तू အထက်ကိုတက်အောင်မအခုမှအောက်ဆုံးပုံရှိသေးတယ်90တက်ရမှာလွယ်ဘူးနော် तू ကရဟန္တာဆိုတော့ကိစ္စမရှိတော့ပါဘူးလေဟုတ်လားဆိုတော့ तू အဲ့ဒီရောက်နေပြီဆိုတော့ तू လည်းအဲ့ဒီသွားပြီးရော तू မဆာဝါကလည်းပဲ तू ကလည်းတင်မဲ့တက်တဲ့ရဟန်းပြန်ဝက်အောင်လို့တွန်းတာပါအကောင်းပါပဲနော် သူလည်းလိုက်သွားတယ်တာဝတိကြတယ်ဘိက္ခုနီမကြောင်းသွားရဟန်းဝတ်လို့ရဟန်းဘိက္ခုနီမကြီးဖြစ်ပြီးတော့ရဟန်းဓမ္မကြီးထေရီမကြီးမဆာဝါမဆာပါဆိုတာရဟန်းဓာတို့ရဲ့ထေရီသမိုင်းမှာသူလည်းရှိတယ်နော်သူလည်းအခုရဟန်းဓာဖြစ်ပြီးရဟန်းဓာဖြစ်လို့လွတ်သွားပြီးကျွတ်သွားပြီးခမရတို့ကျုပ်တို့ဒါဒီထက်တန်လန်တန်လန်ချန်နေခဲ့တာနော်ဒါတော့သူတို့အဲ့ဒီလိုကြွကြဖို့အရေးကိုမျှော်တွေးပြီးတော့မှဗာရဏသီကိုသွားတဲ့လမ်းမှာ မြတ်စွာဘုရားကဥပကနဲ့တွေ့ရခြင်းဖြစ်ပါတယ်ဒါကြောင့်ဦးဇင်းတို့ဥပကဟာအခုဘယ်ရောက်နေပြီလဲဆိုတော့သုဒ္ဓဝါဒဘုံမှာရဟန္တာကြီးဖြစ်နေပါပြီဦးဇင်းတို့ကြီးညိုစရာအမတန်ကောင်းပါတယ်ဒါကြောင့်ကောင်းပြီမြတ်စွာဘုရားအဲ့ဒီကနေပြီးတော့မှဥပကကြီးနဲ့တွေ့ပြီလို့ဗာရဏသီကို နော် ရောက်တာဒီနေ့ရောက်လိုက်ကြစို့ဟုတ်လားဘာဖြစ်လဲလဲဆိုတော့နောက်တစ်ပတ်မှာဦးဇင်းကရောက်မှာမဟုတ်ဘူးလေနောက်တစ်ပတ်မှာကဟိုဒီပြဟာလာမှာဆိုတော့ဦးဇင်းမလာနိုင်ဘူးဒါတော့အခုပဲဗာရဏသီကိုရောက်လိုက်ကြစို့ ဗာရဏသီကိုမဟာသက်ကရက်103ခုဝါဆိုလဖြင့်ညနေချမ်းကလေးမှာရောက်သွားတယ်။နော်ညနေချမ်းချိန်လေးမှာအဲ့ဒီချိန်ခါမှာပင်စဝိကေ9ဦးတို့ကဒီဗာရဏသီမြို့ရဲ့အပြင်ဘက်ပေါ့နော်ဒီနေ့ခက်တော့6ခန္တီဇေဒီလို့ခေါ်တယ်သူတို့ရှိတဲ့နေရာ6ခန္တီဇေဒီဆိုပြီးတော့အဲ့ဒီနေရာကြီးမှာဟိုတုန်းကဇေဒီရှိတယ်ပြောတယ်နောက်ပိုင်းကျတော့ဟိုတဲ့နေကနေပြီးတော့မှမလာမွတ်စလင်တွေအဲ့ဒီပုံမှာတက်ပြီးတော့ရဲရဲကြီးတေလို့အခုကခေါင်းတိုင်းကြီးလို့ဖြစ်နေပြီ။အဲ့ဒီနေရာလေးဒီ မြတ်စွာဘုရားပိစုဝိကတရား၅ဦးကိုတရားဟောဖို့လာတဲ့ချိန်ကမှာဒီသူတို့ကလာပြီးတော့ကြိုတဲ့နေရာလို့ပြောတယ်နော်ကြိုတဲ့နေရာမြတ်စွာဘုရားနဲ့ပြောမယ်ဆိုရင်မိဂရာုံအဲဒီဒီမိဂရာုံတော့ရဲ့အပြင်ဘက်တောဇက်မှာလာကြိုးတဲ့သဘောရှိတယ်အဲ့ဒီနေရာမှာနော်ဇေဒီကြီးရှိတယ်အဲ့ဒီနေရာမှာမြတ်စွာဘုရား ਨੇ သူတို့ပင်စာဝိကငါးဦးတို့ ਨੇ တွေ့ကြတယ်တွေ့တယ်ဆိုတော့လှမ်းမြင်တဲ့သဘောပေါ့နော်လှမ်းမြင်တဲ့အခါမှာသူတို့ချင်းကဂတိဂတိကဝတ်ထားတယ်ဟေးနော် သူတို့ဘာလဲဆိုလို့ရှိရင်ခလန်းလန်းကမြင်တဲ့အခါမှာသူတို့ကဟေးငါရှင်တို့ကမ္မထန်လူတွေကြီးလာပြီကမ္မထန်လူတွေဆိုတာပြောမယ်ဆိုလို့ရှိရင်ဒီနေ့ခေတ်အာ college က drop out လောက်တော့မလား meditation drop out ကြီးတော့လာပြီသူတို့ကမ္မထန်လူတွေကြီးလို့ပြောတာမနန်လို့ထွက်တယ်မလားလို့ college တွေမှာလည်းမနန်လို့ရှင် drop out မလုပ်ဘူးလားလို့လောက်တယ်သူတို့ကျင့်အဲ့ဒါအကြောင်းရှိတယ်နော်ဦးစင်းရည်စရာပြောတာမဟုတ်ဘူး သူတို့စစချင်းဘာနဲ့နှိမ့်တယ်လဲဆိုရင်သူတို့သုံးနာကုန်မှကမ္မထန်လူထွက်တယ်လူကဘုန်းကြီးဝတ်မှာထွက်တာမဟုတ်ဘူးစစ်တပ်ရောက်မှလူထွက်တာမဟုတ်ဘူးကမ္မထန်မနိုင်ရင်လည်းထွက်တဲ့လူကကမ္မထန်လူတွဲတဲ့အဲ့ဒါ meditation drop out လုပ်တဲ့လူကိုပြောတာအဲ့ဒါဘာယူရတယ်လဲသူတို့နောက်ကမှစကားရှိတယ်မြတ်စွာဘုရားကဒီအကျင့်တပအကျင့်အတ္တကလိမထအကျင့်ကြီးတွေမှားတယ်ဆိုပြီးတော့ဒါကိုစွန့်လိုက်တဲ့ချိန်ကမှသူတို့ကြိုက်သလားမကြိုက်ဘူးဟမ်ခေါ်ရမှာ စောစောလုံးတုန်းကတခါတည်းအသေးအလဲကျင့်တာမှန်နေသားနဲ့အခုကျတော့အစားတောက်ကလေးစားဆွန်းလေးစားနော်ဟိုဘလို့ခေါမလဲစားကောင်းတောက်ကောင်းလေးတရားကျင့်ဘလို့လို့ဒီကိလေသာကုန်လို့ဘုရားဖြစ်မလဲဆိုပြီးတော့စိတ်ညစ်ပြီးတော့ထွက်သွားကြတာမဟုတ်လားလို့ဒါကြောင့်မလို့သူတို့ကစောစောကအသေးအလဲမူးလဲတီတီကျင့်တုန်းကတော့မှန်တယ်လို့ထင်ပြီးအဲ့ဒီမစ္စိမကိုပြောင်းတဲ့ချိန်ကမှမှားတယ်လို့ထင်လို့သူတို့ကဒီစကလုံးနဲ့ဆွဆွဲတာကမ္မထံလူတွေတဲ့နော်ကမ္မထံလူတွေတဲ့အဲ့တော့ ဒါတော့ဆုံးခံစားတယ်ဒါတော့လှဲ့လဲပြီးတော့နေတယ်ရှေးတုန်းကတော့ပရပိုက်တွေဆိုတာတရက်တရက်တမျိုးတရွာထွက်ပြီးတော့လှဲ့တယ်ဆိုတော့အဲ့ဒီလိုလှဲ့တယ်လို့မျိုးနော်ဟိုရက်သွားလိုက်ဒီဘိတ်တွေလှုပ်လိုက်တရားတွေဟောလိုက်လူလိုက်တန်းလိုက်ပစ္စည်းတွေမရဘူးလားလို့အဲနာမည်ကြီးခြင်းလို့ပစ္စည်းဘုံဘုံကြီးခြင်းလို့ဆိုပြီးတော့ဒါတော့ရက်ရွာတွေကိုစွန့်ကန်စားတော့ကိုပဲအဲ့ဒီလိုမျိုးဘုံကြီးအောင်နာမည်ကြီးအောင်လှဲ့လေတယ်ဆိုတဲ့အနေနဲ့လာလာပါဘောအောင်ကျင့်နေတဲ့ရဟန်းဂေါရမကြီးလာနေပြီတဲ့အဲ့ဒီရဟန်းဂေါရမကြီးကိုရှင်မခိုးကြစရန် ခရီးဥမကြိုးမကြိုးဆိုကြသတန်းဆိုပြီးတော့သူတို့ကအဲ့ဒီလိုဂရိကဝတ်ထားတာဂရိကဝတ်ထားတဲ့ခါကျတော့အေးကွာနော်ဒါပေမဲ့သူတို့တခုတော့ရှိတယ်နေရာလေးတော့သူထိုင်ခြင်းရင်ထိုင်အောင်ခင်းထားလိုက်နော်လောကအရာပြောမယ်ဆိုအတိကက်ပေါ့နော်လူမှုရေးရှိတယ်မဟုတ်လားလို့ဒါတော့လူမှုရေးရှိတယ်ဆိုတော့အတိကက်ကရှိတယ်ဒါတော့ဒီစကားရဲ့နောက်ွယ်မှာဘာကြောင့်ဒီသူတို့ပြောတယ်လဲဆိုတော့နည်းနည်းဥစဉ်စဉ်းစားကြည့်တယ် ဇာထဲမှာမပါဘူးဖះပဲအမျိုးကဖြစ်တယ်လေမင်းမျိုးကဖြစ်တယ်ကဲသူတို့ကပုံသားမျိုးထားပါတော့ prohibit in way educated people prohibit တွေဘသူဇက်ကမြင်တယ်လေမင်းမျိုးတစ်သက်လုံးကမော်တော်မဖူးရတဲ့သူကလာရင်ကြောက်ကိုကြောက်တယ်ဟုတ်တော့မလားကြောက်တယ်ကြောက်ပြီးသားလူကကြောက်ကိုကြောက်တာပဲဒါကလည်းတပြုံးကြောက်နေရတဲ့လူကအဲ့ကြောက်စိတ်ကိုဖြေလို့မရဘူးနော် ဒါကမပါဘူးနော်မပါတဲ့အောင်တို့ထဲတော့အသေးတော့မတွင်းနဲ့ဒါသူတို့မှာတချို့ကအနောက်က scholar တွေကဘုရားကမေတ္တာပို့လို့နောက်ပိုင်းကြလို့ရှိရင်နေရာတွေခင်းကျူဆိုတာကိုသူတို့ကြိုက်လို့ကျူဆိုတာမဟုတ်ဘူးတဲ့စိတ်ထဲကကျင်းတယ်လို့ကျူဆိုတာမဟုတ်တသက်လုံးကကြောက်ခဲ့ရတဲ့အတွက် class ကတိတ်မြင့်ကွဲနေလို့နော်မင်းမျိုးကလာတဲ့လူနဲ့သူတို့အောက်ကနေတဲ့လူနဲ့ဘလို့မှကိုမနိုင်ရှင်လို့ကြောက်ပြီးတော့နေရာလေးခင်းတာတဲ့စေတနာတောင်မပါဘူးအနောက်က scholar တွေတခါကျရေးစစ်စစ်ဝေဖန်တာနော်အဲ့တော့ထားပါ ဒီမှာ तू ကမြတ်စွာဘုရားကသူတို့ကိုမြင်လိုက်တာနဲ့တလောကလုံးကိုဖြန့်ပြီးတော့ပို့နေတဲ့ဒီဒီဟိုရင်ပေါ့နော်အနောဒိတာမေတ္တာအဲ့ဒါကိုရုပ်သိမ်းပြီးတော့သူတို့ကိုတီးသက်ငါးဦးတဲ့ကိုရည်စူးပြီးတော့အောဒိတာမေတ္တာပို့တယ်အောဒိတာမေတ္တာပို့တဲ့သူတို့စိတ်တွေထဲမှာတခါတည်းဟိုစောစောတုန်းကသူတို့ပြောတဲ့ဟာတွေကမနေနေတော့ဘဲနဲ့ဘုရားကိုအလိုလိုလေးနဲ့ ကြီးညိုခြင်းလာတယ်ရှ िख ိုးခြင်းလာတယ်ခီးဥကြိုးဆိုခြင်းလာတယ်သူတို့ဒီဟိုးကအဲဒုက္ခရစိတ္တကျင်တော့ကလှုပ်တယ်လို့မျိုးသူတို့ကခီးဥကြိုးဆိုခြင်းတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာသူတို့ကသူတို့ဂရိတွေပြဲပြီးတော့မှနော်လှုပ်လာသူတို့ရဲ့ဂရိတိုင်းမဟုတ်တော့ဘဲနဲ့ကြိုးဆိုလာကြတယ်ကြိုးဆိုလာတဲ့ခါမှာသူတို့ကဘာလို့လဲဆိုလို့ချင်းထားပါတော့နော်မြတ်စွာဘုရားနာကိုရောက်အဲဘုရားနာကရောက်တဲ့ခါမှာပင်စာဝီငါးဦးတို့ကနော်သူတို့ကခုနပြောပြီး ဘာပဲပြောပြောမြတ်စွာဘုရားကိုသူတို့ထက်မြတ်တယ်ဆိုတာတော့ယုံကြည်ထားတယ် class အနေနဲ့ကြည့်ရင်သူကမင်းမျိုးဖြစ်နေတယ်ဘာပဲပြောပြောမြတ်စွာဘုရားကသူတို့ထက်အကုန်လုံးကတာနေအစစရာတာနေတဲ့ခါကျတော့အဲ့ဒီလိုတစ်သက်လုံးကယူသေးတဲ့အတွက်ယူသေးခဲ့တာလည်းပါတယ်ဘုရားဖြစ်မယ်လို့သူတို့ကိုယ်တိုင်ဘေးတင်ခေါ်တာဖြစ်တဲ့အတွက်မဖြစ်သေးသည့်တောင်သူကကြင့်နေတယ်ဆိုတော့အဲ့ဒီအနေနဲ့ကာယကအနေနဲ့ယူသေးမှုရှိပြီးတော့ဒါပေမဲ့ခေါ်တဲ့ခါမှာတော့ခေါ်တော့ကဘုရားမဖြစ်ခလုံးကခေါ်တယ်လို့သူ့ရဲ့နာမည်ကင်ပြီးတော့ဂေါရမလို့ခေါ်တယ်ဂေါရမက တခါတလေကျတော့ပါဠိလိုအာဟုသောငါရှင်ဆိုတာ level 2ငါရှင်ဆိုတာ level 2ပြောတာနော်အဲ့ဒီလိုစကလုံးတွေနဲ့သုံးသုံးပြီးတော့မှပြောတဲ့ခါကျတော့မြတ်စွာဘုရားဒါကဘုရားကိုဘသူကမှဂေါရမဆိုတဲ့စကလုံးနဲ့နော်မခေါ်အပ်ဘူးငါရှင်လို့လည်းပဲမခေါ်အပ်ဘူးဘာဖြစ်လို့လဲသူ့ထက်မြင့်တဲ့သူမှမရှိပဲကိုဒါတော့အဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့ဘာပြောတယ်လဲဆိုလို့ရှိရင်အဲရန်တို့တဲ့ဒီလိုအသုံးနှုန်းနဲ့မခေါ်ကြဘူးပေါ့နော်ပြောတာငါသည်ရန်တာဖြစ်ခဲ့ပြီ နော်ငါသည်ယန္တာဖြစ်ခဲ့ပြီ တရားအလုံးကိုလည်းပဲကိုယ်တိုင်သိမြင်တမ္မာသမ္ဗုဒ္ဓဘုရားရှင်ကိုရောက်ခဲ့ပြီနော်ယန္တို့နားထောင်ကြငါသည် လာပြန်ပြီတခါဗါတယ်လေအဲဘယ်နှခါရှိပြီလဲအမြိုက်တယ်လားသုံးခါရှိနေပြီဒါလောက်သုံးတယ်ဆိုရင်တော့ဒါဒီအဲ့ဒီခက်ကအဲ့ဒီစကလုံးကခက်စားတယ်ဆိုတာမသိတာဘူးလား သိတာတယ်သူတို့လုံနေတဲ့အလုပ်ဒီမသေးတရားရှာမသေးနေရာရောက်ဖို့အတွက်ဖြစ်တယ်ဒါကြောင့်မြတ်စွာဘုရားအမတအမတအမတဆိုတဲ့စကားလုံးကိုဒီဖရာပွန့်ပွန့်ပြီးချင်းမပွန့်ခင်ကတည်းလို့မဖြစ်ခင်ကတည်းလို့သုံးနေတာဒါသူတလောက်သုံးပါတော့ဒီခေတ်အဲ့ဒီခေတ်တုန်းကအမတဆိုတဲ့စကားလုံးကိုအမတန်တွင်ကျင်နေတယ်နော်ဘာသာရေးကိုလွတ်မြောက်မှုလွတ်နယ်ဘက်ကလူကလည်းအမတသုံးတယ်လောကီထွက်ရပောက်ကိုကျင့်တဲ့ပုံကိုယ်တွေလည်းဒီအသုံးသုံးတယ်ဒါကြောင့်ခက်စားနေတဲ့စကားလုံးဒါကြောင့်မြတ်စွာဘုရားအမတဆိုတဲ့စကားလုံးနဲ့ပြန်သုံးပြောတာ တို့ရှာနေတဲ့အမတတရားငါရခဲ့ပြီငါရတာဖြစ်ပြီလို့ပြောတာအဲ့လိုပြောတဲ့အခါကျတော့သူတို့ကနေပြီးတော့မှငါမင်းတို့ကိုတရားဟောမယ်နားထောင်ကြနော်ငါဖះတရားဟောမယ်ငါဖះတရားဟောတဲ့အတိုင်းပဲနော်ကုလဒီအမျိုးအဖြစ်မြင့်မြတ်တဲ့သူအကျင့်အဖြစ်မြင့်မြတ်တဲ့အမျိုးကောင်းသားတွေကဒီတရားကိုသာနားထောင်ပြီးကြင့်လိုက်မယ်ဆိုရင်ဟောဒီဘဝမှာပဲရန်တာဖြစ်နိုင်တယ်လို့မြတ်စွာဘုရားကသူကိုယ်တိုင်ရန်တာဖြစ်ပြီးကြောင်းလဲဝန်ခံတယ်သူတစ်ပါးတွေအတွက်လည်းပဲဖြစ်နိုင်တယ်ဆိုတဲ့ဟာကိုပြောပြတယ် ငါဖရာတရားကိုကျင့်မယ်ဆိုရင်ဘယ်တော့ဖြစ်မယ်နောက်ဘဝဖြစ်မယ်ရေလို့မဟုတ်ဘူးဒီဘဝမှာကိုဖြစ်မယ်လို့ပြောတာဒါအမခံကြီးပေးနေတာနော်ဖရာကနေပြီးတော့ promise ပေးနေတာအမခံကြီးပေးတယ် guarantee ပေးတယ်ဒီနေရာမှာ तू ဖရာဖြစ်ကြောင်းလဲကြင်ညာပြီးတဲ့အပြင် तू တရားကိုကျင့်သူဒီလဲဒီဘဝမှာရန်တာဖြစ်မယ်ဒီလိုကိုအမခံကြီးပေးတာအာတခါတည်းအာနာအာနာပါနရဲ့ပြောင်းပြန်အာနာပါနကထုတ်လေဝင်လေဟုတ်တယ်မို့လားအာနာပါနရဲ့ပြောင်းမှန်ကအပ္ပနကဇံ အသက်ကိုအောင်ထားတာအပ္ပနကဇန်တွေကိုအသေးအလဲဘူးလဲသွားသည်အထိမစားပဲကြင့်ငယ်တုန်းကတောင်းဖယားမဖြစ်ဘဲနဲ့ရတကရွာတကလှဲ့ဆုံးကန်စားပြီးဒီမသေးတရားဘလို့လို့ရမှာလဲတဲ့မရနိုင်ဘူးအာချက်သားတို့အဲ့ဒီလိုမပြောကြနဲ့ဒီကဒုတိယတစ်ခါပြန်ပြောပြန်ရော့ငါကိုအဲ့လိုမခေါ်ကြနဲ့ငါဖယားဖြစ်ပြီးရန်တာဖြစ်ပြီးမင်းတို့ကျင့်လဲရန်တာဖြစ်နေတယ်အာနှစ်ကျင်းကနေသုံးကျင်းသုံးကျင်းပြောသည့်တိုင်အောင်တို့က reject လုပ်တော့မယ်လက်မခံဘူးနော်လက်မခံဘူး အဲ့ဒီတော့စဉ်းစားကြည့်တယ်ခင်ဗျားတို့ဟောဒီတိဋ္ဌတာဂေါတမမြတ်စွာဘုရားအလောင်းကလေးငယ်ငယ်ကလေးနဲ့နော်နတ်တော်ထဲမှာ9ရက်မြောက်တဲ့နေ့မှာနတ်တော်ထဲမှာဘောရောကြီးပုံနာကြီးတွေပုံနာပေါင်း108ယောက်ကိုပဲအထူးအချွန်ဆုံးအတော်ဆုံးဆိုတဲ့ပုံနာ8ယောက်ကနေပြီးတော့သူတို့နော်9ယောက်သောပုံနာတွေကဘုရားတော်၎င်းစစ်ကြုံရမင်းတော်၎င်းဖြစ်မယ်နောက်ဆုံးကိုနေညာပုံနာကတော့ဘုရားစင်စစ်ဖြစ်လိမ့်မယ်ရေလို့ဟောထားတာသူတို့ဟောတဲ့ဘေးရင်ကိုအခုဘယ်သူမယုံဘူးလဲ ဘေးရင်ဆရာမယုံဘူးဗျာခင်ဗျားတို့စဉ်းစားကြည့်စမ်းဘေးရင်ဆရာတစ်ခါတလေကြလို့ချင်းသူမြတာဟောတာသူ့အတွက်မပါဘူးသူ့အတွက်မပါဘူးအဲ့တော့ဦးဇင်းတို့ရန်ကုန်မှာနေတော့ကဦးဇင်းတစ်ပါးထီထူးအားကြီးဝါသနာပါတာဦးဇင်းကတော့ကံကံအကျိုးယုံကြည်တဲ့ပုဂ္ဂိုလ်ဆိုတော့ကိုယ်ကမကောင်းမှသိတော့ထီကိုမတော်အဲ့တော့ तू ကလည်း သူကံကလည်းမကောင်းဘူးတော့ဝါသနာတော့ပါတယ်ဆိုတော့ဟာအဲ့လိုတော့ငါထားပါတော့ပြပြောပြဆိုတော့တပတ်30လိုက်ကောက်တာပဲကောက်ပြီးထီထီသွားထိုးအရင်မရှုံးဆိုလားဘာဆိုလား1500ဆိုလားထိုးထိုးတော့အဲ့ဒါတွေရိုးရိုးမထိုးဘူး तू ကကျင်းသေးပေါ့ရမည်ဆိုတဲ့ဘေဒုံကိုဝင်မေးသေးတာဘေဒုံကိုဝင်မေးမေးပြီးတဲ့အခါကျတော့ तू ကဘာပြောတယ်လဲဆိုတော့ကြကြနနာဆောင်းကြောက်ထိုင်ဒကာကြီးခမသိကြသလားတဲ့ရှင်ဘုရားဘေဒင်ဆရာဆိုတာကဖြစ်နိုင်ခြေဟောတာသိကြမယ်ဆိုရင်ရှင်ဘုရားတော်မယုံဒီလိုတော့ထိုးနော် ဒါတော့ तू ဟောတာ तू အာမမခံဘူးလို့ပြောတာနော်ဒါဆိုခမရဘာလို့ဟောလဲဟာအရှင်ပြကံကတော့အရှင်ပြတို့ဘုန်းကြီးတွေပဲပြောတာပဲကံနဲ့ကံအကျိုးတရားဆိုတာတပိတော့ကံနဲ့အရှင်ပြကံမတူဘူးလေတဲ့တပိတော့မပေါက်ဘူးပဲအရှင်ပြကျတော့ပေါက်နိုင်တယ်ဆိုတော့အဲ့ဒါနဲ့ပဲ तू ပါတာလေးပြုတ်ဝဲလာကြတော့မပေါက်ပါဘူးနော်ဘေးရင်ဆရာဒါကြောင့်မို့ဟောတိုင်းယုံနေမထင်နဲ့လို့ပြောတာနော်အခုကြည့်ဒါလောက်တော်တဲ့ပုံနာလက်ညှိုးတစ်ချောင်းနဲ့ထောင်ပြီးတော့ဘုရားဖြစ်မယ်လို့ဟောတာအခုငါဘုရားဖြစ်ပါပြီလို့ပြောတာကို तू ကိုယ်တိုင်ပြန် အဆိုတင်သွင်းတာကိုသူကိုယ်တိုင်ပြန်ရုပ်သိမ်းတယ်မဟုတ်ဘူးတဲ့ကဲနန်းတော်ထဲမှာအဆိုတင်သွင်းတော့ကသူပဲလင်ညိုတစ်ချောင်းနဲ့ထောင်တာတော်သေးတဲ့နန်းတော်ထဲထောင်လို့အမေရိကန်ကထောင်ရင်တော့မင်းငါ့ကိုဆဲရဖြစ်နေမှာဘီရင်ကြီးလားအဲအခုကြတော့သူကိုယ်တိုင်မဟုတ်ဘူးပြောတာအဲ့ဒါဘာလဲဆိုရင်ဦးဇုံပြိဿစဉ်းစားကြည့်သူတို့ယူဆထားတာဒီတပအကျင့်ကိုကျင့်မှဒုက္ခရအတ္တကိလမထာကိုကျင့်မှဘာဖြစ်မှာလဲဘုရားဖြစ်မယ် အဲ့ဒီဒိဋ္ဌိကသူတို့ကို လုံးဝကိုမအမောင်ချထားတာနော်သူတို့ကိုယ်တိုင်ဟောတဲ့ဘေးတယ်လည်းမယုံဘူးဘုရားကိုယ်နဲ့ကဘုရားဖြစ်ပါပြီလို့ဝန်ခံတာလည်းမယုံဘူးရှေ့တဲ့ထဲမှာရောက်တာကိုလည်းလက်မခံဘူးဒိဋ္ဌိဘယ်လောက်ကြောက်စရာကောင်းလဲနော်ဒါကြောင့်ခင်ဗျဒိဋ္ဌိခံလို့ကတော့ဘာမှရှေ့တိုးလို့မရဘူးတော့ဒါကြောင့်မလို့မေဂရှိပမှာဒိဋ္ဌိရဲ့ဆန့်ကျင်ဘက်ဒီတမာဒိဋ္ဌိတမာဒိဋ္ဌိရဲ့ဆန့်ကျင်ဘက်ကလည်းမိစ္ဆာဒိဋ္ဌိပဲ နော်ဒါကြောင့်မလို့သောတာပန်ဖြစ်တဲ့အခါမှာပထမဆုံးဒိဋ္ဌိကိုဖြတ်ရတာဒိဋ္ဌိဖြတ်ရင်ဝိသိကိစ္စပါပြီးပြီမသိလို့ယုံမတာသိရင်ယုံမပါအောင်မလားဒါကြောင့်မလို့ तू ကအဲရှေ့ကဖြတ်ပြီဆိုရင်တော့ဒါအရင်ဖြတ်ရင်အဖြာထင်းဖြစ်ပေါ့ဒိဋ္ဌိကိုဖြတ်ပြီဆိုရင်ဝိသိကိစ္စကအဖြာထင်းဖြစ်သွားတာပဲအဲ့ဒီတော့သူ့ရဲ့ဒိဋ္ဌိနော်ဝိဇ္ဇနပရိသတ်မြတ်ဒါစဉ်းစားထားဖို့ပြောတာတခါတလေမှမိမိတို့မှာဒိဋ္ဌိခံပြီးတန်တရားဝင်ပြီဆိုရင်ကြံတာကိုအမှန်ရောက်မစဉ်းစားနိုင်တော့ဘူး ရှေ့ကနေပြောနေတဲ့ပုဂ္ဂိုလ်ဒီအမှန်လို့ဝန်ခံနေတာကိုမဟုတ်ဘူးလို့ညင်လုံပြီးကကြမှာအာဟုတ်တယ်ငါတွေ့လိုက်တယ် तू အဲ့လိုမှမသိလိုက်ဘူးဆိုပြီးကမှဖြစ်တာနော်ဒါကြောင့်ဒိဋ္ဌိကတိတ်ကြောက်စရာကောင်းတယ်ဒိဋ္ဌိကတိတ်ကြောက်စရာကောင်းတယ်အခုပိစာဝိငါဥဟာနော်ဘုရားကနေပြီးတော့မှလူလူလားလားနေတရားလာခေါ်တာကိုမှသူတို့ကိုနိုင်ကပဲတာခါခါတီးတီးညင်းနေတာနောက်ဆုံးဘုရားကနော်ဘာနဲ့ကင်တယ်လဲဆိုတော့ဘုရားတို့မြည်ဒီမှာထားပါတော့နော် ဒီသူတို့အနေနဲ့ကတပအကျင့်ကိုတန်တရားကထွံ့မြောက်ကြောင်းလို့ယူဆထားတယ်ဒါတော့ဘုရားမှာတကယ်ကြည့်မယ်ဆိုလို့ရှိရင်အေးဘုရားမှာထူးခြားတဲ့ဂုံကသူ့မှာအမတန်တသမတန်ဒီရှိနေတဲ့ဂုံကတာဒေယဝဆနတာတဲ့တာဒေယဓာအောက်ချက်နဲ့ရပလေရပင်းရတာဒေယဝဆနတာအဲ့ဒါပါဠိစကားလုံးလေးဗမာလိုပြောမယ်ဆိုလို့ရှိရင်တော့ယုံတတ္တဝါတွေကယုံကြည်တိုက်သောစကားရှိသူ ပြောလိုက်မယ်ဆိုရင်တခါပြောလိုက်တာနဲ့ကြံတဲ့လူကဘယ်သူမှထားမငြင်းဘူးစောရကမတက်ဘူးအကွက်မတက်ဘူးလို့ဆိုလိုတယ်သူစကားကိုတစ်ချက်တည်းနဲ့လက်ခံတယ်နော်တာဒေယဝဆနတာဆိုတဲ့ဂုံရှိတယ်မြတ်စွာဘုရားမှာဒါတော့အဲ့ဒီဂုံနဲ့ तू ကအမှန်တရားကိုတိုင်ကင်တွယ်ထားတယ်ဒါကိုလက်ကင်ထားတယ်တာဒေယဝဆနတာမြတ်စွာဘုရားမှာဒါတော့သူတို့ကဘာလဲဆိုရင်ကင်ကောင်းပြီတဲ့မြတ်စွာဘုရားချစ်သားတို့ဆိုတဲ့စကားလုံးနဲ့သုံးတယ်ဘိက္ခဝေတဲ့ဒါပြီးမှပြောပြမယ်နော် ရှင်းသားတို့ဥရဝေလာတော်မှာဒုက္ခရစိရိယ6နှစ်ကျင့်စဉ်ကာလတုန်းကတဲ့ငါဖျားဖြစ်ပြီလို့များပြောခဲ့ဘူးပါသလားနော်ဟာမင်းတို့အာမလျှော့ကြနေဟေးကျင့်ညာငါတော့တော်တော်လုံနေပြီနော်ငါလည်းဖြစ်ခါနေပြီနော်သူတို့ရှေ့တယ်မဲ့တခါတည်းခေါင်းတွေမူးလဲပြီးတော့မှအားပြက်ပြီးတော့တောင်မူးလဲလို့နတ်တွေတောင်တေးပြီးလို့ထင်တာမဟုတ်လားအဲ့ဒါလောက်ဆိုတော့ငါတော့ဖျားဖြစ်ပြီကွာကိုင်းလာကြဆိုဟေးတို့ရတကရောတကလက်တရားဟောကြဆိုစဲသူတို့ယုံမှာပဲဘာဖြစ်လို့လဲဒီအကျင့်ကိုသူတို့အထင်ကြီးတာ哦အထင်ကြီးနေတာ သူတို့အထင်ကြီးတဲ့အချိန်ခါမှာဖြစ်ပြီလို့လိန်ရင်ကန်သူတို့မယုံဘူးလားယုံမယ်အဲ့ဒါကိုပြောတာငါပြောခဲ့ဘူးသလားတဲ့ငါမဖြစ်ဖ ೇನೆ အဲ့ဒါလိုမျိုးအဲ့ဒါလိုမျိုးငါမပြောခဲ့ဘူးတဲ့ဒါတော့ဒါကြောင့်မလို့ပင်စားဥကငါတို့အဲ့ဒီအချိန်မှာစဉ်းစားတယ်အေးတဲ့ဟုတ်တယ်တဲ့အဲ့ဒီအချိန်တော့ငါသူကများတာမယိုးသားတဲ့စိတ်နဲ့လိန်မယ်ဆိုရင်တနည်းနော်ချီတက်လောက်တဲ့ဖရားတာဆိုရင်ငါတို့သူ့ဖရားစိတ်ကြီးမှတ်လို့ကိုကိုနေမှာတဲ့ခုဆိုငါတို့ဖရားအတူကြီးရဲ့တပည့်ဖြစ်နေမှာတဲ့သူတို့ဒါစဉ်းစားတယ်သူတို့လည်းပဲ နော်ငါတို့ငါတို့ကအဲ့ဒီလိုမျိုးမပြောခဲ့ဘူးတဲ့ဖျားဖြစ်ပြီလို့တခါမှတောင်မှဖြစ်တော့မဟဲ့လို့တောင်မှသူ့ကိုယ်သူအဲ့ဒီလိုလေးတောင်မပြောဘူးမင်းတို့အာမလျှော့ကြနဲ့ तू ကအကုန်လုံးဝကြီးဝင်ငပြုစုနေတယ်ဆိုတော့ဝကြီးဝင်ငပြုစုတဲ့ပုံကိုလေးများအားရှိအောင်တခါတလေလေးတော့မဟုတ်တော့လည်းရှိဟုတ်တော့ရှိငါနည်းနည်းတော့ပြောလိုက်ပါအောင်မယ်ဆိုတော့ဘုရားအဲ့လိုလေးတော့အားပေးစကားမပြောဘူးစူးစမ်းထားကြဟေးငါလည်းလုပ်တယ်မင်းတို့ငါလည်းနီးတော့နီးပြီးထင်တယ်ကွာလို့တောင်မှမပြောဘူးအဲ့လိုလေးတောင်မပြောဘူးလို့ပြောတာမယိုးသားတဲ့စိတ်နဲ့ဒါတော့ ဒါကြောင့်ရှေးကတဲ့ငါဘယ်တော့မှမဟုတ်တဲ့ဟာကိုဟုတ်တယ်လို့မူသားစကားငါမပြောခဲ့ဘူးဒါကြောင့်မြတ်စွာဘုရားကအလောင်းတော်ဘဝကတည်းလို့ဘယ်တော့မှမကြွလွန်ခဲ့တာမူသားဝါဒနော်ဒါကြောင့်မြတ်စွာဘုရားကဘယ်နေရာမှာပဲသူပြောလိုက်ပြောလိုက်အဲ့ဒီမှန်ကန်တိကျတဲ့စကားလုံးကိုသာလေမူသားဝါဒဒီနေ့မူသားဝါဒကိုမပြောခဲ့တဲ့အတွက်ဒီနေ့မှန်တဲ့တစ္ဆာစကားတစ္ဆာဝါစာကိုသာလေပြောခဲ့တဲ့အတွက် တတဝါတွေက तू ပြောရင်အကုန်လုံးကလက်ခံသွားတယ်ဘယ်သူမှ तू ကိုမဟုတ်ဘူးလိန်ခဲ့ဘူးတယ်ညာခဲ့ဘူးတယ်လမ်းချီတင်းလုပ်တယ်လို့ဘယ်သူမှအတော့မတက်ဘူးတဲ့အဲ့ဒီစကားနဲ့ပြန်ကြိုင်တာအဲ့ဒါသာတေယဝဆနတာလို့ခေါ်တယ်ဒီနေ့လောလောပြောချင်တမ္မာဝဟိုရင်ပေါ့နော်မုတာဝါဒဆန့်ကျင်ပဲတစ္ဆာဝါစာခေါ်မှာပေါ့တစ္ဆာဝါဒနဲ့ကြိုင်ထားတာငါတစ္ဆာဝါဒီအမှန်အမှန်ကန်ကလက်ကင်ထားတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်အဲ့ဒီခါကျမှသူတို့ကနေပြီးတော့ပြန်မေးတာမြတ်စွာဘုရားလည်းသူတို့သူတို့ကိုယ်တိုင်ဆွဆွဲတာနော်ဒါကိုဦးဇင်းတို့ ဩနားထောင်ကောင်းလို့နားမထောင်နဲ့ဒါဟာယုံပုဂ္ဂိုလ်တယောက်ကိုထားပါတော့မိမိကဖျားဖြစ်ပြီဆိုတာကလောကမှာအထွတ်ဆုံးအမြတ်ဆုံးပဲဒါကြီးကိုတော်ယုံတန်လူဖျားဖြစ်နေတာမဟုတ်ဘူးဆိုတာလည်းလူတိုင်းသိတယ်သူတို့ကိုယ်နဲ့ကလည်းတော်ယုံတန်လို့မဖြစ်ဘူးဆိုတာသိတော့အကြီးဆုံးဖြစ်တဲ့လောကမှာအမြတ်ဆုံးဖျားအတုလက်ဖျားဖြစ်ပြီဆိုလို့ရှိရင်ငါဖျားဖြစ်ပြီလို့ဝန်ခံခြင်းဒီမဟုတ်ဘူးခဲ့မဟုတ်ခဲ့ဘူးခဲ့ဆိုရင်ဘာဖြစ်တယ်လဲလိမ်လည်မှုကြီးဒါကဘာကိုလိမ်လည်မှုကဘာတော်မှုစစ်ကြောလောက်လိမ်လည်မှုကြီးလူသားတွေမတွက်နဲ့ ဒါတော့မြတ်စွာဘုရားကဒီနေရာမှာသူ့ကိုယ်ကိုသူမှားပြီဟဲ့ဆိုလို့ရှင်လဲကင်ကောင်းပြီနော်6နှစ်လုံးလုံးအထပါတော့သူ့ရဲ့နန်းစည်းစိမ်ထိနန်းစည်းစိမ်ကိုတိုင်းပြည်စည်းစိမ်ဇနီးမယားတွေကိုစွန့်ပြီးတော့6နှစ်ဒုက္ခရာစရိယာကျင့်ခဲ့တယ်ကျင့်ခဲ့ပြီးခါကျမှတခါနော်15ရက်လောက်ပြန်ကျင့်တယ်သူဖျားဖြစ်ခဲ့လို့နေမှာပဲဗောတကယ်လို့ဖျားမဖြစ်ခဲ့နဲ့ဖြစ်တယ်လို့ပြောမယ်ဆိုရင် तू နောက်ကစွန့်လောက်ခဲ့ရတယ်သူ့ရဲ့ sacrifice လောက်တာကြီးတန်မှမလား မတန်မှုလေဒါလည်းပြန်ကြည့်အောင်အဖေအမေတတိမြတ်တမိသားပစ္စည်းဥစ္စာစီစိမ်စစ်ကြုံတဲ့မယာတို့ကြီးပဲစွန့်ခဲ့တာဒါကစွန့်လုံးမှုရင်းရမှုဒီရင်းထားတာကြီးကိုတကယ်လို့မဖြစ်ဖက်နဲ့ဖြစ်တယ်ဆိုရင် तू ပြောပါမလားကဲပြောရင်လည်းသူ့အဖေမေမျက်နှာဘလို့နေမလဲ तू တက်ကြမင်းသားပြီးတော့ high class လို့အထင်ကြီးထားတာအဲ့ဒီတော့ဒါတော့မင်းစဉ်းစားကြည့်ငါရဲ့မပါတဲ့စာနော် ငါရဲ့စွန့်လွတ်ခဲ့ရတဲ့ငါရဲ့ထီးတွေနန်းတွေမိတွေဖတွေအမျိုးတွေအနွယ်တွေကျင့်ကျင့်ခဲ့ရတဲ့အကျင့်တွေဒါတော့မင်းတို့ငါဟာမဟုတ်ဘဲနဲ့ဟုတ်တယ်လို့ပြောပါမလားစောစောလေးတုန်းက तू ပြောတဲ့အနေထားဆိုရင်မယုံတော့ဆွဆွဲသလိုဖြစ်နေတယ်ငါပြောခဲ့ဘူးသလားတဲ့လိန်တောင်သူတို့ကဒါ indirectly ဆွဆွဲနေတာမယုံဘူးတဲ့ဘုရားဖြစ်တယ်ဆိုတာမယုံဘူးဆိုရင်ဒါလိန်တယ်ပေါ့လိန်တယ်ဆိုရင်ဒါချိတိတ်မယ်ဒါတော့ဒီနေရာဟာဒါအခြေအတင်ပြောနေတာနော်လွယ်လွယ်များမထင်နဲ့ ဒါစစ်ကြောင်လာကြီးနဲ့ပတ်သက်ပြီးစစ်ကြောင်လာကြီးနဲ့ပတ်သက်ပြီးတော့ဒါ universal claim လုပ်နေတာမြတ်စွာဘုရားငါမလိမ်ဘူးတဲ့ဒါနတ်တွေအကုန်သိတယ်မြန်မာတွေလည်းအကုန်သိတယ်အဲ့ဒီခါကျတော့သူတို့စဉ်းစားတယ်နော်သူတို့ဒီဟောတော့ကလည်းမလိမ်ခဲ့ဘူးဘူးဥရဝေလာတော့မှကျင်းတော့ကလည်းမလိမ်ခဲ့ဘူးဘူးဒါကိုထောက်ဆတော့အဖြစ်မဖြစ်ဖဲနဲ့လည်းဖြစ်တယ်လို့တို့ကိုနည်းနည်းလေးတောင်မှ hints တောင်မပေးဘူးဆိုရင်တော့နောဤတံပန်းဒီတဲ့မပြောခဲ့ပါဘူးတဲ့အဲ့ကျမှသူတို့ကဗန်တီလို့သုံးတာစောစောကဂေါရမအာဟုသောနဲ့သုံးတာ နော်ဒါတော့ကောင်းပြီအဲ့ဒီနေရာမှာဦးဇင်းတို့စကလုံးလေးတစ်လုံးထပ်ပြောကြဆိုစိတ်ဝင်စားစရာကောင်းတယ်မြတ်စွာဘုရားသည် ဟောဒီမိဂရာဝန်တော်ဆက်ကိုရောက်လို့ဟောဒီပင်စဝကိ၅ဦးကတရားဟောတော့အဲတရားဟောဖို့လာတဲ့အချိန်ခါမှာပင်စဝကိ၅ဦးသည်နော်ပြောမယ်ဆိုရင်ရင်ရင်ချင်းချင်းနဲ့ခေါ်ရင်ယသိတွေလားယဟန်တွေလားယသိပဲရှိသေးတယ်နည်းနည်းခက်ကြမ်းကြမ်းလေးပြောရင်တို့တော့ပြောမယ်ဆိုရင်တော့ တက်ကရွန်အဆင့်ပေါ့နော်အဝဲဝဲတက်တက်ကရွန်ဗုဒ္ဓကိုပြောမယ်ဆိုတော့ဖះကိုရည်စူးပြီးယဟန်ဝတ်လာလို့လာရင်ရသေးလို့ယင်ကြီးကြီးသုံးတာသူတို့ခက်အနေနဲ့ပြောမယ်ဆိုတော့တက်ကရုံးအုပ်စုမှာရှိနေတယ်။ဘာဖြစ်လို့လဲယဟန်ဆက်မှာမရှိဘဲကိုဖះဖြစ်ရင်တို့အရင်ဦးဆုံးတရားနာမယ်ဆိုပြီးတော့ဖះကိုရည်စူးပြီးတော့ဝတ်လာလို့သာလည်းရင်သူတို့ကိုဒါရသေးအနေနဲ့ယင်ကြီးကြီးသုံးတာ။ဒါတော့သူတို့ဒီရသေးအစင်မဲ့ရှိပါလေနဲ့မြတ်စွာဘုရားဘာဖြစ်လို့ဘိခဝေလို့သုံးတယ်လဲဆိုတော့ခုနကပြောတယ်ယဟန်တော့မဖြစ်သေးဘူး။ သို့တော်လည်းဘုရားကိုရည်စူးပြီးတော့ရဟန်းဝလာတာဖြစ်တဲ့အတွက်ဒါအနိကအားဖြင့်တို့ရဟန်းဖြစ်ကြတော့မယ်ရဟန်းဝတ်ချင်းလို့ကိုတို့ငါ့ကိုငါနောက်ကလိုက်ပြီးတော့6နှစ်လုံးလုံးပြုစုတယ်ပင်ပင်ပန်းပန်းငါနှစ်အတူတူနေတယ်နော်ငါ့ကိုမြုပ်ကူးပြီးတော့တို့ဒါကျင့်ခဲ့ကြတယ်ဆိုတော့ဒါသူကနောင်ကြရဟန်းဖြစ်မယ်ဆိုတာတိလို့အခုဘိက္ခဝေလို့သုံးတယ်ဘိက္ခဝေလို့သုံးလိုက်ပြီးတဲ့အပြင်ကမှာဘင်းဆောက်ကငါ့ကိုကလည်းပဲအခုနာကနော် ဒီတာရိယဝဆတာလို့ခေါ်တယ်မြတ်စွာဘုရားဟာဘယ်တော့မှမမှန်ကန်တဲ့ဇာတ်ကိုမပြောခဲ့ဘူးဆိုတော့ဒါဘုရားဖြစ်လို့ပြောတာဖြစ်မှာပဲဆိုပြီးတော့ပုဂ္ဂိုလ်အဖြစ်ရောအကျင့်အဖြစ်ရောအမျိုးဆက်အဖြစ်ရောဂုံအဖြစ်ရောသူတို့ထိအဆအဆအရာဒါတာဖြစ်တဲ့အတွက်ဘုရားဖြစ်ပြီလို့ယူတစ်ထက်ချယူဆပြီးတော့နောဟေတံဗန္ဒီအဲ့ဒီစကားလုံးနဲ့သုံးတယ်ဒါတော့ဘုရားကလည်းသူတို့ကိုဘိက္ခုလို့ခေါ်လိုက်ပြီးသူတို့ကလည်းဘုရားကိုဘယ်ဒါဘုရားရဲ့တက်တန်းမှာအဦးဆုံးစကားနှလုံး ပထမဆုံးသောဘိက္ခဝေပထမဆုံးသောဗန္တိပဲဒါပထမဆုံးသောစကလုံးဒါတော့ဗန္တိဆိုတာအရှင်ဘုရားလို့ပြောတာဟုတ်တယ်မဟုတ်လားလေစာအတက်အနေနဲ့ဒါဒါထိုက်တဲ့တစ်ခုအနေနဲ့သုံးတာဗန္တိလို့သုံးတယ်ဆိုတော့ mutual respect ဖြစ်သွားပြီဗောပြောရမယ်ဆိုရင်เนาะဘုရားကလည်းသူတို့ကိုအဲယဟန်နေအနေနဲ့ဒါဘိက္ခဝေလို့သုံးပြီးသူတို့ကလည်းဘုရားကိုအထင်ကြီးလေးစားပြီးတော့ကြည်ညိုတဲ့အနေနဲ့ဗန္တိလို့သုံးပြီးဒါကြောင့်ဒီနေရာမှာဟာယဟန်အဖြစ်ကိုမရောက်သေးတော့လဲယဟန်ဖြစ်တော့မှာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကို ဒီဘန်အဲဘုရားကလည်းဘိက္ခုလို့ခေါ်တယ်သူတို့ကလည်းဘန်ဒီလို့ပြန်ပြီးတော့ခေါ်ပါတယ်နော်နောက်တစ်ခုကတော့ကောင်းပြီကြောင်းကောင်းပြီသူတို့ကမြတ်စွာဘုရားကအဲ့ဒီလိုသူ့ရဲ့ယုံကြည်ထိုက်သောစကားနော်သူကသူ့ရဲ့ဘဝနဲ့ယင်းပြီးတော့တနည်းသူပါရမီဖြည့်ခဲ့တဲ့တက်တန်းနဲ့ယင်းပြီးတော့မှကိုတိုင်တဲတာတိုင်တဲတယ်ဆိုတာကအခုတည်းမဟုတ်ဘူးနော်မြတ်စွာဘုရားကိုဆွဆွဖို့ဒီပင်စဝိကေ၅ဦးတည်းမထင်တဲ့မြတ်စွာဘုရားကတစ်ဖက်ဘယ်ကတစ်ဖက်လဲ တလောကလုံးကတစ်ဖက်အကုန်ဝိုင်းကြည့်နေတာဒါတော့ဘုရားမှားမှားများတာမှားမယ်ဆိုရင်ပင်စဥ်ကငါးဥတွေဆွဆွဲမယ်လို့များမထင်လင်နဲ့လာလိမ့်မယ်မာနကြီးရရှိနေတဲ့ဆင်တဲ့ပြောထားတာတစ်ချက်ကလေးမမှားလိုက်နဲ့နော်မှားလို့တော့အတိပဲဆိုတော့မာနကြီးတစ်ချင်းလုံးလိုက်နေတာမဟုတ်လားသူ့ကိုတခါတည်းနော်လိုက်လာတာနောက်ဆုံးဝရင်တီလေအစပါလာညောင်မင်းမှလည်းတခါဟိုပထမတရင်ပတ်၅ခုမှလည်းသူ့ကိုလာတယ်နောက်တစ်ခါပြန်လာတော့လဲလာတော့မယ်ဆိုတော့ तू ကရှိရပဲပြောချင်တာက လူနဲ့ပြမတတ်တော်လောကကြီးတစ်ခုလုံးကဖရာတာမှားအောင်မှားသွားပြီဆိုလို့ကတော့အကုန်လုံးပြုတ်ဆွဆွမ်းပါဒါကြောင့်မြတ်စွာဘုရားကဘာကြီးနဲ့နော်ခြေပြီးတော့မှဒါတိုင်တယ်ပြီးတော့ပြောနေတာအဲ့ဒီတော့သူရဲ့စကားမှန်ကန်တယ်ဆိုတာကိုလက်ခံတဲ့အခါမှာသူ့ကိုယုံကြည်တော့လေးစားလေးစားတော့နားထောင်တာလေးစားတော့နားထောင်တာဘာလဲယုံကြည်တော့လေးစားတယ်လေးစားတော့နားထောင်တယ်ဘာလဲလက်ထပ်ဆွေးကြည့်သမားအေး ဦးဇင်းကဘာကြောင့်ထပ်ပြောတယ်လဲဆိုမနေ့ကစကလုံးလေးကိုပြန်ကောက်ရှင်လို့ဓမ္မတိပြမကြီးကိုငါးဘက်ကတော့တရားဟောဖို့တော့အစင်းစင်းဖြစ်ပြီဟေးမင်းတို့ဘက်ကနှစ်ချက်တစ်ချက်ကတရားနာပါစေနောက်တစ်ချက်ကအဲတော်စီမစိုးမှတ်မိတယ်ကဲကြည့်အဲ့ဒါကိုပြောတာတကယ်လို့များတာတတ္ထာတရားမရှိခဲ့ရင်ဘလို့လို့တရားနာမလဲဟုတ်တော့မဟုတ်လားဒါတော့တရားနာဖို့အတွက်တတ္ထာတရားအရေးကြီးတယ် ဒါကြောင့်မလို့မြတ်စွာဘုရားကသူတို့ကိုသူ့ကိုသူပုဂ္ဂိုလ်ပေါ်မှာယုံကြည်လာအောင်ပထမပြောရတာဘုရားဖြစ်ပြီဆိုတဲ့အကြောင်းကိုသိကြဖို့ပြောရတယ်အဲ့ဒီလိုယုံကြည်သွားတဲ့သူ့လေးစားလေးစားကကြမှာသူတရားကိုနာမှာအကြောင်းကအဲ့ဒီလိုဆက်ဆက်ယူရတယ်ကောင်းပြီဘုရားကိုအယုဒ္ဓပေးလာတဲ့အတွက်ကြောင့်မြတ်စွာဘုရားတရားဟောဖို့အချိန်စေရောက်ပြီအချိန်ခါရောက်ပြီအဲ့ဒါတော့မြတ်စွာဘုရားတရားဟောတော့မယ်ဆိုတော့မျက်စိထဲမှာပုံဖော်ကြည့်ပေါ့နော်အာတန်လေးနှစ်ခါနဲ့ရှင်းတဲ့ဝါဇူလာပြည့်နေ့ကြီး ဒီပြင်တရားတွေမှာအေဝမေတုတံဧကံတမယလို့ပြောလို့ရှိရင်အခါတစ်ပါး၌လို့ဒီလိုပဲဦးဇင်းတို့ကဒီတုတ်တန်ရဲ့ record ထဲမှာအခါတစ်ပါး၌လို့ပဲဒီလိုစခဲ့ရတယ်ဒါပေမဲ့ဒီဓမ္မစစ်ကြာကိုဟောတဲ့အခါမှာတော့ဦးဇင်းတို့ကရက်လာနဲ့အတိအကျနဲ့ပြောလို့ရတယ်နော်ဘယ်လိုပြောမလဲဆိုတော့မာတက်တဲ့တရား3ခုဝါဇိုလပြေစနေနေ့ညနေချမ်းနေလဲမဝင်သေးခင်လာကလေးကလည်းပြူကားစထွက်ကားစ အချိန်ကလေးငှက်ကလေးတွေကလည်းအိတ်တန်းကနော်ဝင်တော့တဲ့အချိန်တဲ့ဓမ္မစစ်ကြောင့်ဟောတော့မယ်ဆိုတော့လည်းပဲအခါမဲ့ပန်းတွေကလည်းပဲတလောကလုံးမှာအခုမှတရားဥပွင့်ဟောတယ်ဟောတော့မယ်ဆိုတော့တရားတွေကလည်းအပန်းတွေကလည်းအခါမဲ့ပန်းတွေပွင့်လို့ပြောချင်တာကတော်တော်လုံးလဲလှလို့ပလို့နော်နေကလည်းပဲဝါစုဆိုတာအာရှမှာကနေရအဲ့ဒီချိန်မှာနေနေညနဲ့ပါလဲအတူတူပဲလေနေလဲ12နာရီညလဲ12နာရီဒါတော့12နာရီအချိန်စီလို့ အလဲရောင်ပေးပြီးလို့ဝင်တော့မဲ့နေမင်းကနေဝင်သေးပြီသူ့အချိန်ကြာလို့နောက်ထပ်12နာရီ another duty ကိုယူဖို့အတွက် make shift လုပ်နေကြတာဒီဘက်ကလာထွက်တဲ့အချိန်အဲ့ဒီအချိန်ကလေးမှာမြတ်စွာဘုရားကဘယ်စကားနဲ့စလဲတွေမေဘိက္ခုနဲ့စတာနော်အဲ့တော့ဒီနှစ်ခက်နှစ်တက်နဲ့တွဲမယ်ဆိုရင်2600တခုနှစ်ကဒီတရားကိုဟောတာအတိအကျပြောလို့ရတယ်2600တခုနှစ် နော်ဘာဇိုလဆိုတော့ဘယ်လဖြစ်မလဲ July full moon day of July နော်2601 years ago အဲ့ဒီတော့က July လပြည့်နေ့မှာဟောတဲ့တရားဒီသုတ်တန်ကိုတိတိကျကျဦးဇင်းတို့ record ထဲမှာထည့်လို့ရတယ်ကျန်တာတော့ထည့်လို့မရအောင်နော်အဲ့ဒီတော့ဒွေမေဘိခဝေဆိုတာကနေစပြီးတော့ပြောလိုက်တဲ့ချိန်ခါမှာဟိုးတော့က ပါရမီရှိခဲ့ဘူးတဲ့ပြမ78ဂရေကနော်ကျန်တဲ့နတ်တွေလည်းအများကြီးပါပဲအဲ့ဒီဒွေမေပိခွေဆိုတဲ့အတန်လေးကိုကြားလိုက်တာနဲ့အဲ့ဒီမှာသူတို့ကချစ်ချင်းဒီအတန်ကဟိုးအထက်ကိုဘဝက်ထိထိတ်ဆုံးအောက်ကိုလည်းအဝေစီထိဒီဒီ universe မှာရှိတဲ့အကုန်လုံးကိုပြန့်နှံ့သွားတဲ့အတွက်သူတို့ကချစ်ချင်းကြားတာမြတ်စွာဘုရားရဲ့အတန်တော်ဟာအဲ့ဒီလိုမျိုးတကိုးတော်နဲ့လောက်လိုက်တာဖြစ်တဲ့အတွက်စပြီးတော့မှစစ်ကြဝဠာတစ်ခုလုံးကိုပြန့်နှံ့အောင် ကြားအောင်သိအောင် ကျင်ညာလိုက်တာဖြစ်တဲ့အတွက်တနည်းနော်ဟောဒီအကျင့်မှားနှစ်ခုကိုဒီလူလောကတွင်ဟောဒီဥစဉ်တို့နေတဲ့လူသားကဘာတွေမဟုတ်ဖက်နဲ့နတ်လောကဗြဟ္မာလောကအနာသာ universe မှာရှိတဲ့တတ္တဝါတွေပါ သိအောင်လို့တခါတည်းစကျင်ညာတာဒွေမေဘိခွေအန္တာပပိစိတနာနာသဝိတ္တပါဒွေမေဘိခွေဆိုတဲ့စကားလုံးပဲရောက်သေးတယ်ဗြဟ္မာတွေကရောက်နေပြီသူတို့ကဟုတ်တယ်လေ passport လည်းယူစရာမလိုဘူးလက်မှတ်လည်းဝယ်စရာမလိုဘူးကြားတာနဲ့ချက်ချင်းရောက်လာဟုတ်တယ်မဟုတ်လားလို့နော် အဲ့တော့ကြားလာတဲ့ချေချေရောက်လာဒါကဘာကြောင့်ပြောရလဲဆိုတော့တခါတလေကြီးစရာတာပြောတာဟုတ်ပြောတာနော်ကလေးတယောက်ကမေးတယ်ဒီပြီးတော့အမေကအမေဖရားအမေကတေတာဗမာပြည်မှာဒီပြီးတော့ဒီကနေကုသိုလ်လုပ်လို့ဒီကနေအမြဝေး तू ဒီလာလို့ရလားတဲ့ဟာရတာပေါ့ကွာဟာ तू က passport မပါပဲဘလို့လာမှာလဲရှင်ပြရတယ်ဟာ तू က passport မလိုဘူးကွာလို့ तू က universal passport ကင်ထားတာလို့ဘယ်သွားသွားရဦးဇာအဲ့လိုပဲပြောတော့တာလေဟုတ်လား तू က universal passport နေလို့ကိစ္စမရှိမပူနဲ့လို့မှရတယ်လို့ပြောအဲ့လိုမေးပါဆိုလို့စောစောပြောတာ passport မလိုဘူး तू universal passport ကင်ထားတာ ဒါကြောင့်ဒွေမေဘိကုလို့ကြားတာနဲ့နတ်တွေပြမတွေအကုန်ရောက်လာပြီးတော့မှအဲ့ဒီကစနာကြတာနော်နာကြတဲ့အတွက်ကြောင့်မလို့အဲ့ဒီနေရာလေးမှာမြတ်စွာဘုရားသည်ဓမ္မစစ်ကြာတရားဥကိုစတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာလေးကိုဆုံးအောင်မွေးတဲ့အချိန်ကစပြီးတော့ဤနေရာဒွေမေဘိကုရောက်သည့်တိုင်အောင်မနီးမဝေးသောနောက်ကျောင်းကိုပြန်ခြင်းဖြစ်တဲ့အတွက်ပါဠိလိုအဝိဒူရေနိဒံတဲ့ဗါတယ်လေ အာဝိဒူတွေဆိုတာကဒီဓမ္မစစ်ကြာတရားဟောရမယ်အခုဒွေမေဘိခွေဆိုတဲ့စကလုံးလေးကနေပြီးတော့နောက်ကိုပြန်ရင်ခဏီနီတိတ်အနီးကြီးလည်းမဟုတ်ဘူးတိတ်အဝေးကြီးလည်းမဟုတ်ဘူးခဏမနီမဝေးအကြောင်းတရားလို့ခေါ်တယ်ဒါဦးဇင်းကအခုစခဲ့တာနော်အဲ့ဒီကနေပြီးတော့မှဟိုးကဒီပရငါဘုရားခြေတော်ရင်ကနေပြီးတော့မှဟိုးနတ်ပြည်ကိုပေါ့နော်ဒေတာဂရုဏတာဖြစ်သည့်အထိနတ်ပြည်ကိုရောက်သည့်အထိကဝေသော အကြောင်းဒူရေနိဒန်တဲ့ဝေသောအကြောင်းတရားဒါတော့ဝေသောအကြောင်းတရားကတော့ရှေလွန်းတော့ဦးဇင်းတော့မပြောဘူးလေ ဒါကြီးပြောလဲပြီးမှာမဟုတ်ဘူးလားဦးဇင်းတို့တသက်ဒီတသက်တော့ပြီးမှာမဟုတ်တော့ဒါကြောင့်မနီမဝတ်ဖြစ်တဲ့အကြောင်းတရားဖရာဖွားတော်မူတဲ့အချိန်ကစပြီးဟောကာနီလေးဒွေမေဘိခွေရောက်တည်တဲ့အောင်ကိုမနီမဝတ်သောအကြောင်းအဝိဒူရဏိဒံတဲ့ဘာဝိဘာဏိဒံလဲအဝိဒူရဏိဒံတဲ့အခုမှထိတ်ရောက်လာတာကဲအခုမှဟောရမှာစံဓမ္မစစ်ချာနော်ဓမ္မစစ်ချာအခုမှစမှာကဲကြည်စမ်းဒါတော့ကောင်းပြီ ဦးဇင်းတို့ဟိုးစောစောတုန်းကဦးဇင်းတို့ဓမ္မစစ်ကြပါဠိမြန်မာရွတ်တုန်းကပါခဲ့တဲ့ဟာလေးကနော်ဘေကုဏံပင်စဝေကိဏံနဲ့မစကြဘူးလားလို့ဟေးစတယ်အဲ့ဒီစတဲ့ဟာကတကယ်တမ်းကဒါကနော်အင်ဝခေမှာဆရာဥပုက္ကနေပြီးတော့မှရေးထားခဲ့တဲ့ဏိဒံနော်အင်ဝခေနမရမနုအုပ်ချောင်းမှာနေတဲ့ဆရာတော်ဥပုပ်အဲ့ဒီကနေပြီးတော့မှအဲ့ဒီဓမ္မစစ်ကြာရဲ့ဏိဒံကိုရေးခဲ့တယ်နော် ပြီးမှတခါအဲ့ဒီဘေကုဏပိစာဝိကဏစတဲ့သုံးပုတ်ပြီးတော့နောက်ထပ်အဲ့ဒီအောက်နားလေးမှာအေဝမေတုတံဧကန်သမယဆိုတာမရှိဘူးလားရှိတယ်ဧကန်သမယဘဂဝါဗာရဏတိယဝိရတိတတရာခောဘဂဝါဘေကုပိစာဝိကဘေကုအမန္တေတိဆိုတဲ့ဏိဒန်းလေးကြတော့ပထမသံဃာယနာတင်တဲ့အချိန်တုန်းကရာဇီကျိုးမှာနော်လန်ကူကြီးမှာသံဃာနာတင်တဲ့အချိန်ကြတော့ရှင်အာနန္ဒာမထေရကရှင်မာကတ္တဗမထေရကမေတယ်ရှင်အာနန္ဒာမထေရကဖြေရတယ် ဖြေတဲ့ခါကျတော့ရှင်မာကတ္တမမထေရကြီးမေးလို့ဟောဒီဓမ္မစစ်ကြာတုတ်တန်ကိုဘယ်နေရာဘယ်ဒေသဘယ်ပုဂ္ဂိုလ်အကြောင်းပြုဟောခဲ့တယ်လဲလို့မေးတဲ့အချိန်ခါမှာအာနန္ဒာကအဲ့ဒီလိုမှတ်တမ်းတင်တဲ့အခါမှာဏိဒန်းလေးထည့်တာအခါတစ်ပါးတော့ကမြတ်စွာဘုရားဗာရဏသီပြည်မြို့အနီးကမိဂရောင်တော်မှာနေစဉ်တုန်းကဒီတုတ်တန်ကိုဟောခဲ့ပါတယ်လို့အဲ့ဒါဏိဒန်းလေးခြီးတာဒါကတန်ခိုင်းနာမှတ်တမ်း rock ကော့မှာထက်ကနေပြီးတော့ဒီတုတ်တန်ကိုဘဲကဟောတယ်လဲရဲ့လို့ဏိဒန်းအခြေခံထည့်တာတန်ခိုင်းနာဏိဒန်းလို့ခေါ်တယ်ဒါကတကယ်တုတ်တန်ရဲ့ ထဲမှာမပါဘူးဒါတော့မြတ်စွာဘုရားတကယ်စတာကဒွေမေဘိက္ခဝေအန္တာပပိစီတေနာနာတိဝိတာပဲအဲ့ဒါစတယ်နော်အဲ့ဒါဒီပင်လင်သုတ်တန်ရဲ့အစလို့မှတ်ထားကောင်းပြီဒါတော့အခုကြမှာဓမ္မစကြာဘာခေါ်တယ်လဲဆိုတာအခုမှစလေလာမှာနော်ဓမ္မစကြာဆိုတာတဲ့ဓမ္မစကြာခေါ်ပုံဆိုတာလေးကိုဖတ်ကြည့်စမ်းပါဦးများခိုင် ကောင်းပြီအဲ့ဒီမှာခဏထားအောင်နော်အဲ့ဒါကသူရဲ့ဖွင့်ဆိုချက်တင်တဲ့အညီပေါ့လေရှိတဲ့အတိုင်းလေးပဲဓမ္မစစ်ကြဆိုတာဘာလဲပฏิဝေဒဉာဏ်ဆိုတာကအေးဦးဇင်းကပါဠိရှိတဲ့အတိုင်းဆိုတော့ပါဠိပဲထည့်လိုက်တယ်သူကသစ္စာလေးပါးကို ထိုးထွင်းသိတဲ့ဉာဏ်နော်အဲ့ဒါလေးကဗမာလို ပฏิဝေဒဆိုတာသစ္စာလေးပါးကိုထိုးတွင်းသိတဲ့ဉာဏ်เนาะဒါဘယ်မှာသိတာလဲဆိုရင်ဘောဓိပင်ခြေရင်းမှာဖျားဖြစ်တုံးကသစ္စာလေးပါးကိုသိတဲ့ဉာဏ်ကိုပฏิဝေဒဉာဏ်လို့ခေါ်တယ်ဒုတိယကတော့ဒေသနာဉာဏ်ဆိုတာတတ္တဝါတွေကိုတရားဟောတဲ့အခါမှာဘယ်လိုဟောမလဲဆိုပြီးတော့နိဗျူဟာဆင်ဟောတဲ့ဉာဏ်ကိုဒေသနာဉာဏ်လို့ခေါ်တယ်အဲ့ဒီဉာဏ်တော်နှစ်ပါးနဲ့ဟောပြောပြတာကို ဒါဓမ္မစက်ကပောတနာလို့ခေါ်တယ်နော်ဒါကနည်းနည်းစာဆန်းတော့နားလည်မှာမဟုတ်ဘူးအောက်မှာနော်ဦးဇင်းတို့ပြန်တော်မူသွားပါပြီဆရာတော်ရေဝေထွန်းဥက္ကဋလောကဒါရဆိုတာသူကလေဒီပဏိတာဥမောင်ကြီးရေးတဲ့ဓမ္မစစ်ကြအမေးဖြေကလေးတွေအတွက်ပေါ့နော်ကလေးတွေအတွက်ဓမ္မစစ်ကြအမေးဖြေဆိုတဲ့စာအုပ်မှာသူကဏိဒန်းလေးရေးတယ်ဏိဒန်းရေးတော့ဓမ္မစစ်ကြဆိုတာဘာကိုပြောတာလဲဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အဲ့ဒီအခုနကဦးဇင်းတို့ဖတ်လိုက်တဲ့ ပฏิဝေဒဉာဏ်နဲ့ဒေသနာဉာဏ်ကိုသူဖွင့်ဆိုတာလေးကိုနော်အဲကျမ်းမှာတော့သူဖွင့်ဆိုသလိုတော့မပါဘူးဒါပေမဲ့ကောင်းတယ်အဲ့ဒါလေးကဘာလဲဆိုရင်တပိတာဝကတို့၏အတိဉာဏ်ဒီဟုသောပฏิဝေဒဉာဏ်ကိုမြတ်စွာဘုရားဤဒေသနာဉာဏ်တော်နဲ့နှိုးလိုက်၍နိုးလာရသည်ဒါဆိုတော့ကားဒီဘာတွေမှာဟန်တယ်ကြီးနဲ့တခါတည်းလှဲ့တာမရှိဘူးလားနော်ဒီမှာတော့တော့လှဲ့တာဗမာပြည်မှာဓာကြီးတွေနဲ့လှဲ့တော့ရှိမှာဟုတ်လားလှဲ့တဲ့ခါကျတော့ ဒီဘက်ကနှိုးတဲ့သူရဲ့အတွင်းဘက်ကအင်ဂျင်ရဲ့ဟုတ်တယ်မဟုတ်လားနှမျိုးမရှိဘူးလားမြတ်စွာဘုရားနှိုးတဲ့သူဦးဇင်းတို့ကအိတ်နေတဲ့အင်ဂျင်ကြီးတွေနော်ပိတ်နေတဲ့အင်ဂျင်ကြီးတွေလို့ပြောခြင်းပြောကတ္တဗဘုရားရှင်ကွယ်ပြီးကြရတဲ့လို့ပိတ်နေတဲ့ဟာတွေကဦးဇင်းတို့တဏ္ဍာမှာမရှိဘူးမရှိတော့ဒါကြီးကိုလှည့်နှိုးရမှာလှည့်နှိုးတော့ကားကတစ်ပတ်ထဲနဲ့နှိုးခြင်းလဲနှိုးမှာနှစ်ပတ်ကြမှာနှိုးခြင်းသုံးပတ်ကြမှာနှိုးခြင်းတော့မှာဆိုတော့မနှိုးမချင်းနှိုးရမှာမဟုတ်လားဟေးလေဦးဇင်းတို့ကဘလောက်ထူနေမှမသိတော့ဒါကြောင့်မြတ်စွာဘုရားဟောသွားတာတော့ခုထိမနှိုးသေးဘူးနော် မနိုးလို့ကြံနေကြတာပဲစက်ကအင်ဂျင်မနိုးဘူးဆိုတော့အဲ့ဒီလိုနိုးလာတာကအပွင့်ထွက်သွားတာဟုတ်တယ်မဟုတ်လားစက်နိုးလာတယ်ဆိုတော့တော်တော်မြတ်စွာဘုရားကကရုဏာစိတ်ကရုဏာနဲ့တခါတည်းတတ္တဝါတွေကိုစိတ်ရှိရှိထားပြီးတော့45ဝါပတ်လုံးနှိုးခဲ့ပေမဲ့အဲ့ဒီနှိုးပြီးတော့နှိုးသွားတဲ့ထဲမှာဦးဇင်းတို့မပါခဲ့ဘူးဒါတော့ဦးဇင်းတို့စစ်တယ်အင်ဂျင်နီယာတော်တော်လေးတော်တော်ဖြစ်နေပြီအဲ့ဒါ donation တာပို့လိုက်တော့ဒီစစ်တယ်မကောင်းတော့ဘူးအင်ဂျင်မနှိုးဘူးအဲ့ဒါနှိုးလာပြီဆိုရင်ပွင့်သွားတာပြောတာဒါတော့တတ္တဝါတွေရဲ့အသိဉာဏ်ပေါ်ရင်သစ္စာသိပြီ သိအောင်ဘုရားကဒေသနာဉာဏ်နဲ့နှိုးတယ်ဟောဒါတော့ဦးဇင်းတို့ရဲ့ဉာဏ်ကပေါ်လာတဲ့အတိညာတိပฏิဝေဒဉာဏ်ဘုရားဘက်ကဒေသနာဉာဏ်နဲ့နှိုးတယ်ဒါတော့ဟိုဘက်နဲ့ဒီဘက်အဲ့လိုအပေးယူလေးဆိုရင်မှတ်ရတာတော့နည်းနည်းပိုလွယ်တာပေါ့လေဒါပေမဲ့ဆရာတော်ရဲ့ဖွင့်ဆွေးချက်ကိုအဲ့ဒါလိုများတွေ့မလားလို့ဆရာတော်ဦးဇင်းတော့မတွေ့ဘူးပေါ့နော်သို့တော့ကောက်ပါတယ်ဒါအဲ့ဒါလေးမှတ်ထားကြပေါ့ဒါတော့ဒီညံတော်နှစ်ပါးနဲ့တတ္တဝါတွေကိုဟောပြတာဟောပြတဲ့အတွက်ကြောင့်မလို့အဲ့ဒီဒေသနာညံတော်နှစ်ပါးဒီတရားစစ်ကြလဲချောင်း ဒီဟာကိုပြနိုင်ကြောင်းပေါ့နော်တတ္တဝါတွေဟောဒီတတ္တဝါတွေလူနဲ့ပြမှာတတ္တဝါတွေကိုချပြီးတော့ပြနိုင်ကြောင်းဖြစ်လို့ဟောဒီညာတော်နှစ်ပါးကိုဓမ္မစက်ကလို့ခေါ်တယ်ဓမ္မစက်ကပောဒနာလို့ခေါ်တယ်ကောင်းပြီနောက်တစ်ခုဘုဇုံတို့ဏိဒမ်းမှာတော့ကဗာရဏသီဗာရဏသီနဲ့ငငယ်တော့ကဒီလိုတီလာခဲ့ရတာဟလားမင်းမသိဘာယာနာဟာတိုင်းမသိဘာယာနာမင်းမသိတော့ဗျမဒတ်ဆိုတာလေဗျမဒတ်မင်းကြီးနဲ့ဘာယာနာတတိပြေအမြဲတမ်းကြားနေခဲ့ရတာကို ဒါတော့ဗာရဏသီဘာလဲဆိုတာလေးလဲ definition လေးသိသင့်တယ်နော်စိတ်ဝင်စားဖို့လည်းကောင်းပါတယ်ဒါတော့ဗာရဏသီဆိုတာဟာဗာရဏဗာရဏတာလို့ခေါ်တဲ့မြင့်နဲ့မနီးမဝေးမှာမြို့တီထားလို့ဗာရဏသီလို့လဲခေါ်တယ်တဲ့ဒါတခုနော်နောက်တစ်ခုအဲ့ဒီမြို့နားမှာတဲ့မြို့တီတဲ့နားမှာမြောက်ခေါင်းနဲ့တူတဲ့ကြောက်ကြီးကြောက်ခဲကြီးရှိတယ်ကြောက်ကြီး ဒါတော့အဲ့ဒီနေရာရှိတဲ့နေရာနားမှာဗာရဏသီမြို့ကိုတည်ခဲ့တဲ့အချိန်တုန်းကအဲ့ဒီမြို့တည်တဲ့နားမှာမြောက်ကောင်းလေးတူတဲ့ကြောက်ခဲကြီးရှိလို့အဲ့ဒီနေရာကိုဗာရဏသီလို့ခေါ်ရတယ်နောက်တစ်ခုကမြို့တီကာဇတုန်းကမင်းနပါစစ်ထိုးရာဌာန ဖြစ်လို့အဲ့ဒီနေရာကိုဗာရဏသီလို့လည်းခေါ်တယ်နောက်တစ်ခုကတော့ဝရဏလို့ခေါ်တဲ့မြစ်ရဲ့အသိလို့ခေါ်တဲ့မြစ်ရဲ့ဒီနှစ်မြစ်နှစ်သွယ်ရဲ့အကြားမှာမြစ်ဆုံနေရာပေါ့ ဒီညမှာတည်တဲ့အတွက်ကြောင့်မလို့မျက်နှုတ်ခုကြားမှာတည်လို့အဲ့ဒီမျက်နှာစုံရဲ့နာမည်ကိုဝရဏနဲ့အတိနေကိုပါဠိဂရမနိယပြောင်းလိုက်တော့ဝရဏဝရဏနဲ့အတိကိုပေါင်းရင်ဗာရဏစီဖြစ်သွားတယ်အဲ့ဒါကြောင့်ဗာရဏတိမြုပ်လို့ခေါ်တယ်တဲ့သူ့ရဲ့တိုင်းကကာတိတိုင်းအဲ့ဒီတိုင်းကဘာနာမည်ကြီးတယ်လဲဆိုရင်အထဲတွေအထဲချောချောထွက်တယ်ဟုတ်တယ်ဗာရဏတိရောက်ရင်အဲ့နားမှာအထဲဆိုင်ရှိတယ်အမတန်လှတာသူတို့ထဲတွေကသူတို့တိုင်းကချီချောတာဟုတ် ကောင်းပြီဗာရာဏသီတော့သိပြီဗာရာဏသီမြို့နဲ့အနီးဗာရာဏသီနဲ့6မိုင်လောက်ဝေးတယ်ဣတိပဒနာတော်ဆိုတာဗာရာဏသီမြို့ကနေဟိုဘက်ကိုကြော်ထွက်သွားရတယ်ဘုရားဘူးသွားရင်ဒါတော့ဟိုဘက်မှာ6မိုင်လောက်နေရာမှာအခုနဣတိပဒနာဆိုတဲ့မိဂရာုံတော်ရှိတယ်အဲ့ဒီတော်ကဟောတော့ကလည်းဣတိပဒနာအခုလည်းဣတိပဒနာပဲဒါကြောင့်ဣတိပဒနာဘာကြောင့်ခေါ်တယ်လဲဆိုရင်နော်အဲ့ဒီမှာဦးဇင်းတို့ဖတ်ကြည့်စမ်းပါဣတိပဒနာမြည်ပုံဆိုတာလေးကို ကုဟုတ်ပြီခဏနော်ဒီနေရာမှာမြတ်စွာဘုရားနဲ့ပိစိကဗုဒ္ဓဟူသောဣတိဟောတော့ငါဦးဇင်းတို့ဣတိဆိုတဲ့စကားလုံးလေးကို definition ပေးခဲ့ဘူးတယ်နော်ဘယ်တော့ငါပေးခဲ့ဘူးလဲမေးကောဟလာဦးဇင်းတို့ဒီ မာသမယသူကြီးတင်တော့ကအဲ့ထဲမှာပါခဲ့ပြီးပြီနော်ဣတိဘယ်နှမျိုးရှိတယ်လဲဆိုတာဘုရားကိုလည်းဣတိလို့ခေါ်တယ်ပိစိကဗုဒ္ဓကိုလည်းဣတိလို့ခေါ်တယ်အတုံးလုံးဘုရားဣတိပိစိကဗုဒ္ဓဣတိဆိုပြီးတော့ဗုဒ္ဓဣတိပိစိကဗုဒ္ဓဣတိပေါ့လေအဲ့တော့ဒီဘုရားနဲ့ပိစိကဗုဒ္ဓဆိုတဲ့ဣတိသူတော်ကောင်းနေအဲ့ဒီတော်ထဲမှာလာပြီးတော့ဓမ္မစကြာဟောခြင်းဥပုပ်ပြုခြင်းဥပုပ်ပြုတယ်ဆိုတာတော့ဝိနည်းတခါဘုဒ္ဓကိုရွတ်ဖတ်တာပြောတာအဲ့ဒီအတွက်နော်ဓမ္မစကြာဟောဖို့ ဥပုပ်တွေပြုဖို့အတွက်ဒီနေရာကိုလာကြတယ်လာတဲ့အခါကျသူတို့ရောက်တဲ့နေရာကနေသူတို့ဟိုးအဝေးကြီးမှနေတဲ့နေရာကနေကောင်းကင်ခရီးနဲ့ဇံပြန်လာတဲ့အတွက်ကြောင့်ဒီနေရာကလေးမှာသူတို့ဣတိဆိုတဲ့ဘုရားပိစေကဗုဒ္ဓတွေလာရောက်ကြဆင်းတဲ့နေရာနော်လေမြန်လုံးပြောတော့သူတို့က landing လုပ်တဲ့နေရာပြောတာဣတိကယသိပတနာဆိုတာကြတာကြတယ်ဆိုတော့ဖုတ်ကနေကြတယ်တော့မထင်ဘူးနော်သူတို့ဇံနဲ့လာတာအဲ့ဒီနေရာလေးကိုအဝေးကကြည့်တဲ့အခါကျတော့ဘုရားပိစေကဗုဒ္ဓတွေကဟာအဲ့နာကြသွားတယ်ပဲပြောမှာပေါ့ဟုတ်တယ်မဟုတ်လား လင်းမြန်ဆင်းတယ်လို့ဆင်းပြီလို့ဘယ်သူပြောမလဲအဲ့ဒါတော့ကြတယ်ဆိုတဲ့စကားလုံးကိုပတ္တနလို့သုံးတယ်ဤသည်ပတ္တနဘုရားတွေပိစိကဗုဒ္ဓတွေဆင်းတဲ့နေရာနော်ဒါပေမဲ့ပတ္တနကပါဠိလိုဘာခေါ်မလဲဒီဒီ literal translation ပြောမယ်ဆိုတော့ကြတယ်လို့အဓိပ္ပာယ်ရှိတယ်ပစ္စည်းတစ်ခု drop ဖြစ်တဲ့အမျိုးဒါပေမဲ့ဒီနေရာမှာက interpretation လုပ်တဲ့အခါကျတော့ဒါကိုကြတယ်လို့မပြောနဲ့ဆင်းတယ်လို့ပြောပါဟုတ်တယ်မလား ဖရာနဲ့ပိစိကဗုဒ္ဓများဆင်းသက်ဆင်းရနေရာဖြစ်လို့ဣတိပတနာလို့ခေါ်တယ်။နောက်ပိစိကဗုဒ္ဓဟူသောဣတိဒါတော့ဖရာမပါပဲနဲ့ပိစိကဗုဒ္ဓဟူသောဣတိသက်ဆင်းရပြန်တက်ရာ ပြန်တက်ကြွသွားရာဌာနဖြစ်လို့ဣတိလို့ခေါ်တယ်။ဟိုဖရာမပွင့်တဲ့အချိန်ကျပိစိကဗုဒ္ဓတွေရှိတယ်။သူတို့ကဂန္ဓမာရဏတောကြီးတွေနဲ့မှတောင်ကြီးတွေထဲမှာနေပြီးတော့တမပတ်တွေဝင်စားနိရောဓတမပတ်ဝင်စားခုနှစ်ပြည့်တဲ့ခါကျတော့သူတို့ကအနောတတအိုင်ဒီမှာသွားရေချိုးတုတ်တယ်ပြီးတဲ့ခါကျမှ သူတို့ကတပိတ်လွဲပြီးတော့မှအဲ့ဒီတောထဲကနေပြီးတော့ဇံပြန်လာကြတယ်အဲ့ဒီတော့အဲ့ဒီတောကိုဒီအခုဣတိပရဏတောရောက်တဲ့ခါကျမှသူတို့အဲ့ကျမှဆင်းဆင်းပြီးတော့သူတို့ကသင်္ကန်းလေးယုံမြို့ရဲသွားဆွန်းခန်းအဲ့ဒီမှာပြန်စားစားပြီးလို့တပိတ်ကလေးဆေးပြီးတော့ပြန်တက်သွားဆိုတော့ဒီနေရာက landing and taking off လုပ်တဲ့နေရာเนาะဆင်းတယ်တက်တဲ့နေရာဖြစ်လို့ဣတိပတ္တနလို့ခေါ်တယ်တဲ့ဒါရှေးတုန်းကအခုဒီနေ့ခေတ်ပြောတယ် ဣတိပဒနာမိဂရံတော့ဆိုတာဘုရားပစ္စေကဗုဒ္ဓတွေဆင်းတဲ့နေရာ တက်တဲ့နေရာ ဖြစ်လို့ဣတိပဒနာခေါ်တယ်လို့မှတ်ပါနော်နောက်တစ်ခုကမိဂဒါယဒါကိုဗမာလိုပြန်မိဂဒါဝုံလို့ပြန်တယ်ဒါတော့မိဂဒါယဆိုတာဘာလဲဆိုရင်တားကောင်အပေါင်းတို့ကိုဘေးမဲ့ပေးရာဖြစ်တဲ့တော့ဒီနေ့ animal sanctuary ကိုပြောတာရှေးတုန်းကဒီနေ့ခက်ခေါ်ရင်တော့နော်ဗမာလိုတော့ဘေးမဲ့တော့ခေါ်တာမဟုတ်လားလို့ဒါတော့ဒါတော့ဒီနေရာမှာ ဒီဘိမဲ့တော်ကဒီဘုရားလက်ထက်မှဘုရားဖြစ်မှဖြစ်တာမဟုတ်ဘူးเนาะဒီဘိမဲ့တော်ရဲ့အကြောင်းကိုဦးဇင်းတစ်ခါပြောခဲ့ဘူးတယ်เนาะဦးဇင်းတို့ဝမ်မိကတုတ်တန်သင်တုန်းကကုမာရကတ္တပရဲ့အကြောင်းနဲ့ပတ်သက်ပြီးတော့မှပြောခဲ့ဘူးတယ်ဘုရားအလောင်းညီကျောရတမင်မင်းကြီးเนาะအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့အဲ့ဒီဘုရားအလောင်းညီကျောရတမင်မင်းကြီးနဲ့ပတ်သက်ပြီး story ဖြစ်ခဲ့တာကအဲ့ဒီနေရာလေးမှာဖြစ်ခဲ့တာ ဒါတော့ဘုရားလုံးညိုရသမင်မင်းကြီးကနော်သမင်အုပ်စုထားပါတော့နှစ်ခုရှိတယ်သမင်အုပ်စုနှစ်ခုရှိတော့သူ့ဘက်ကတစ်ခုဒေဝရဘက်ကတစ်စုနော်အဲ့တော့အကြောင်းကဘာလဲဆိုရင်အဲ့ဒီဗာရဏသီမှာနေတဲ့ဘယင်ကသမင်သားကြိုက်တယ်သမင်သားကြိုက်တဲ့ခါကျတော့အဲ့တော်ထဲမှာနေတဲ့ရွာတွေမှာရှိနေတဲ့လူတွေကိုပဲဟာသမင်ရှာခိုင်းလူတွေကတော့ကြသမင်ရှာသမင်ရှာသမင်ရှာပြီးပဲနေရတော့သူတို့ကတော့အလုပ်တောင်းလို့မလုပ်နိုင်တော့ဘူး နောက်တော့ဒီတိုင်းဆိုတော့တို့တော့အလုပ်လုပ်လို့ဖြစ်မှာမဟုတ်ဘူးဆိုပြီးတော့မှခြံကြီးခတ်နော်တောကြီးကိုခြံခတ်ပြီးတော့မှရှိသမျှတမင်တွေအဲ့ထက်မောင်းထက်ထက်ပြီးကကျမှခြံခတ်ပလိုက်တယ်ခြံခတ်ပြီးတော့ဘင်းကြီးသွားချောင်းရှင်မင်းကြီးရှင်မင်းကြီးတမင်လိုတဲ့ခါကျရင်ဟောဒီတောထဲမှာဝင်ပြီးတော့ရှင်မင်းကြီးကိုယ်တိုင်ပြက်ဖန်းစားလို့ရပါပြီဆိုပြီးတော့မှပြောတဲ့ခါကျတော့အဲ့ဒီနေရာကိုပြောတော့နောက်တော့ तू ကတမင်သားကုန်ပြီဆိုရင်တမင်ကိုလိုက်ပြစ်ကြပြန်ရောဒါတော့တမင်တွေကတောထဲမှာရှိသမျှက အကုန်လုံးကဟိုပြေးဒီပြေးနေဆိုတော့သမင်းတွေကအစာကောင်းကောင်းမစားရတော့ဘူးဒါတော့သမင်းတွေကပြေးပြင်းပြင်းပြင်းပြင်းနေတော့ပြေးပြန်များတဲ့အခါကျသမင်းတွေကဘာဖြစ်လဲပြေးပြန်များရင်ဘာဖြစ်လာလဲစိတ်ညစ်ပြီးတော့မှလူတွေကဟိုရင်ဖြစ်တာဗောဝိတ်တွေကြတာဗောနော်အဲ့လိုတွေဖြစ်တာ gain ဒါတော့တို့ဒီလိုလုပ်မယ်ဆိုပြီးတော့အခုနာကနေရောရသမင်းဘုရားလောင်းတာခသမင်းဒေဝရလောင်းသူတို့ခေါင်းဆောင်နှစ်ယောက်ကတိုင်ပင်တယ်နော် gain လာတိုင်ပင်ကြဆိုတို့တို့တွေက မင်းဘက်ကတကောင်ငါဘက်ကတကောင်အလှက်ကြတဲ့လူကအသက်ခံကြီးဒါတော့ကြံတဲ့သမင်တွေကအေးဆေးစားဒါတော့အလှက်ကြတဲ့သမင်ကစင်းစီတုံးပေါ်မှာသွားပြီးအသက်ခံကြီးကြံတဲ့သမင်အေးဆေးစားလို့ရတယ်ဒါတော့သူတို့ agreement ရတဲ့ခါကျတော့အဲ့ဒီနည်းနဲ့သူ့လှက်ကြသူ့ဘက်ကကြာရင်သူ့ဘက်ကလူလည်းတန်းစီသွားပေါ့နော်အဲ့တော့အဲ့လိုနည်းနဲ့နေကြတာတနေ့မှာတာခသမင်မင်းဘက်ကသမင်မလေးကအလှက်ကြတယ်ဆိုတော့သူ့မှာကိုဝင်ကြီးရှိနေတဲ့ခါကျတော့သူကအဲ့ဒီသားလေးကိုဖွာပြီးမှသေခြင်းတာ ဒါကိုသူ့ဆရာသူ့ရဲ့ဂိုင်းဘက်ကတာခသမင်သွားပြောတာဒါနင့်ကန်နင့်ထိုင်နေနင့်ကန်ငါနဲ့မဆိုင်ဘူးတဲ့ကိုင်ဘလောက်များတော်တဲ့ခေါင်းဆောင်လဲဟလားနင့်ထိုင်နေနင့်ကန်တဲ့ तू အလှက်ကလေးကိုလှည့်ပေးပါနော် तू သေးပါမယ်ဒါပေမဲ့သားကလေးကိုတော့ဖွာခဲ့ပေးရစီပြောတာအဲ့ဒါကိုဒီလိုလို့မရအောင်မရတာနဲ့ကိုင်မထူးဆိုပြီးတော့နေကျောရသမင်မင်းမကိုတော့တယ်နေကျောရသမင်မင်းကအဲ့ဒီထဲမှာနေကျောရသမင်ကရွှေသမင်ကြီးဖြစ်တဲ့အတွက်ကျန်တဲ့သမင်တွေကိုတော့တတ်ဒါပေမဲ့အဲ့ငါဒီရွှေသမင်ကြီးကိုတော့မတတ်နဲ့ဆိုတော့သူတို့ဘေးမဲ့ပေးထားတာ ဒါတော့ခုနကသမင်လေးကအသက်ခံဖို့အလှည့်ကြတော့ကောင်းပြီနင်ဘာမှမပူနဲ့ဆိုပြီးတော့သူ့ကိုစားရွှေသမင်ကသွားပြီးတော့မှဟိုထဲလောက်တာစင်းစီတုံးပေါ်မှာ11ဆင်းပေးနေတာဆင်းပေးနေတဲ့အခါကျတော့တတ်ဖို့လာတဲ့လူဟာဒါကြီးကဘယင်ကမတတ်နေလို့ပြောရတယ်ဆိုသူကမတတ်ရုပ်ဘယင်ကြီးသွားပြောတော့ဘာဖြစ်လို့ဒီလိုဖြစ်ရတာလဲမိတော့ဟာဒီလိုဒီလိုပဲသမင်မလေးတကောင်ကအလှည့်ကြတယ်သူ့ဘက်ကဆရာကလည်းပဲ तू ကဘာမှမစီစဉ်တတ်ဘူးဆိုတော့ဒီသူ့ကိုလာပြောတယ်ဗောဒါနဲ့ तू ကပဲတေးအစားတေးပေးဖို့ဆုံးဖြတ်လိုက်တယ်ဆိုတော့ဟာ တမင်တလိ္ဆာဖြစ်တာတောင်မှသူ့ရဲ့ငယ်သားတွေပေါ့ဒီလောက်သက်စာရှိပါလားဆိုပြီးတော့နောက်တော့ဒါဆိုလို့ရှိရင်ကဲသူ့လည်းမတတ်ပါဘူးအရှင်မင်းကြီးလည်းမတတ်ပါဘူးဆိုတော့ဟာသူ့လည်းမဖြစ်ဘူးလေတဲ့ဒီတောကြီးတော်လုံးမိထားတဲ့တမင်တွေရောဘယ်လိုအဲ့တောကြီးတွေကလည်းမတတ်ပါဘူးတောကြီးအပြင်ဘက်ကရောတောကြီးအပြင်ဘက်ကတမင်လည်းမတတ်ပါဘူးဒါဆိုဒီပြင်ခြေလေးကြောင်းလည်းဒီပြင်ခြေလေးကြောင်းလည်းမတတ်ပါဘူးဟာခြေလေးကြောင်းနဲ့မဟုတ်ဘူးလေဘိုင်းနဲ့သွားတယ်မွေးတွေရှိသေးတယ်အတောင်ပြန်တဲ့ငှက်တွေရှိသေးတယ်အဲ့တော့သူတို့လည်းမတတ်ပါဘူးနောက်တော့ဘယင်းကြီးနဲ့ခုနကဘာခေါ်မလဲ နိရောဓတမမင်းကြီးနဲ့ဒီလိုရင်းနဲ့တတ္တဝါမှန်သမျှဘယ်တတ္တဝါမှမတတ်တော့ဘူးလို့သူအဲ့ညာကိုဘေးမဲ့ပေးလိုက်တာဒါကြောင့်မိဂဆိုတာရိုးရိုးဆိုရင်တော့တမင်ကိုပြောတယ်မိဂဆိုတာ direct meaning ကတမင်နော်ဒါပေမဲ့ဒီနေရာမှာတမင်ကိုဗရာဏထားပြီးကြံတော့ခြေနှစ်ချောင်းခြေလေးချောင်းဘိုက်နဲ့သွားတဲ့ပုံကို ပြီးတော့မှ တို့ကလည်းအကွန့်တက်တယ်မင်းတို့ခြေလေးချောင်းကြီးပဲဆိုငါတို့ခြေနှချောင်းမပါဘူးလားတဲ့ဟာခြေနှချောင်းလည်းပါစေသည်ခြေနှချောင်းနဲ့ခြေလေးချောင်းပဲလွတ်တယ်ဆိုငါတို့ခြေထောက်မပါတဲ့မွေတွေဘယ်လိုလုပ်မလဲဟာမင်းတို့လည်းပါစေသည်ဟာအဲ့ဒါဆိုငါတို့တွင်းနေနေတဲ့ကောင်ကကျွတ်တွေကလည်းသူတို့တောက်ဆိုကျွန်းနေတွင်းနေကျွတ်တွေလည်းပါစေသည်ဒါဆိုတော့ငါတို့ရေတွေကငါးတွေငါးတွေလည်းပါစေသည်နဲ့အကုန်ပါသွားတာနောက်ဆုံးကြပါဒါကြောင့်ကြံတဲ့တတ္တဝါတွေလည်းအကုန်ပါတဲ့အတွက်ဒီမိကသည်သားကောင်အားလုံးကိုကိုစားပြုတဲ့သကလုံးဖြစ်တဲ့အတွက်ဒီနေ့ခေတ်အင်္ဂလိပ်လိုပြန်တဲ့ dia park လို့ပြန်တာမှားတယ် ဒီရပတ်ဆိုဒီရပဲဖြစ်မှာပေါ့ဒါ according to the story အကုန်လုံးပါတဲ့တယ်ဟုတ်တော့မလားတရားတမင်မင်မဟုတ်ဘူးတမင်ကိုဗရဏထားခဲ့ပြီမဲ့နောက်ဆုံးကြတော့ animal မှန်သမျှအကုန်ပါတဲ့အတွက်ဒါသားမဲ့သားတွေကိုဘေးမဲ့တော်ပဲဖြစ်ရတယ်နော်ဒီယာပတ်ဆိုတာသူတို့က walk by walk translation တော့မှန်တယ် story အရာမှားနေတယ်အဲ့တော့အဲ့ဒီအချိန်ကစပြီးတော့တဲ့ခက်အဆက်ဆက်ကဘာအဆက်ဆက်ဒီနေရာဒီ animal sanctuary ဖြစ်နေတီလာတာဟာဦးဇင်းတို့ဖရာအလောင်းဘဝကစသူကိုယ်တိုင်ဒီနေရာပြန်လာပြီးဓမ္မစစ်ကြဟောတိတန်အောင်မိဂရာအောင်မရှိသေးတယ်။ဒါတွေကိုဘေးမဲ့ပြေးတယ်တော့တဲ့အဲ့ဒါနော်။အဲ့တော့အဲ့ဒီလိုမျိုးနေတယ်။ဒါကြောင့်မလို့ဒီတော့ဟာဟိုးကဖရာအလောင်းတော်ညီကျော်ရသမမင်းကြီးကလက်ထက်ကတလို့ဘေးမဲ့ဖြစ်ခဲ့တဲ့တော့ဖြစ်ပါတယ်ဒီနေ့ကြာမှာမဟုတ်ပါဘူး။ဒါကိုပဲဒီနေ့အိန္ဒိယကအိန္ဒိယနိုင်ငံသားတို့ကမိဂရာဝန်ကို ဒီနေရာလေးကိုစာရနတ်လို့ခေါ်တယ်အိန္ဒိယလိုစာရနတ်အဲ့လိုခေါ်တယ်ဒါတော့အဓိပ္ပာယ်ကဘာလဲဆိုရင်တို့ဒါတက္ကတလို့ပေါ့နော်စာရနတ်ဆိုတာတက္ကတလို့ဆိုတော့တာသမင်တို့ဤသခင်တဲ့ဆိုလိုတာကတာသမင်တို့ရဲ့ဘေးမဲ့ပေးထားတဲ့နေရာမျိုးပေါ့နော်၎င်းစကားကဟိန္ဒူစကားကနေလာတာပါတဲ့နော်စာရင်ကနထဆိုတဲ့ ဟိန္ဒူစကားကနေဆင်းသက်လာတဲ့အကြောင်းရှေးဟောင်းအိန္ဒိယသူတေသနာဌာနကနေပြီးတော့ဖော်ပြထားတယ်လို့ကြောက်ဖြူကဥရာဇိန္ဒအိန္ဒိယမှာကြောင်းတင်နေတဲ့ကိုတော်နဲ့တူပါတယ်နော်သူကနေပြီးတော့မှဟိုးကမိဂရာကိုရာပြပွဲလားမသိအဲ့ဒီမှာရေးတဲ့ဆောင်းပါးလေးတွေကဦးစင်မှတ်သားပွဲကောင်းလို့အဲ့ဒါလေးထည့်ပေးလိုက်တာပါဒါစာရေးတဲ့ပုံကိုယ်တို့လည်းဦးစင် credit ပေးပါတယ်နောက်ပြီးတော့မိဂရာဝုံဆိုတာဟာဦးဇင်းတို့ဣတိပတနာမိဂရာဝုံဆိုတဲ့နေရာမှာဒီနေ့ခေတ်ကအခေါ်ကဒီနေရာကိုမိဂရာဝုံလို့ခေါ်ကြတယ် အမှန်ကမိဂရာဟုံလို့ခေါ်ခဲ့မယ်ဆိုလို့ရှိရင်ဒီပညာမှာလည်းမိဂရာဟုံတစ်မျိုးရှိနေသေးတယ်ဆိုတော့မိဂရာဟုံခေါ်တဲ့အခေါ်ဒီအမှန်ကအတိအကျမမှန်ဘူးဣတိပဒနာဆိုရင်မှန်တယ်နော်တို့ဒီမို့ဣတိပဒနာမိဂရာဟုံလို့တွဲခေါ်ရင်တော့မှန်တယ်မိဂရာဟုံလို့တစ်လုံးနဲ့ခေါ်ရင်တော့မမှန်ဘူးဗျာဒါဘာဖြစ်လို့လဲဒီပညာမှာလည်းမိဂရာဟုံနေရှိတယ်တဲ့မိဂရာဟုံ၃မျိုးရှိတယ်အခုပြောတဲ့ဗာရဏသီမြို့နီးမှာရှိတဲ့ဣတိပဒနာမိဂရာဟုံကတခုဘက်ကတိုင်းဘေဒကလမိဂရာဟုံဆိုတာလည်းရှိသေးတယ်အဲ့ဒါလည်းမိဂရာဟုံပဲသူကလည်းမိဂရာဟုံလို့ခေါ်တယ် နောက်ဘုရားမှာဘုဒ္ဓမုတ်တရာဘုရားရှင်လက်ထက်ဟန်တာဝရီမြို့အနီးမှာခေမမိဂရာအောင်ဆိုတာလဲပိရိကတော်မှာဒါနာမည်တစ်ခုနဲ့ရှိတဲ့အတွက်ပိရိကတော်မှာမိဂရာအောင်ဘယ်နှခုရှိလဲ၃ခုဒါပေမဲ့တကယ်ဒီနေ့ဘုရားလက်ထက်မှာကျတော့မိဂရာအောင်၂ခုရှိတယ်ဗာရဏသီမြို့နီးရှိတဲ့ဣတိပတနာမိဂရာအောင်ရဲ့နော်ဘက်ကတိုင်းမှာရှိတဲ့ဘေဒကလာမိဂရာဟုံးဆိုပြီးတော့နှမျိုးရှိတယ်ဒါကြောင့်ဒီဟာတကယ်တမ်းပြည့်ပြည့်စုံစုံခေါ်မယ်ဆိုတော့ဣတိပတနာမိဂရာအောင်လို့ခေါ်ကာမှပို့ပြီးတော့အတိပ္ပယ်ပြည့်လိမ့်မယ်နော်နောက်တစ်ခါ တလိษံတွေကို အသက်ကိုဘေးမဲ့ပေးရင်အာဘယဒါနဘာဒါနလဲအာဘယဒါနဆိုတာကဒီဖရာအလောင်းပါရမီဖြည့်တဲ့အချိန်တုန်းကအာဘယဒါနဆိုတာကသူနှစ်မျိုးရှိတယ်ဒါတော့အဲ့ဒါလေးလည်းမှတ်ထားကြပေါ့နော်ဦးဇင်းတို့ဘေးမဲ့ပေးတယ်ဘေးမဲ့ပေးတယ်ဆိုတာဖရာအလောင်းကသူတစ်ပါးတွေနော်ဒီတလိษံနေဖြစ်ဖြစ်လူဖြစ်ဖြစ်ဒီပြင်ဒီပြင်ပုံကိုယ်တခြားပုံကိုယ်တွေတေရတော့မဲ့အရေးကြုံရင်အခုနကနေကျောရတမင်မင်းကြီးလို့နော်သူကဝင်ပြီးတော့ကဲခြင်းရင်လည်းကဲပေးမယ် မကယ်နိုင်ရင်လည်းသူကိုယ်တိုင်သေစားသေတဲ့နေရာမှာသွားနေမယ်အဲ့ဒီလိုမျိုးလောက်တဲ့အတွက်အခြားသေရမယ့်ပုံကိုယ်တွေကဘေးလွတ်မသွားဘူးလားအဲ့ဒီလိုမျိုးကဲတင်တာအာဘယဒါနခေါ်တယ်သူများရဲ့အသက်ကိုကိုယ့်အသက်နဲ့လဲခဲ့တာတခါတလေကြလည်းသူကိုယ့်အသက်မသေးတော့လည်းပဲကိုယ့်အသက်သေးခြင်းသေးဆိုတဲ့စိတ်မျိုးနဲ့ကဲတာအဲ့ဒါကြောင့်အာဘယဒါနလို့ခေါ်တယ်ဘုရားလောင်းတော်တို့လောက်တာများတယ်ဒါတော့အမျိုးဘာသာသာသနာအတွက်လည်းပဲအမျိုးจิตစိတ်နဲ့ကိုယ်အမျိုးတွေဒီလိုဖြစ်ဘေးဒုက္ခရောက်လို့ တည်ခြင်းတည်ပြီစေဆိုတော့ကိုအနေနဲ့အခြားသောပုဂ္ဂိုလ်တွေကိုအမျိုးချင်းပဲဖြစ်ဖြစ်အခြားသောလူသားဖြစ်ဖြစ်အခြားသောပုဂ္ဂိုလ်တွေရဲ့ဘေးတွေ့လို့ကယ်ရင်လဲဒါကိုအတွက်အဘယဒါနဖြစ်ပါတယ်အမတန်မြင့်မြတ်တဲ့ဒါနဒါနော်ပရမတ္ထဒါနလို့တော့ပြောလို့ရသေးတယ်အသက်နဲ့ရင်းရတာနောက်တစ်ခုဒါကကယ်တင်တဲ့ပုဂ္ဂိုလ်ဘက်ကပြောတာနော်နောက်တစ်ခုအဲ့ဒီအဘယဒါနလို့ခေါ်တဲ့ကျိုးဝိုင်းဒီနေ့ကဒီ animal sanctuary ကိုပေးနိုင်တာကဘယ်သူတွေပဲလှုပ်လို့ရတယ်လဲဆိုရင်ဘယင်တွေပဲလှုပ်လို့ရတာဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေကလှုပ်လို့မရဘူး တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်အာဏာရှင်အာဏာရှိတဲ့ပုဂ္ဂိုလ်ပေါ့နော်ဒီနေရာဆိုလဲနေသားဆိုလဲနေသားနော်ပြည်နယ်ဂါဗနာတို့လိုဟာမျိုးတမဒလိုလိုဟာမျိုးဘရင်လိုဟာမျိုးအဲ့ဒီလိုပုဂ္ဂိုလ်တွေနေရာတတ်မှတ်ပြီးတော့မှသာလဲဒီအတော်အတွင်းမှာရှိတဲ့တတ္တဝါတွေကိုဘသူတူတယောက်ကမြညင်စေတတ်ဖြတ်ခြင်းမလုပ်ရလို့အဲ့ဒီနေရာကိုတတ်မှတ်ပြီးတော့နေကလိုက်တာကိုအဘယဒါနလို့လည်းခေါ်တယ်ဒါကြောင့်ဒါလေးတွေကဦးဇင်းတို့ခဏခဏတွေ့နေတဲ့အတွက်ပိဋကတ်တော်မှာဘယ်လိုရှိတယ်လဲဆိုတာသိအောင်လို့ဦးဇင်းကနည်းနည်းလေးနော် ဟိုပြောပြခြင်းဖြစ်ပါတယ်နောက်တစ်ခုနည်းနည်းလေးအချိန်ရတော့သွားလိုက်သေးတာပေါ့နော်နိဒန်းအစွန်းနှစ်ပါးနော်ပပိစိတာမြမမီဝဲသည်ဆိုပြီးတော့နော်အဲ့ဒီမှာရှိတယ်ဒွေမေဘိခဝေအန္တာပပိစိတေနနတေဝိတပါတဲ့အဲ့ဒီမှာအဲ့ဒါဓမ္မစစ်ကြာရဲ့အစပဲအဲ့ဒါဓမ္မစစ်ကြာရဲ့အစပဲဦးဇင်းတို့သာသနာတော်မှာတရားဥရဲ့အဦးဆုံးသောစကားလုံးဟာဒွေမေဘိခဝေနဲ့စတယ် ဒါတော့စဉ်းစားကြည့်ပေါ့နော်မြတ်စွာဘုရားဟာမြတ်စွာဘုရားဒီမဇ္ဈိမပฏิပဒါလို့ခေါ်တဲ့မဂ္ဂင်၈ပါးကိုစဥမတည်ပဲနဲ့ဒီအစွန်းနှစ်ပါးကို စပယ်ဖို့ကစတယ်ဆိုတဲ့ခါကျတော့ဒါအကြောင်းရှိမယ်ဒီမြတ်စွာဘုရားရဲ့ပထမဆုံးသောဓမ္မစကြာသည်ဗုဒ္ဓဘာသာရဲ့ foundation ပြောမယ်ဆိုလို့ရှိရင်တော့ဒါ Buddhist platform ပဲ ဗုဒ္ဓဇင်ရဲ့ platform ပဲဒါဆိုတော့ platform ဆိုတဲ့သဘောဒီကြစ်ကြစ်ကလေးနဲ့ပြောတာစကားလုံးတွေအပေါ့ပွားကြီးမပြောဘူးပြီးတော့သုံးတဲ့ terms တွေလည်းပဲအတိအကျကတ်ရမယ်ဥပမာအဖြစ်ဥပဒေဆွဲတယ်ဒီထဲမှာဥပဒေပညာရှင်တွေပါလားရှင်းနေတယ်ပါလားမသိဘူးသူတို့ဥပဒေဆွဲရမှာဆိုရင်အကြမ်းမြင်ဥပဒေရေးတဲ့လူကရေးပေမဲ့တကယ်တမ်းကျတော့အဲ့ဒီစကားလုံးတွေကိုဥပဒေနဲ့ကတ်အောင်မပြင်ရဘူးလား ပြင်ရတယ်ဥပဒေစကလုံးနဲ့ကိုက်ညီအောင်ပြင်ပလိုက်မှသာလေအပိုလိုမရှိကွတ်တိကိုက်မယ်သို့မဟုတ်ဥပဒေကငင်းစရာမဖြစ်ဘူးလားလို့ဖြစ်မယ်လေဒါတော့ဒီမြတ်စွာဘုရားရဲ့စကလုံးဒီအခြေခံဒီ principle ဖြစ်နေချတာဒါမှမဟုတ် foundation ဒိုရိမုတ်ဒါက platform ချတာဖြစ်တဲ့အတွက်စကလုံးမှားလို့လည်းမရဘူးပိုလို့လည်းမရဘူးလုံလို့လည်းမရဘူးကွတ်တိကိုက်ရမယ်ဒါကြောင့်ကြစ်ကြက်ကလေးနဲ့ပြောတာဒါဆိုရင်ကောင်းပြီရှင်းနောက်ကလည်းအစင်ကရှိသေးတယ် order အနေနဲ့သွားတယ်ဘယ်သူသွားမှာလဲ which one is go first which one is go later ဆိုတော့မြတ်စွာဘုရား first ကလာတာကပယ်တာကနေလာတယ် do's and don'ts နှမျိုးရှိတဲ့ထဲမှာဘယ်သူကစလာလဲ don'ts ကစလာတယ် there must there must have something some reason behind this talk ဒါလေးပြောလိုက်ထားရဲ့နောက်ွယ်မှာအကြောင်းတစ်ခုခုရှိလိမ့်မယ်ကဲကောင်းပြီမြတ်စွာဘုရားဖျားမဖြစ်ကလင်းကပ်ပြီးတော့မှဘာတွေကျင့်လဲအတ္တကိလမထ right you are right အတ္တကိလေသာကြီးကလက်လက်လောလောနော်ကျင့်နေတာပြောရင်တော့မကောင်းပါဘူးကတော့ပါရဲ့နော်တင်ပါပူးတောင်ကျင့်တာတောင်းမှအေးအေးပြောင်းမှာမဟုတ်အေးမဟိုဘာလဲအေးမှာမဟုတ်သေးဘူးပူပူကြီးပဲရှိအောင်မှာတောင်းကျင့်လာတာနော်အဲ့ဒါလောက်ကျင့်တာပြီးတော့မလမကန်းလေးမှာကကာမဒုက္ခလေးကနုယောဂမွေးကလေးကနေ29နှစ်ထိအတ္တကိလမထာအသေးလက်မူလဲတည်ထိကျင့်တာက6နှစ်အဲ့ဒီကမှထွက်လာတာဘာမှမကြသေးဘူးနှစ်ပတ်ကလေးပဲရှိသေးတယ်ဟုတ်တယ်မဟုတ်လား ဘာမှဖြစ်သေးဘူးနှစ်ပတ်လောက်ပဲရှိသေးတယ်နှစ်ပတ်ကျော်ထားပါတော့နော်အဲ့လောက်ကလေးပဲရှိသေးတယ်အဲ့တော့ဒါကအစဉ်တိုင်းလေးပဲဗုဒ္ဓဟိုရဖြစ်တဲ့နေရာစပြီးတော့49တို့ပြီးတော့ပြီးပေါ့လေသို့တော့ဘုရားဖြစ်ပြီးအားလုံးပြီးခဲ့တဲ့ဟာကိုပြောတာဒီကဆုံလာပြီနဲ့ဘုရားဖြစ်တာတော့ဒါကျွတ်သွားပြီပေါ့ကဆုံဆိုတော့ဝါဆိုဝါကောင်နှစ်လရှိပြီသို့တော့အဲ့နှစ်လကလေးဟာပြန်ကြည့်လိုက်ဘာမှမရှိသေးဘူးအဲ့ဒီတော့သူကကြည့်လိုက်တယ်အဲ့ဒီခေတ်က trunk ကဘာလဲဆိုရင် သူလွှမ်းမိုးတယ်လဲဆိုရင်အတ္တကိလေသာလွှမ်းမိုးတယ်အဲ့ဒါကြီးဒီခက်စားတော့ပင်စဝုကိ9ဥကကောမှာအဲ့ဒါမကျင့်လို့မကျင့်တဲ့လူကိုဘုရားကကွန်ပလိန့်တာကြည့်ဒါကြောင့်အိန္ဒိယဆိုတာမေဇိမာဒေတာကြီးမှာလူတိုင်းတတ္တဝါတိုင်းလောက်နိဗ္ဗာန်အထင်ကြီးပြီးကျင့်နေတဲ့အကျင့်ဒီဒီအစွန်းနှစ်ပါးသာလင်ဖြစ်တယ်အတ္တကိလေသာရဲ့ကာမတုခံလိကရဲ့ကာမတုခံလိကဆိုတာလည်းပဲဒါအစွန်းတစ်ပါးဒီအစွန်းနှစ်ပါးကသာလင်လွှမ်းမိုးပြီးတော့ရှိနေတယ်ဒါတော့ ဒီအစွန်းတစ်ပါးကိုကျင့်နေတဲ့သူတွေကလည်းပဲမှားရင်းနဲ့အကျင့်မှားကြီးသေရင်လည်းပဲဒိဋ္ဌိဝင်ပြီးတော့အပယ်ရအောင်မရှိတော့မယ်ဆိုတော့ကသူတို့အကျင့်ဒီဒီအကျင့်ကြီးနဲ့သေလိုက်မယ်ဆိုရင်အပယ်ရောက်နိုင်မယ်ဆိုတော့ဒုပုဂ္ဂိုလ်တို့အပယ်မရောက်ရေးကပိုအရေးကြီးတယ်ဒါကြောင့် do's and don'ts မှာကဒီနောက်ထပ်ခြေလေးတလန်းကျော်သွားရင်ဒီအမှားဆိုတဲ့ကြောက်ထဲကိုကြမဲ့အရေးအဲ့ဒီပုံကိုယ်တွေကိုမြတ်စွာဘုရားသတိပေးလို့လို့ stop where you are နောက်ထပ်ခြေတလန်းကိုမတိုးနေတော့လို့ပြောတော့တာ ဘာမှကိုမပြောသေးဘူးတွေ့လားဒွေမေပိခွေအန္တာပပိစိတနာနတ်တဝိတပါလို့ပြောတာဘုရားကအန္တလို့ပြောပေမဲ့သူတို့အဲ့ဒါအန္တလို့တွေ့ပါမလားခိုင်မတွေ့ဘူးလေကိုယ့်ဘာသာကိုကိုမှန်တယ်လို့တွေ့ထားတာမဟုတ်လားလို့ဘုရားကသာလင်ဒါကိုအန္တအစွန်းအဖို့အယုတ်တရားလို့ပြောတာသူတို့ကျင့်နေတဲ့သူတွေကအမှန်တရားဖြစ်ကျင့်နေတာဒါကြောင့်ဘုရားကအဲ့ဒီသင်္ချာနှစ်ခုနဲ့ဒွေဆိုတာနဲ့စပြီးတော့မှမှားတဲ့အကျင့်နှစ်ခုကိုလွတ်လိုက်စွန့်လိုက်တဲ့စွန့်ရမှာကဘသူတွေလဲဆိုတော့အနောင်သားလေးမှာ ပပေစီဒီနာတဲ့ကဲပုဂ္ဂိုလ်ကလည်းကန့်တတ်ပြီးသားဖြစ်နေတယ်အကျင့်ကအစွန်းနှစ်ပါးစွန့်ရမယ့်ပုဂ္ဂိုလ်တွေကသာသနာတော်တွေကိုလွတ်မြောက်ဖို့အရေးတနည်းအမတလို့ခေါ်တဲ့မတေတရားရရေးအတွက်လူပေါင်းကိုစွန့်ပြီးတော့မှသာသနာဘောင်ကိုဝင်လာကြတဲ့နယ်ပယ်အသီးသီးကပပိဇိတာလို့ခေါ်တဲ့ပုဂ္ဂိုလ်အလုံးစွန့်လိုက်လို့ပြောတာ။ကဲဘယ်လောက်တိကျလဲ။လူရိုးရိုးမပါသေးဘူး။နော်။ ပုဂ္ဂိုလ်လည်းကန့်တတ်ထားတယ်အဲ့ဒါလူရိုးရိုးမပါဘူးပပ္ပဇိတာလို့ပြောတာမနှုတ်တာလို့ရိုးရိုးအကုန်လုံးတိတ်မချဘူးနော်ဒါတော့ဒီဟာကဥစဉ်တို့ဓမ္မစစ်ကြာရဲ့ခေါင်းဖြစ်ပါတယ်အဲ့ဒီတော့ဒီအန္တဆိုတဲ့အစွန်းနှစ်ပါးရဲ့ပပ္ပဇိတာဆိုတာတွေကတော်တော်လေးလေးကြဲကြဲပြန့်ပြန့်ဆွေးနွေးရအောင်မှဖြစ်တဲ့အတွက်ဥစဉ်ပြန်ပြီးတော့နော်ပြန်ဝင်တဲ့အချိန်ကျမှအားလုံးကိုပြန်ရှင်းပါမယ်အခုတော့ဒီဓမ္မစစ်ကြာရဲ့ခေါင်းလေးဖြစ်တဲ့ဒွေမေဘိခွေတွေမှာထားကြအောင်စို့ Tha Anakagata Te, စစ်စာဝလာတဲ့ grade 3ကိုညံ့တယ် อืมတသမတ်တယ်ပဲ तू ကဒီဒီပြန့်နှံ့နေသူ့ရဲ့ခက်ပေါ့နော်အဲခက်ခက်ကသူတို့အဲ့ဒီကိုအကုန်ပြန့်သွားတာဒီခုဓမ္မစကြာဟောလိုက်တဲ့ခါမှာအကုန်လုံးစကြာလန်ကလေးတသိအကုန်ပြန့်သွားတာဒါကြောင့်မလို့သူ့ရဲ့ဒီဒီနာအာနာဇက်ကအကုန်အကုန်ပြန့်သွားတာ gain question မရှိရင်အမျှဝေကြတာပေါ့နော်ဤတို့ပြုရာမြတ်ဘုံညာကြောင့် တိုင်းရစေတော်ယနေ့ယခု ပြုပြုသည်များမြတ်ဘာဂကိုမိဘဆရာမျိုးတဟာနှင့်ကိုအဆောင်ချက်ကိုဆောင်နှက်ကအရင်စ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝိနည်းရတို့ရကြပါစေပေငါဝေသည်မြာထွေသာတုခေါ်စီတော် အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု Sadhu